အာနာပါနကထာတတိယစတုကစိတ်ဓာနုပဒနာအကြောင်းကိုဟောခဲ့စိတ်ဓာတိတံဝေရီဗိပမောရယံစိတ်ဓာသမာရဟံစိတ်ဓာဝိမောစယံစိတ်ဓာဆိုတဲ့၄ချက်စတုကစိတ်ကိုသိပြီးတော့ဝင်သက်ထက်သက်ရှူရဲဝင်သက်ထက်သက်ရှူရင် စိတ်ကိုသိသမထလိုအားဖြင့်တော့ ဝင်တဲ့ထွက်တဲ့ကိုအာယုံပြုပြီးတော့စိတ်ဖြစ်နေတာကိုအဲ့ဒီစိတ်ပြီးတယ်လို့ဆိုပါတယ်ဝိပဿနာလိုအားဖြင့်တော့ဝင်တဲ့ထွက်တဲ့ကိုရှုတဲ့စိတ်ကိုတစ်ဖန်ပြန်ပြီးတော့ရှုတာဝင်တယ်ထွက်တယ်မှတ်တဲ့စိတ်လေးကိုဇာစိတ်ကိုပြန်ပြီးတော့ရှုစိတ်ကိုသိပြီစိတ်ကိုဝါမြောက်တကြွသည်ဆိုတာကလည်းပီတိပါတဲ့ဇာစိတ် အာနာပါနမှာသောတဝင်ထဲမှာရတဲ့ဇာစိတ်ပိဋိပါတဲ့ဇာစိတ်ဝင်စားတာတွေမင်းနဲ့အဲဒီဇာနဲ့ပါတဲ့ပိဋိဖြင့်တကြွစီသည်ဝိပဿနာလိုအပ်ရင်ဆိုရင်တော့ပိဋိပါတဲ့ဇာစိတ်ကိုပြန်ပြီးဝိပဿနာရှုတာပဲအဲဒါပိဋိကိုရှုတော့အပြင်အာယုံကဝမ်းမြောက်တဲ့သဘောဖြစ်နေတော့ရှုတဲ့စိတ်ဟာလည်းပဲရှင်ရှင်လန်းလန်းရှင်ရှင်လန်းလန်းတက်တက်ကြွကြဖြစ်တယ်တဲ့ဒါကြောင့် စိတ်ကိုဝမ်းမြောက်တက်ကြွစေတယ်လို့ဆိုတဲ့ဟုတ်တယ်အာယုံကကောင်းတဲ့အာယုံတွေရှိရတဲ့အခါကလည်းစိတ်ကတက်ကြွဥပရိယတရားဉာဏ်ကြီးကြတော့ပီတိတွေဒုက္ခတွေဖြစ်နေအဲ့ဒီဟာတွေရှုမှရတဲ့စိတ်တွေကလည်းပဲပီတိဒုက္ခတွေနဲ့ပဲသာသာရာရာပဲရှင်လန်းလန်းပဲဖြစ်နောက်ပြီးတော့သမာဓိစိတ်တန်စိတ်ကိုထားလေဆိုတာအာနာပါနဇံလိုအပ်ရင်တော့အာနာပါနဇံဝင်စားတာဒီပင်နဲ့ အာနာပါနအာယုံမှာစိတ်ကလေးကိုထားတာပါပဲဝိပဿနာလိုအားဖြင့်တော့ဝိပဿနာရှုခိုင်မှာခဏိကသမารိဖြစ်တယ်အဲဒီခဏိကသမารိနဲ့စိတ်ကလေးကိုကြည့်ကြည့်သေးတယ်တဲ့ဒီနေ့တော်တော်ကြည်ကြည်ပြောခဲ့ပါရဲ့မြင်လာမှတဲ့အခါမြင်မှုအပေါ်မှာကြည့်ရတဲ့စိတ်ကလေးပဲမှမသွားဘူးကြားလာမှတဲ့အခါကြားမှုအပေါ်မှာကြည့်တယ်နာနာစားတာ မှတ်တဲ့ခါလေးလည်းအဲ့ဒီပုံမှာတည်တဲ့ဒုတိယမှတ်တဲ့ခါဒုတိယပုံမှာတည်တဲ့ဖောင်းနာမှတ်တဲ့ခါဖောင်းနာလေးပုံမှာတည်တဲ့ပိဏာမှတ်တဲ့ခါပိဏာလေးပုံမှာတည်တဲ့ကိုယ်ရဆန္ဒခိုင်နာထတာလှုပ်ရှားတာတွေကိုယ်မူရာတွေဖြစ်တိုင်းဖြစ်တိုင်းမှတ်မှတ်မိရအောင်လေးပုံမှာသိလေးတည်တာခဏိကသမารိနဲ့စိတ်ကိုတည်သေးတာတဲ့ဒါကတရားအမထုတ်ဘူးတဲ့ပုဂ္ဂိုလ်တွေကသိမသိဘူးသာသေဘုဒ္ဓသာပေကျမ်းဂန်တွေကဘုဒ္ဓတွေကြွယ်ဝနေပေမဲ့လို့ တရားအားမထုတ်ဘူးလို့ရှိရင်ဒီခဏိကသမารီလေးဖြစ်ပုံကိုသူတို့မသိဘူးလို့ဟွန်းကိုယ်တိုင်တွေ့မှသိတာကိုယ်တိုင်မတွေ့ဘူးတဲ့ပုဂ္ဂိုလ်တွေကဒီလိုခဏိကသမารီလေးဖြစ်ပါတယ်ပြောတာတော့သူတဲမယုံကြည်ဘူးလို့သူတို့လေ့လာထားတဲ့မှတ်သားထားတဲ့စာပေရာအားဖြင့်ဆိုရင်တော့ဒီခဏိကသမารီကျောင်းကဆိုင်ငယ်လို့သူတို့ကတွေ့မတာဘူးအဲစာပေကျောင်းကလည်းရှိတော့ရှိတာရှိပေမဲ့လို့သူကနေရာတကာမှမရှိဘူးသူကနည်းနည်းပဲရှိတယ်အဲဒီနည်းနည်းရှိတာလေးကိုသူတို့က စောစောကလည်းစိတ်ဝင်စားထားဖို့မပေါ်ပါဘူးအဲဒါလည်းသူတို့တဲသဘောမကျတာဘူးအဲဒါကတော့ကိုယ်တွဲမဟုတ်လို့သူတို့သဘောမကျဒီသမารိကကိုယ်တွဲဖြစ်မှာပဲထင်ရှားမှားရမှားရအာယုံလေးမှာစိတ်ကလေးကပ်ကနေကပ်ကနေတီးနေတာတကားလေအာယုံလေးနဲ့စိတ်ကလေးနဲ့ကပ်ပေးနေတယ်လို့ပဲသမာရဟံစိတ်တံစိတ်တံစိတ်ကိုသမာရဟံတော့ကောင်းစွာထားလေရဲ့အတ္တသိတ္တာမိ ပဒသိတာမိတိဝင်တဲ့ကျူအပ်ထွက်တဲ့ဆိုင်အမှုသိက္ခတိကျင်းသည်ဝင်တဲ့ထွက်တဲ့ဖြစ်တိုင်းဖြစ်တိုင်းစိတ်ကလေးရကျူမစရာအာယုံလေးပေါ်မှာကပ်ပြီးတော့ဒီနေအောင်ထားပြီးတော့မယမယအာယုံလေးမှာကပ်ကနေကပ်ကနေဒီသွားနာသမารံစိတ်တာဝိပဿနာထိုက်တာဒီတိုင်းဒီတိုင်းပဲဒီလိုဒီနေပါလေဝိမောစယံစိတ်တာနဲ့လည်းတော့တော်ကြမှာဟိုတယ် သိတာနုပဒနာ36ပါးကနောက်ဆုံးပိုင်းကျမှရတာထည့်ပြီးတော့ပြောအဲ့ဒါသိတာနုပဒနာတွေပဲပါဠိတော်ကပဲဟောထားပါတယ်အာနာပါနာသတိသုံးပါသိတာနုပဒနာဖြစ်တဲ့အကြောင်းဟောထားပါတယ်အဲဒါဒီနေ့အမှုလေးကဆိုရကြအောင်လည်းနည်းနည်းလေးပေါ်တော့စိတ်ကိုတိကနဝမတက်ကြွတသမဆိုစိတ်ကိုတိကနဝမတက်ကြွတသမ စိတ်ကိုသိကနဝမတက်ကြွတတမသို့စိတ်ကိုသိတာကနဝမကိုကုမြောက်တဲ့ဤအာနာပါနကထာမှာရှိပုံရှင်ဤကိုကုမြောက်နေ စိတ်ကိုတက်ကြွစေတယ်ဆိုတဲ့ဤကဓသမဆယ်ခုမြောက်တဲ့ဤဟုတ်ကဲ့စိတ်ကိုထားလေ31 12လွတ်စေရာဆိုတာစိတ်ကိုထားလေ32စိတ်ကိုထားလေ31 12လွတ်စေရာစိတ်ကိုထားလေ31 တစ်ဆက်တစ်ဆက်နှစ်လွတ်စေရာစိတ်ကလေးကျုံမတဲ့အာယုံပေါ်မှာကကနဲ့ကကနဲ့ကြာနေအောင်ထားတာကအာနာမနကထာမှာ ၁၁ခုမြောက်သောဤဧကရာသမပါစိတ်ကလေးလွတ်မြောက်စေတာက၁၂ခုမြောက်သောဓဝရသမဤအဲ့တော့ဒီက၄နည်းပေါ့ကိုခုမြောက်နဝမ၁၀ခုမြောက်ဓာသမ၁၁ခုမြောက်ဧကရာသမ၁၂ခုမြောက်ဓဝရသမဒီ၄နည်းဟာတသတုကတတိယသတုကပဲတတိယသတုက၄နည်းပြစိတ်ဓာနုပါဒနာဆိုရမယ်တသတုက၄နည်းပြစိတ်ဓာနုပါဒနာ သစတုကလိင်းဤပြစိတ်တအနုပဒနာတတိယစတုကက၄နေရာသိတ္တ ानु ပါဒနာပဲတတိပဌာန်နဲ့ထည့်သွင်းလို့ရှိရင်သိတ္တ ानु ပါဒနာတဲ့ဝင်တယ်လို့ဆိုလိုပါတယ်။ ဒီလေးနည်းဒီမင်းလည်းစိတ်ဓာနုပဒနာလို့ဒီလိုဆိုတာတော့မဟုတ်ဘူးဒီလေးနည်းကစိတ်ဓာနုပဒနာထဲမှာတွင်းဝင်တယ်လို့ဒါလို့ဆိုလိုပါတယ်အဲစိတ်ဓာနုပဒနာတဲ့အတွင်းဝင်တဲ့စိတ်ဓာနုပဒနာကဘယ်လောက်များတော့ဆိုတော့စိတ်ဓာနုပဒနာတွေနဲ့တတိပဌာန်ကဘုန်းကြီးဟောခဲ့ဤရာဘိခွေဘိခုသရကံဝစိတ်တံသရကံစိတ်တံဒီပဇာနာတိဤဒါရကံဝစိတ်တံဝိဒါရကံစိတ်တံဒီပဇာနာတိ ဘိက္ခုယဟန်တို့ဣဒဤသာသနာတော်၌ဘိက္ခုယဟန်ဤဘိက္ခုယောဂီယဟန်ဤပရကံဝါစိတ်တံယာကနှင့်တပါးသေးသောစိတ်ယာကရှိသောစိတ်တမဲ့မှုရှိသောစိတ်ကိုလည်းပါရကံစိတ်တံဤတမဲ့မှုရှိသောစိတ်ဟူ၍ပဇာနာတိသိဝိတရာကဝါစိတ်တံတမဲ့ခင်သောစိတ်ကိုလည်းဝိတရာကစိတ်တံဤတမဲ့ခင်သောစိတ်ဟူ၍ပဇာနာတိသိဒါကရှိသောစိတ်ဒါကစတတ်မဲ့မှုပဲ ချမ်းမဲ့တာယာမှုရှိတဲ့စိတ်ဆိုတော့ချမ်းမဲ့တာရတဲ့စိတ်ပါပဲစိတ်နဲ့တမ်းမဲ့မှုနဲ့တွဲခြင်းနေတော့စိတ်ကိုတမ်းမဲ့တာရတယ်လို့ဒီလိုပဲဗမာအနေရတာဒီလိုပြောရသာဝေကျမ်းကနေတော့တမ်းမဲ့မှုနဲ့တကွာဖြစ်တယ်တမ်းမဲ့မှုရှိတယ်တမ်းမဲ့မှုနဲ့ရှင်တယ်ဆိုတာဒီလိုချက်ကအတိအကျပြောတာဟိုနောက်မှလာတဲ့ပုဂ္ဂိုလ်တွေနေရာကောင်းပြီဆိုပြီးနာကျဲတဲ့ပုဂ္ဂိုလ်တွေနည်းနည်းလေးတွေ့ပြီးရင်ကောင်းတမ်းမဲ့မှုနဲ့တကွာတဲ့တော့စိတ် အဲ့ဒါကိုဒီနေ့ကဆောင်းဖို့ကလေးပေးခဲ့ပါပြီຢာကရှိတာမရှိတာတဲ့တမ်းမဲ့မှုတာယာမှုရှိတဲ့စိတ်တမ်းမဲ့တဲ့စိတ်ပဲတမ်းမဲ့မှုတာယာမှုကင်းတဲ့စိတ်မတမ်းမဲ့တဲ့စိတ်ပဲတမ်းမဲ့တဲ့စိတ်ကိုတမ်းမဲ့တာယာတဲ့စိတ်ပဲလို့သိပါတဲ့မတမ်းမဲ့တဲ့စိတ်ကိုမတတ်မဲ့တဲ့စိတ်တတ်မဲ့မှုကင်းတဲ့စိတ်တို့သိပါတတ်မဲ့တဲ့စိတ်ဆိုတာဘာတော့ဆိုလို့ရှိရင်သာကထာအထဝိဒလောဘသာကထာ စိတ်ဓာတ်နဲ့7ပါးသောလောဘသဟဂုစိတ်လောဘနဲ့တကွာပြီးတော့စိတ်ပဲတဲ့ရာဂရာဂတို့လောဘတို့အတူတူပဲလောဘကလိုချင်တဲ့သဘောရာဂကတတ်မဲ့တဲ့သဘောအတူတူပါပဲလိုချင်တာနဲ့တတ်မဲ့တာတတ်မဲ့လိုချင်တာလိုချင်နဲ့တတ်မဲ့တာပါပဲသူကလောဘနဲ့တကွာပြီးတော့စိတ်ချစ်ခုရှိတယ်အဲလောဘနဲ့တကွာပြီးတော့စိတ်တွေသိသသမုပ္ပါဒ်တဲမှာလဲသာဝတ္ထဲမှာအကျယ်ကြီးပါပါတယ် အဲလူချင်းနှစ်သက်တဲ့စိတ်ဟာဝမ်းမြောက်ဝမ်းသာနဲ့လူချင်းနှစ်သက်တာကတစ်မျိုးဝမ်းမမြောက်ခွင့်နဲ့လူချင်းနှစ်သက်တစ်မျိုးနှစ်မျိုးရှိတယ်သောမနတာသာကုဥပိ္ပခာသာကုဒီကနှစ်မျိုးမူရင်းကခေါ်လိုက်တယ်ဝမ်းမြောက်ဝမ်းသာနဲ့လူချင်းတဲ့စိတ်ထဲမှာလဲဒိဋ္ဌိနဲ့စင်တာဒိဋ္ဌိနဲ့မစင်တာဒီလိုရှိတယ်ဒိဋ္ဌိတံပြုတ်ဒိဋ္ဌိဝေပြုတ်တယ်အဲဒိဋ္ဌိအာတာဒိဋ္ဌိသဗ္ဗရာဒိဋ္ဌိဥစ္စေရာဒိဋ္ဌိနတ္ထိကသာသောဒိဋ္ဌိ အဲဒီလိုမိစ္ဆာအယူတွေနဲ့ရှင်းပြီးတော့ဖြစ်တဲ့လူချင်းနှိမ့်သက်မှုကတစ်မျိုးရှိတယ်မိစ္ဆာအယူနဲ့မရှင်းမဲနဲ့တတ်တတ်မဲ့လူချင်းနှိမ့်သက်မှုကတစ်မျိုးရှိတယ်အဲဒါဝမ်းမြောက်ဝမ်းသာတာကနှစ်မျိုးရှိတယ်ဝမ်းမမြောက်ခိုင်းတဲ့ရိုးရိုးလူချင်းနှိမ့်သက်တာဥက္ကဋ္ဌကိုလို့ခေါ်တယ်အဲဒါကလည်းဒီလိုပဲနှစ်မျိုးပဲဒိဋ္ဌိနဲ့ရှင်းတာမရှင်းတာဒီလိုနှစ်မျိုးရှိတယ်ပြီးတော့၄မျိုးဖြစ်လာတယ်ဒိဋ္ဌိနဲ့ရှင်းတဲ့စိတ်မှလည်းပဲသသင်္ခါရိကအသင်္ခါရိကတိုက်တွန်းလို့ဖြစ်တာနဲ့မတိုက်တွန်းမဲနဲ့ဖြစ်တာ သူ့တဘာဝအလျောက်ဘယ်သူမှမတိုက်တွန်းရဘူးကိုယ့်ဟာကိုယ်လည်းမတိုက်တွန်းရဘဲနဲ့လိုလိုဖြစ်တာရှိတယ်။များသောအားဖြင့်အကုသိုလ်စိတ်တွေဆိုတာမတိုက်တွန်းဘဲနဲ့ဖြစ်တာပဲများပါတယ်။သူကသူဖြစ်ကျင်နေတာတားလို့တော့မရနိုင်ဘူး။နာဖြစ်လွယ်တဲ့ဥစ္စာတွေ။အဲတော့အသင်္ခါရိကစိတ်တွေပဲများပါတယ်။ဒါပေမဲ့တရားတစ်ခါတော့လည်းတရားပုဂ္ဂိုလ်တိုက်တွန်းပြီးလို့ဖြစ်ရတာလည်းရှိသေးတယ်။ကိုယ့်ဟာကိုယ်တိုက်တွန်းလို့ဖြစ်တာလည်းနည်းနည်းပါးပါးရှိတယ်။ဒါကသသင်္ခါရိကစိတ်။အဲတော့မတိုက်တွန်းမဲနဲ့လိုလိုထက်တဲ့သနာရှိတဲ့စိတ်ကတစ်မျိုးတိုက်တွန်းပြီးတော့မှဖြစ်ပေါ်တဲ့စိတ်ကတစ်မျိုး အဲဒီလိုနှစ်မျိုးရှိတယ်ဒါဒိဋ္ဌိနဲ့ရှင်တဲ့စိတ်ကနှစ်မျိုးရှိတယ်ဒိဋ္ဌိနဲ့မရှင်တာကလည်းနှစ်မျိုးဒီလိုပဲတိုက်တွန်းလို့ရှင်မတိုက်တွန်းမဲနဲ့ရှင်နှစ်မျိုးဆိုတော့လေးမျိုးအဲဝမ်းမြောက်ဝမ်းသာဖြစ်တဲ့စိတ်ကလေးမျိုးဖြစ်နေဝမ်းမြောက်ဝမ်းသာကိုပဲရိုးရိုးဥပိ္ပခာနဲ့ရှင်တဲ့စိတ်ကလည်းဒီလိုလေးမျိုးပဲပေါင်းလိုက်ရင်ရှိခုရှိတာပေါ့အတူချုံးလိုက်လို့ရှင်လည်းလိုချင်နေတဲ့စိတ်ပါပဲဒါပဲအဲဒီလိုချင်နေတဲ့စိတ်ရှိခုကသာရာကစိတ်ပဲသာရာကစိတ်ပဲ အဲဒီလိုချင်တဲ့မှုမပါတဲ့စိတ်ဟာဝိတရာကစိတ်၊ຢာကကင်းတဲ့စိတ်၊ຢာကမရှိတဲ့စိတ်၊တမဲ့မှုကင်းတဲ့စိတ်၊မတမဲ့တဲ့စိတ်ပဲအဲ့ဒါဘာတော့ဆိုလို့ရှိရင်လောကီယကုသလဗျာကတစိတ်တာတဲ့လောကီကုသိုလ်ဗျာကတစိတ်ပါပဲတဲ့ဟွန်းအကုသိုလ်စိတ်တွေကလောဘနဲ့ရှင်တာမရှင်တာအဲလောဘနဲ့ရှင်တာရှိတယ်ဒေါသနဲ့ရှင်တာမောဟနဲ့ရှင်တာရှိတယ်အဲတော့လောဘနဲ့မရှင်တော့ဒေါသနဲ့ရှင်တာမောဟနဲ့ရှင်တာတွေကျန်နေသေးတာပေါ့ကျန်နေမဲ့အဲ့ဒီစိတ်တွေကိုတော့ຢာကကင်းတဲ့စိတ်ရှင်နေထည့်မထားဘူး ထည့်မထားဘူးသူကဒါသူကသဘာဝကျတယ်ဝိပဿနာဝိပဿနာရှုတဲ့ယောဂီပုဂ္ဂိုလ်အနေနဲ့ဆိုရင်လည်းသဘာဝကျတယ်တမ်းမဲ့တဲ့စိတ်တွေရှုပြီးတော့တမ်းမဲ့တဲ့စိတ်ကျင်းသွားတဲ့အခါဗာစိတ်ဖြစ်တုံးဆိုကုသိုလ်ပြာဒစိတ်ဖြစ်တာပဲလောဘကျင်းသွားတဲ့အခါဒေါသဖြစ်တာမဟုတ်ဘူးမောဟဖြစ်တာမဟုတ်ဘူးယောဂီပုဂ္ဂိုလ်မှာပေါ့ယောဂီမဟုတ်တဲ့ပုဂ္ဂိုလ်တွေတော့အမျိုးမျိုးဖြစ်နေတာပါပဲယောဂီပုဂ္ဂိုလ်နေရာတွေဆိုလို့ရှိရင်တော့ လိုချင်နေတဲ့စိတ်ရှင်ရှင်နဲ့နောက်ပျောက်သွားလို့ရှိရင်ဗာစိတ်တွေဖြစ်လို့ရှုမှတ်တဲ့စိတ်ကြီးတယ်အဲ့ဒါကုသိုလ်စိတ်တွေပဲဒီထဲမှာဝိဘက်လည်းပဲတွဲရပါမှာပေါ့လေမထင်မကြအကဲ၍အဲဝိဘက်လည်းပဲမထင်မကြတော့သူပါရမှာပါလို့ညာနာပုဂ္ဂိုလ်များဆိုရင်တော့လောဘနဲ့တွဲတာရှိကုန်မရှိပါဘူးမရှိပေမဲ့လောဘနဲ့မရှင်းတဲ့ဝိဒရာကစိတ်တွေကတော့သူတို့မှရှိတယ်အဲ့ဒါတွေကဇာတာစိတ်တွေတက်တယ်ပဲကုသိုလ်မပါဘူးဒါကြောင့်လောကီကုသိုလ်ဇာတာစိတ်တဲ့ဝိဒရာကစိတ်ခေါ်တယ်လို့ငရတာကဖွင့်ထားတယ် အဲ့ဒါကိုတနည်းဆောက်မှုပေးထားတယ်။ຢာကရှိတာမရှိတာနှစ်ပြားစိတ်ကိုသိရမည်တဲ့စိတ်နှမျိုးသိရຢာကရှိတာຢာကရှိတာသာရကစိတ်ပဲပါဠိလိုဆိုရင်သာရကစိတ်ခေါ်တယ်။ဗမာလိုတော့ຢာကရှိတာတမ်းမဲ့မှုရှိတာတာယာမှုရှိတာဒွါရမှုရှိတာလိုချင်မှုရှိတာတမ်းမဲ့မှုရှိတယ်ဆိုတမ်းမဲ့တဲ့စိတ်ပဲဒွါရမှုရှိဒွါရတဲ့စိတ်ပဲလိုချင်မှုရှိတယ်ဆိုလိုချင်တဲ့စိတ်အတူတူပဲ။ အဲပါရကစိတ်အဲဒါຢာကရှိတာຢာကရှိတဲ့စိတ်ကတစ်မျိုးຢာကမရှိတဲ့စိတ်တမ်းမဲ့မှုမရှိတမ်းမဲ့မှုကင်းတဲ့စိတ်မတမ်းမဲ့တဲ့စိတ်ဒါလောကီကုသိုလ်ပြာဒတွေဘုသူရှင်ပုဂ္ဂိုလ်မှာဆိုရင်ကုသိုလ်တွေပဲသင်ကြားပါတယ်ဝိဘက်တရားသိမသင်ကြဘူးအဲ့ဒီစိတ်တွေအဲ့ဒါတွေကိုသိရမည်တဲ့အတိုင်းဆိုဆိုကြအောင်လေတနည်းဆိုပြီးသားတွေပါပဲရာဂရှိတာမရှိတာ နှဖျားစိတ်ကိုသိရမည်ရာဂရှိတာမရှိတာနှဖျားစိတ်ကိုသိရမည်嗯。 ရှိတဲ့စိတ်တမ်းမဲ့မှုရှိတဲ့စိတ်တမ်းမဲ့မှုနဲ့တပါးရှိတဲ့စိတ်တမ်းမဲ့တဲ့စိတ်အဲဒီစိတ်လည်းပြီးရမယ်။ຢာကကင်းတဲ့စိတ်ຢာကမရှိတဲ့စိတ်တမ်းမဲ့မှုကင်းတဲ့စိတ်မတမ်းမဲ့တဲ့စိတ်အဲဒီစိတ်လည်းပြီးရမည်ဒီစိတ်နှမျိုးကို။ဒါကရှိတဲ့စိတ်ဒါကမရှိတဲ့စိတ်ဒီစိတ်နှမျိုးပြီးရမည်။ဒါပါဠိတော်တရားဟောတာကသာရကံဝါစိတ်တံသာရကစိတ်တံနိဗ္ဗာနာတိတမ်းမဲ့မှုຢာကနဲ့တပါးပြတဲ့စိတ်ကိုတမ်းမဲ့မှုရာကနဲ့တပါးပြတဲ့စိတ်ဟူ၍ပြီးဒီလိုပြီးရမယ်။ တာမဲ့မှုနဲ့တကွတာမဲ့မှုနဲ့တကွဖြစ်တဲ့တာမဲ့မှုရှိတဲ့တာမဲ့တဲ့စိတ်တွေဖြစ်တိုင်းဖြစ်တိုင်းလည်းသိရမယ်။တာမဲ့မှုကင်းတဲ့စိတ်တွေဖြစ်တိုင်းဖြစ်တိုင်းလည်းသိရမယ်။ဒီဒီနှစ်ပုဒ်ရတာ။အဲဒီမှာတချို့ဝိပဿနာဘာဝနာ အချိုးတကျညာမသက်ဝင်မှုသေးတဲ့ပုဂ္ဂိုလ်တွေတချို့ကစာတွေကရေးထားရေးထားတဲ့တွဲယူကြတယ်။အဲအထာဝိရလောဘသာရစိတ်ဓာတ်နဲ့ဖွင့်တဲ့အတွက် လောမှုစိတ်စိတ်ကူကသာရကစိတ်ပဲလို့ဒီလိုနှလုံးသွင်းရမယ်တဲ့ဒီလိုနှလုံးသွင်းရင်ဖြင့်သီလနုပဒနာဖြစ်တယ်။ဒါကကင်းတဲ့စိတ်ဆိုတော့လေလောကီယကုသလဗျာကရစိတ်တံလို့သက္ကတာကဖွင့်နေတဲ့လောကီကုသိုလ်ဗျာကရစိတ်တွေကလောကီကုသိုလ်ဝိဘကရိယာစိတ်တွေဝိဒါရကစိတ်ခေါ်တယ်လို့ဒီလိုနှလုံးသွင်းလို့ရှိရင်သီလနုပဒနာဖြစ်တယ်လို့တချို့ပုဂ္ဂိုလ်တွေကဒီလိုယူဆရတယ်။ဒါကတော့စာသဘောနဲ့ကြံပြီးတော့တွေ့ယူတာကို ဒီလိုနှလုံးသွင်းယုံနဲ့သစ္စာနုပါဒနာဖြစ်တယ်ဆိုရင်တော့စာကြက်လိုက်ရင်လွယ်လွယ်လေးနဲ့ဖြစ်နေမှာပေါ့ဘာမှမဖြစ်ဘူးလို့ဒါလွယ်လေးဖြစ်อืมဒါမဖြစ်နိုင်တဲ့ဥစ္စာပါထောက်ထားစရာကတော့ဒီပရစိတ်တဝိဇာဏအပင်ဉ္စဆိုတာရှိတယ်စေတောပရိယအပင်ဉ္စလည်းခေါ်တယ်သူတို့ဘာစိတ်ကိုသိတဲ့အပင်ဉ္စသူတို့ဘာစိတ်ကိုသိတဲ့အပင်ဉ္စကိုဟောရမှာလည်းပဲအပင်ဉ္စ ရှိတဲ့ပုဂ္ဂိုလ်ကဘယ်လိုသိတော့ဆိုဒီတိုင်းပဲပါရဂံဝစိတ်တံသရဂံစိတ်တံနိပဇာနာတိဝိဒါရဂံဝစိတ်တံဝိဒါရဂံစိတ်တံနိပဇာနာတိပြစိတ်တံဥပဒနာနဲ့အတူတူပဲသူက36မျိုးပဲအဲ့ဒီမှာလည်းဟောတယ်။ညာကရှိတဲ့စိတ်တမဲ့တဲ့စိတ်လည်းပဲသူသိတာပဲတဲ့သူသူတစ်ပါးစိတ်နော်ကိုယ်စိတ်မဟုတ်ဘူးဒါကတော့ညာစိတ်ကိုဒီပုဂ္ဂိုလ်ကညာကရှိတဲ့စိတ်တမဲ့တဲ့စိတ်ဖြစ်နေတယ်။ဟောဒီပုဂ္ဂိုလ်ကညာကတမဲ့မူကင်းတဲ့စိတ်ဖြစ်နေတယ်ကုသိုလ်စိတ်ညာရစိတ်တွေဖြစ်နေတယ်ဆိုတာသိရဲ့။အဲဒီကြတော့လေသက္ကရာဒီတိုင်းဖွင့်လာပါပဲ။ သာရကစိတ်ຢာကရှိတဲ့စိတ်ဆိုတာထားပြီးတော့လောဘသားကိုစိတ်ပဲဒါကကင်းတဲ့စိတ်ဆိုတာဟာလည်းပဲလောကီကုသိုလ်ဗျာဒစိတ်ပဲတော့ဒီတိုင်းပဲဖွင့်ပါလေဖွင့်အတူတူပဲဖွင့်ထားတယ်အဲဒီတော့ပါဠိအထကထာအတိုင်းအထကထာဖွင့်တိုင်းဓာတ်ရယူလိုက်မယ်ဆိုလို့ရှိရင်လောမှုစိတ်ရှိခုသည်ပါရာကစိတ်ကြီးပါရာကစိတ်ဆိုဒီမှာလောမှုစိတ်ရှိခုပင်ဖြစ်သည်လို့နှလုံးသွင်းရုံနဲ့ရာစိတ်တဝိသနာပင်ရတယ်လို့ဆိုရလိမ့်မယ် အဲဝိတရာကစိတ်ဓာတ်ကင်းတဲ့စိတ်ဆိုတာလောကီကုသိုလ်ပြာရာစိတ်ပဲဒီလိုနှလုံးသွင်းတဲ့ယုံနဲ့ပဲသူတော်ဘာစိတ်ပြီးတယ်လို့ဆိုရတယ်မယ်ဒီလိုကတော့မဆိုနိုင်ဘူးသူတော်ဘာစိတ်ပြီးဆိုတာဟုတ်ကိုသိရမှာဒီလိုစာလေးနဲ့ကြက်လို့ဘယ်ကဖြစ်နေမှာတော့မဖြစ်ဘူးသူစားသူတော်ဘာစိတ်ပြီးတယ်ဆိုတာဟုတ်သိတယ်သိတာမှသာရကဒီကဒေသနာအကျဉ်းလေးပြောထားတာຢာကနဲ့တစ်ပါးဖြစ်တယ်လို့တာမြင်ရတော့မဟုတ်ဘူးຢာကနဲ့တစ်ပါးဖြစ်တဲ့စိတ်လိုချင်တဲ့စိတ်ဆိုရင် तू ဘာလိုချင်နေတယ်ယူပါယုံလိုချင်နေတယ်တတ္တယုံလိုချင်နေတယ်ခန္ဓာယုံယတ္တဖုဒ္ဓဘာယုံလိုချင်နေတယ် ဘယ်လိုအကြစီတွေသူကြားနေတယ်ဘယ်သွားမလို့ဘယ်သူနဲ့တွေ့မလို့တရားတွေအကုန်လုံးလျှောက်သိတာဆိုတာစိတ်ဖြစ်ပုံတွေအကုန်သိရတာလောမှုစိတ်လောဘနဲ့လိုချင်နှိမ့်သက်ပြီးတော့ကြားနေတဲ့စိတ်တွေဖြစ်ပုံတွေအကုန်သိရတာအဲ့ဒီအဲ့ဒီကြစီတွေအကုန်လုံးသိရတယ်။ညာကင်းတဲ့စိတ်ကြတော့လည်းပဲကောင်းတဲ့စိတ်တွေဖြစ်နေတာတွေအကုန်သိရတာသူကြံစည်နေတာတွေဟာဘုရားစီအာရုံရောက်နေတယ်တရားစီအာရုံရောက်နေတယ်ဒါနာမှုပြုဖို့ကြားသိနေတဲ့စတင်ဒါတွေအကုန်သိရတာဒီလိုသိမှစိတ်ဓာတ်ဥပါဒနာအဲသရစိတဝိဇာရဏအပင်ဉ္ဉေကိုရတာအဲ့ဒါလိုပဲ အဲဒါကသယုတ်ကလေးပြထားတာအဲ့ဒီတည်းနှလုံးသွင်းရမယ်လို့ပြောတာမဟုတ်ဒီလိုနှလုံးသွင်းရုံနဲ့ဒိဋ္ဌာနုပါဒနာမဖြစ်ပါဘူးအဲမိမိတဏ္ဍာကတကယ်ဖြစ်တဲ့စိတ်တွေကိုဖြစ်တဲ့အတိုင်းသိရမှာလောမှုစိတ်ဖြစ်တဲ့ဆိုလို့ရှိရင်လောမှုစိတ်ဖြစ်တိုင်းဖြစ်တိုင်းအစင်းလိုချင်တဲ့ကအစင်းလိုချင်တဲ့စိတ်ပဲအဲ့ဒါတွေသိရမှာအတန်နားတောင်အတန်ကြားချင်တဲ့ကအတန်ကြားချင်တဲ့စိတ်ဟာပုဂ္ဂိုလ်အနေနဲ့အဲပုဂ္ဂိုလ်အနေနဲ့ဘယ်လိုပုဂ္ဂိုလ်တွေ့ကျင်လဲဘယ်သူနဲ့တွေ့ကျင်လဲ စသည်ဖြင့်အဲဒီလိုကြံတာလည်းသိရမှာပဲဝတ္ထုအနေနဲ့ဆိုလို့ရှိရင်ဘယ်လိုဝတ္ထုပစ္စည်းလိုချင်လဲအဝတ်လိုချင်လဲအဲမရင်းနှောင်းလက်ကောက်စသည်လိုချင်လဲအရှင်သာလိုချင်လဲစသည်ဖြင့်ဖြစ်တဲ့စိတ်တွေဖြစ်တဲ့စိတ်တိုင်းသိရမှာပဲဘာမလို့ကြားနေတဲ့ဆွဲစိတ်လည်းသိရမှာပဲကိုယ်စိတ်ကိုဒါတော့သိပါတယ်သူကအာကိုယ်စိတ်ကိုလည်းသွားမလို့ကြားနေဆိုရင်သွားကျင်တယ်ဘာနဲ့ဘယ်သူနဲ့တွေ့ကျင်လဲဆိုရင်အတွေ့ကျင်တဲ့အဲဒီစိတ်ကလေးဒီလိုသိရမှာအကုန်လုံးလျှောက်သိရတာအခုယောဂီပုဂ္ဂိုလ်တွေဒီမှာဖောင်းနေပိန်နေထိုင်နေထိရမှတ်နေတဲ့စိတ်ကလေးတွေဖြစ်တာဒီတိုင်းပဲ လူညင်နေတဲ့စိတ်နဲ့ကြာစီမှုတွေဖြစ်တိုင်းဖြစ်တိုင်းအကုန်သိရတာပဲသူကာမဝိတက်သူခေါ်တယ်ကာမဝိတက်ကာမအာယုန်နဲ့စပ်ပြီးကြာစီတာတဲ့ကိုလုံနေကြ၊ကြိုင်နေကြ၊သွားနေကြ၊လာနေကြ၊ပြောနေကြ၊ဆုံနေကြဒီမှန်ခံခွဲနေရအလုပ်ကလေးတွေသူကသွားတာပြီးတော့လုပ်တယ်အဲဒါကြီးကပါလာတာစိတ်တွေပါပဲอืมလူညင်နေတဲ့ပါတဲ့သဘောလေးနဲ့သွားတာပြီးတော့အလုပ်လုပ်နေအဲဒီစိတ်ကလေးတွေဖြစ်ဖြစ်တဲ့တိုင်းလိုက်ပြီးတော့ရှုနေရတာဒါကြတဲ့တတိတတိုင်းတော်တော်များများကိုဖြစ်သွားပါတယ်လူညင်နေတဲ့မှုစိတ်တွေကတစ်ခုပြီးတစ်ခုဖြစ်သွားတာ တော့ကြတာဟိုဝိတုရောင်လေးပါလေပြောတာပဲသာတံပေါ်အောင်နဲ့တော့အဲဒီလိုຢာကရှိတာမရှိတာနှစ်ဖြာစိတ်ကိုသိရမည်ဆိုတာຢာကရှိတဲ့စိတ်ຢာကကင်းတဲ့စိတ်တွေဖြစ်တိုင်းဖြစ်တိုင်းသိရမှာဒီစာရဲပေတွေကပါတဲ့လောမှုစိတ်ရှိခုပါရာကစိတ်မြည်ဤဒါလိုသိရုံနဲ့မဟုတ်သေးဘူးဒါကတော့စာကြည့်ရင်သိတာပေါ့ဘာခက်တဲ့ဥစ္စာမှမဟုတ်ဘဲနဲ့ဥစ္စာကြည့်လိုက်ရတာလေကလေးလည်းရတာလွယ်လွယ်လေးပါပဲကြာကြာတော့မကြည့်ရပါဘူး ခဏလောက်ကြရပါညာကောင်းတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်7မိနစ်အတွင်းတောင်ရနိုင်တယ်ဥစ္စာနောက်ဘာကကင်းတဲ့စိတ်ဆိုတာဟာလောကီကုသိုလ်ပြာဒစိတ်ပဲဆိုတာလည်းဘာမှမကဲဘူးဒါလည်းကြက်လိုက်ရတာပဲဒီလိုကြက်မှနှလုံးသွင်းရုံနဲ့မဟုတ်သေးဘူးကိုယ်တဏ္ဍာတကယ်ဖြစ်တဲ့စိတ်သိရမှာတကယ်ဖြစ်တဲ့စိတ်သိမှကိလေသာကင်းမှာဒါရဲအပေတဲ့အမြည်လေးတွေသိရုံနဲ့လောဘဒေါသမောဟကိလေသာကမကင်းဘူး တကယ်ဖြစ်တဲ့စိတ်ကိုမှားလိုက်မှငါဥစ္စာလမ်းလွဲနေပါကောအချိန်လမ်းမှားနေပါကောသိသွားမှဒီမှာပြန်ရတော့မှအဲဒီမှာဒီတိုင်းဒီတိုင်းကိုသိရမယ်တဲ့ဒါပါရကံဝစိတ်တံတမေမူရာဂနဲ့တပါးပြသောစိတ်ကိုလည်းပါရကံစိတ်တံဒီတမေမူရာဂနဲ့တပါးပြသောစိတ်ဝိပဇာနာနေသည်ဝိတာရကံဝစိတ်တံတမေမူကင်းသောစိတ်ကိုလည်းဝိတာရကံစိတ်တံဒီတမေမူကင်းသောစိတ်ဝိပဇာနာတိသည်။ပေါင်းနေပိန်နေထိုင်နေဒီအမှန်နဲ့တမေပါတဲ့စိတ်ကလေးရှိတယ်။ ဒါမဲ့သာတဲ့စိတ်ဆိုတာတရားမဟုတ်ဘူးကိုလုံးနေကြခိုင်နေကြအလုပ်ကလေးကိုစဉ်းစားနေကြကြံစည်နေကြအာယုံလေးတွေအဲ့ဒါသွားတာပဲအဲ့ဒီစိတ်ကလေးပါပဲအဲဒီမှာတာယာမှုလေးပါတယ်ဒီခါတရားနဲ့တာယာမှုကထင်ရှားတယ်ဒီခါတရားနဲ့သိမထင်ရှားဘူးဒါပေမဲ့လည်းတာယာမှုနဲ့တကွာဖြစ်တဲ့စိတ်ပဲအဲ့ဒါလေးမှတ်ရတယ်သွားတယ်ရောက်တယ်ကြံတယ်နှလုံးသွင်းတယ်ဆင်ခြင်တယ်တွေးခြင်းတယ်နေတဲ့တဲ့တာယာတယ်သူဖြစ်ဖြစ်တယ်မှတ်ရတယ်မှားလိုက်တော့သူကပျောက်သွားတယ်ပျောက်သွားတော့ဘာဖြစ်နေလဲဆိုတော့မဆိတ်ကြီးတဲ့ကြားနေတော့အဲဒါဝိဒရာကစိတ်ဖြစ်နေအဲဒီခါကျတော့လေဝိဒရာကစိတ်တတ်မဲ့သားတဲ့ မှုကင်းတဲ့စိတ်ဖြစ်တယ်ဆိုတာကိုယ့်အကိုသိရတယ်အဲ့ဒါမြတ်စွာဘုရားဟောတဲ့ဒီတတိပ္ပဏဒေသနာနဲ့အညီသိနေတာပဲအဲ့လိုသိဖို့ရသာရတမစိတ်တံသာရတံစိတ်တံနိဗ္ဗာနာတိဝိဒါရတမစိတ်တံဝိဒါရတံစိတ်တံနိဗ္ဗာနာတိသာရတမစိတ်တံပြမမှုဒေါသနဲ့တပါးပြသောစိတ်ကိုလည်းသာရတံစိတ်တံဒီပြမမှုဒေါသနဲ့တပါးပြသောစိတ်ဝေပဇာနာတိတိဝိဒါရတမစိတ်တံပြမမှုဒေါသကင်းသောစိတ်ကိုလည်းဝိဒါရတံစိတ်တံဒီပြမမှုဒေါသကင်းသောစိတ်ဝေပဇာနာတိတိဒေါသဆိုတာ ပြင်မာရတဲ့သဘောရှိတယ်သူအာယုံပြုမိတဲ့ဒါနကိုပြည့်စည်လို့တဲ့အနေနဲ့ပဲသူကဖြစ်တယ်ပြည့်စည်လို့တဲ့သဘောနဲ့ပဲသူကဖြစ်တယ်ကောင်းတဲ့အနေနဲ့တော့သူကနှလုံးမသွင်းအဲ့ဒါကပြင်မာရတဲ့သဘောဒေါသပဲသိဆိုးတာပဲသိဆိုးလို့ရှင်တော့သိဆိုးရတဲ့အာယုံကသူပြည့်စည်တဲ့သဘောနဲ့ပဲဖြစ်တယ်ကောင်းပါစေဆိုတဲ့သဘောနဲ့ဘယ်နည်းနဲ့မှမဖြစ်ဘူးသူကဒါမှပြင်မာရတဲ့သဘောတဲ့ဒေါသဆိုအဲ့ဒါသိဆိုးတဲ့စိတ်ပါပဲအဲ့ဒီသိဆိုးတဲ့စိတ်ဖြစ်ရင်လည်းသိဆိုးတဲ့စိတ်ဖြစ်တယ်ဆိုတာသိရမယ်သိဆိုးတဲ့စိတ်ကျင်းသွားတော့ဘာဖြစ်တုံးဆိုတော့ စိတ်ဆိုးတဲ့စိတ်ချင်းမှတ်လိုက်တယ်စိတ်ဆိုးတဲ့စိတ်ဆိုးတဲ့စိတ်ပြက်တဲ့စိတ်ညစ်တဲ့နှလုံးမသားဘူးစသည်အဲ့ဒါတွေလည်းအကုန်လုံးဒေါသဘာသာတွေပဲမှတ်လိုက်တဲ့အခါသူပျောက်သွားတယ်ပျောက်သွားတော့ဘာဖြစ်တော့ဆိုကြည်လင်တဲ့စိတ်တွေကြားနေတယ်အဲကျွမ်းမတဲ့စိတ်နှလုံးသွင်းတဲ့စိတ်တွေကြည်လင်နေတဲ့စိတ်မဆိုးတော့ဘူးအဲ့ဒါတွေကကုသိုလ်ပြတာစိတ်တွေပဲအဲဒေါသကျင်းသွားပြီဆိုတာကိုလည်းပဲယောဂီပုဂ္ဂိုလ်ကဒီလိုသိရပါတယ်ဒါကြောင့်ဒေါသရှိတာမရှိတာနှစ်ပြားစိတ်ကိုသိရမည်ဒီသမုဒ္ဒရာလွယ်တယ်ဒါပေမဲ့လို့ဒါလေးဆိုရအောင်ပါဦးမှာ ပါဠိတရားနဲ့ဆိုင်တာကတော့လွယ်တယ်။ဒါမှသူကစိတ်16ပါးဒီလိုသိရတယ်။သာသနာ့ရိပ်တာကတရားထုတ်တာတွေသူကဖောင်းတာပင်တာလေးတွေကွက်ပြီးတော့ပြောနေတော့ဘာကြနေတာတကယ်ဘာမှမဆုံးဘူးအောင်းမင်းတယ်သူအကုန်လုံးအဆုံးပါတာကျွန်းကျွန်းမယ်ဒီမှာအကုန်လုံးမှားရတာအဲတော့စိတ်ဓာနုပါဒနာဆိုရင်ကုမြတ်စွာဘုရားဟောတဲ့16ပါးသောစိတ်တွေအကုန်ပါတယ်ဒီထဲမှာအဲဒါလေးလည်းသိထားအောင်ပါဆိုဒေါသရှိတာမရှိတာ နှဖျားစိတ်ကိုသိရမည်ဒေါသရှိတာမရှိတာနှဖျားစိတ်ကိုသိရမည် ဗမောဝါစိတ်တံဗမောဝါစိတ်တံနိဗ္ဗာနာတိဝိဓမောဝါစိတ်တံဝိဓမောဝါစိတ်တံနိဗ္ဗာနာတိဗမောဝါစိတ်တံမောဟနဲ့တကွပြသောစိတ်ကိုလည်းသမောဟစိတ်တံဒီမောဟနဲ့တကွပြသောစိတ်ဝိပဇာနာတိပိဝိဓမောဝါစိတ်တံမောဟကင်းသောစိတ်ကိုလည်းဝိဓမောဝါစိတ်တံနဲ့မောဟကင်းသောစိတ်ဝိပဇာနာတိပိမောဟနဲ့တကွပြသောစိတ် မောဟကတော့လောဘဒေါသမောဟလောဘဒေါသဆိုတာတော့သင်ကြားတယ် လောဘဆိုတာလူချင်းနေတဲ့တရားရတဲ့သဘောပဲပြောလိုက်ရင်အလုံးနားလဲတယ်ကလေးရောလူကြီးရောနားလဲတယ်လောဘဆိုတာဟွန်းဒီလိုဟာပဲသာသိရဒေါသဆိုစိတ်ဆိုးစိတ်ကြတာပဲပြောလိုက်ရင်လည်းသူကနားလဲမောဟကမသိတာတွေ့ဝေတာဆိုတော့ဘယ်ထာမှမသိပဲဖြစ်နေမသိတာဘာမသိတာဘာမသိတွေ့ဝေတာဘယ်လိုတွေ့ဝေနေမှမသိငိုက်နေတာလို့လို့ဘာလို့လဲဒီလိုအောင်းမယ်မဟုတ်ဘူးသူကငိုက်နေတာလည်းတွေ့ဝေနေတာဒီလိုမဟုတ်ဘူးသူကသူကလည်းသိတော့သိတာပဲမဟုတ်တာတွေလျှောက်သိနေတာအမှန်မသိလို့သူတွေ့ဝေတယ်လို့ပြောတယ်အမှားသိရကြတော့သူကမှသွန်းတာ ဓမ္မသိတာတွေအခုလူတွေပြည့်စည်ရပြည့်စည်ကြောင်းပြည့်တဲ့လက်နဲ့ကြီးတွေကြာစီတဲ့ဥစ္စာဒီမောဟနဲ့ကြာတာပဲအမတန်ကိုထက်မြက်တဲ့စိတ်နဲတဲ့စိတ်မဟုတ်ဘူးဆိုတာအဲ့တော့မကောင်းတဲ့ဘက်ကကြာစီရတဲ့မှာလောဘမပြတ်ထမ်းလို့ရှိရင်ဒေါသမပြတ်ထမ်းလို့ရှိရင်အဲ့ဒီမောဟနဲ့မောဟနဲ့ပဲကြာစီနေတာပဲဒီမောဟတွေอืมမောဟပါတယ်နာမောဟကမောဟကညံလို့ပဲသူအသွန်းရှိ အထူးအားဖြင့်ဆိုလို့ရှိရင်သူကမောဟတက်တက်နဲ့ရှင်တာကလောဘဒေါသမပါဘဲနဲ့မောဟတက်တက်နဲ့ရှင်တဲ့စိတ်ဆိုတာရှိတယ်ဝိသိကိစ္စသာကိုစိတ်ဥဒိစ္စသာကိုစိတ်တဲ့ယုံမှားတွေးတော့နေတဲ့ဥစ္စာမောဟပဲဘုရားဘုရားစီဘုရားမှာအပေါ်မှာဟုတ်မဟုတ်ပါလေလည်းယုံမှားနေဘောရမဘုရားကဟုတ်မဟုတ်ပါမလားဘုရားဘာသာတွေကိုယ်ွယ်ပြီးတော့နေကြတဲ့ဘုရားဆိုတာဟုတ်မဟုတ်ပါမလားလုံးဝတရားတွေသိရဆိုတာဟုတ်မဟုတ်ပါမလား လောဘဒေါသမောဟကိလေသာတွေကင်းတယ်ဆိုတာဟုတ်မဟုတ်ပါမလားစသည်ဖြင့်ဘုရားစီဘုရားမှန်ပေါ်မှာယုံမှတွေးတော့နေလို့ရှိရင်အဲ့ဒါမောဟပဲဒါမောဟစိတ်ခေါ်တယ်သူကငိုက်နေတာတွေးနေတာဒီလိုမဟုတ်ဘူးသူအမှန်မသိတော့ဟုတ်မဟုတ်ပါမလားတွေးဝေပြီးတော့လည်းသူ့ကိုတွေးဝေတယ်လို့ခေါ်တယ်မောဟဥဒိစ္စတဲ့ကြံ့လွန်တဲ့စိတ်တဲ့ကြံ့လွန်တဲ့စိတ်ဆိုတာဘယ်မှမတည်တောင်ဟိုရောက်ကြတောင်ရောက်မြောက်စိတ်တွေဟောကနေဒီဒီကြီးကိုမရှိဘူးသူကအလုံးလို့လို့တယ်မဖြစ်ပါဘူးသူကတော့ ဘာမှသိလို့တော့မဖြစ်ဘူးရောက်ပြန်တောင်းရောက်မြောက်ရောက်နေတဲ့စိတ်အဲ့ဒါလည်းပဲမောဟတွေ့ဝေပြီးတော့ကျမ်းဝင်နေတာသူကလောဘနဲ့လည်းတွဲဖြစ်တယ်ဒေါသနဲ့လည်းတွဲဖြစ်တယ်ဒီမောဟကတော့อืมလောဘရောဒေါသရောညာတွေနဲ့လည်းတွဲဖြစ်တာပဲလောဘဖြစ်တယ်ဆိုရင်မောဟပါတာပဲဒေါသဖြစ်တယ်ဆိုရင်မောဟပါတာပဲမမြဲတဲ့တရားတွေမြဲတဲ့အနေအချင်းထင်မှတ်တာမောဟရဲ့အစွမ်းတတ်ပြီပဲမြင်ရတယ်ဆိုလို့ရှိရင်မြင်ရတဲ့အာယုံမြင်တဲ့စိတ် ပုဂ္ဂိုလ်ရသူကိုယ်ရမြဲတည်နေတဲ့အနေအချင်းထင်လို့ရှိရင်ဗျာမောဟရဆွမ်းမယ်မြဲတယ်ထင်လို့ရှိရင်ချမ်းသာတယ်ကောင်းတယ်လှပတင်တယ်ထင်လို့ရှိရင်မောဟပဲဟွန်းပညာဥပ္ပန္နကစိတ္တဥပ္ပန္နကဒိဋ္ဌိဥပ္ပန္နကတွေနဲ့တွဲပြီးတော့ဖြစ်တယ်အတ္တကောင်မဲ့အသက်ရှင်နေတဲ့အကောင်မဲ့လို့သင်မြင်ဆွဲလိုက်ရင်အဲ့ဒီဒိဋ္ဌိနဲ့တွဲပြီးတော့ဖြစ်တယ်။ဒါလည်းမောဟပဲ။အဲ့တော့အမှန်တရားတွေကိုမသိဘဲနဲ့ မရောဖလားတယောသိစဉ်နဲ့လျှောက်ပြီးနေတာဟာတကယ်ဟုတ်တဲ့နေရာနဲ့လျှောက်ပြီးပြီးနေတာမောဟတွေကြီးတဲ့ပဲဒုစရတွေကမောဟနေရာသိပြပြနေတယ်ဒါပေမဲ့လို့သူသိခဲ့တယ်ဝေဒနာသုံးပါးထဲမှာဒုက္ခရဲ့ဒုက္ခရဲ့ဥပိ္ပခရဲ့သုံးခုရှိတယ်ဒုက္ခချမ်းသာဆိုတာထင်ရှားတာပဲဒုက္ခဆင်းရဲဆိုတာလည်းအမှန်ထင်ရှားတာပဲဥပိ္ပခလေးလူကျူတယ်အလေအလခံစားမှုဝေဒနာတယ်သူမထင်ရှားဘူးသူကချမ်းသာတယ်လို့လည်းမဟုတ်ဘူးဆင်းရဲတယ်လည်းမဟုတ်ဘူး သာမန်နေအချင်းယောဒနာအာယုန်နေနဲ့မြင်ကြတွေ့ဆုံနေရတဲ့အခါဖြစ်တာတွေကဥပ္ပခါတွေပဲခံစားမှုရှိတယ်လို့တော့မထင်ရဘူးသိမ်မွေ့နေတယ်ဥပ္ပခါအဲဒီဥပ္ပခါသိမ်မွေ့မထင်ရှားသလိုပဲမောဟအဝိဇ္ဇာကလည်းပဲမထင်ရှားဘူးလောဘထင်ရှားတယ်ဒေါသထင်ရှားတယ်မောဟကမထင်ရှားဘူးအဲဒါမောဟပဲလို့ပြောဆို မလွယ်ဘူးပေါ့လေဖြစ်နေတာကတော့သူထင်ရှားပါတယ်ခုနကပြောတဲ့လောကဘက်ကနေပြီးတော့ ကောင်းတို့ရရတဲ့လျှောက်ပြီးကြမ်းစီလောက်တိုင်းနေတာအတီးထွင်နေတာတွေဟူသမျှဒီမောဟတွေနဲ့ပဲမောဟရှေ့ဆောင်ပြီးတော့လုံးတာသူကလောကဘက်မှာတော့သူကညာအရာမှတည်ပါတယ်မနာဆုံးတဲ့တရားကြီးတရားဘက်မှာဆိုရင်ဖြင့်ညာရဲ့ဆန့်ကျင်ဘက်ပဲသူကတရားဘက်မှာယုံနာတရားအဖြစ်ပြအနိစ္စဒုက္ခအနာတ္တသဘောတရားတွေအမှန်နေသိတာကအမောဟခေါ်တယ်မောဟကြီးဆန့်ကျင်တဲ့တရားမောဟကအဲ့ဒီအမောဟညာရဲ့ဆန့်ကျင်တဲ့ဖြစ်တဲ့တရားပဲသူအလွဲတွေလျှောက်တည်တာမမြဲတာကိုမြဲတဲ့နေရာချင်းသူထင်တယ် ချမ်းသာမဟုတ်တဲ့ဆင်းရဲတွေကိုချမ်းသာနေရတဲ့သူထင်တယ်ကောင်းတယ်လှပါတယ်တင့်တယ်တဲ့ပြောစရာပဲသူထင်တယ်ပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့သဘောတရားတွေကိုပုဂ္ဂိုလ်သတ္တဝါပဲသိချင်တယ်ကောင်းတယ်လို့သူထင်တယ်အဲဒီလိုအထင်မှားအမြင်မှားအသိမှားတွေကလည်းများဟာမောဟရဲ့အလုပ်တွေပဲသူကသိနေတာဝိဇ္ဇာမောဟမသိဘူးဆိုတာအမှန်ကိုယ်ကမသိတာအမှားတွေကြတော့သူကမှသိတာသူအဆုံးဆုံးပဲသူကအဲဒီတော့မောဟမသိတဲ့စိတ်မောဟမသိမှုနဲ့ အမှန်မသိမှုနဲ့တွဲဖြစ်တဲ့စိတ်အဲ့ဒီစိတ်လည်းသိရမယ်အဲ့ဒါဘာလို့ဆိုတော့မြင်တိုင်းကြားတိုင်းမြင်နေဆိုရင်ယောက်ျားပဲမိန်းမပဲသိသွားရင်အဲဒီတဲကသူကမောဟစိတ်ပဲဒါမောဟစိတ်ခေါ်တယ်ယောက်ျားပဲမိန်းမပဲအရင်ကလည်းရှိတယ်ခုလည်းရှိနေတယ်ထင်သွားလို့ချင်းအဲ့ဒါဒါမောဟစိတ်ပဲနေအဲကောင်းနေတာပဲချမ်းသာနေတာပဲလှပါနေတာပဲထင်လို့ချင်းအဲဒါမောဟစိတ်ပဲသူအများကြီးသိကြကြတယ်ဒါမောဟစိတ်တွေကခါခါသိမ့်လို့ဖြစ်နေတာပဲလောဘကမှတတ်မဲ့တဲ့စိတ်ကမှတခါတည်းအမှားဖြစ်တာဒေါသကတော့ဖြစ်နေပါတယ်အနာဆန့်ကျင်မဲ့တွေနဲ့တွေ့တဲ့ခါမှာဒေါသကဖြစ်တယ် မောဟကအခါခါသိမ့်လို့ရှင်လည်းမြင်တိုင်းကြားတိုင်းဝိပဿနာဉာဏ်ဖြင့်မကျွမိလို့ရှိရင်မြဲတဲ့နေရာချင်းသူထင်းသွားပြီချမ်းသာတဲ့နေရာချင်းသူထင်းသွားပြီပုဂ္ဂိုလ်သတ္တဝါနေရာချင်းထင်းသွားပြီလှပါတင်နေတဲ့ကောင်းတဲ့သူထင်းသွားပြီအဲဒီလိုထင်သွားတာတွေအကုန်လုံးမောဟစိတ်တွေကြီးတယ်ပဲအဲ့ဒီမောဟစိတ်တွေမယူမမမီလို့အဲ့ဒီလိုစိတ်တွေဖြစ်သွားလို့ရှိရင်အဲ့ဒီစိတ်မှားရမှာပါပဲဒါပါပဲမြင်ပြီးကောင်းတဲ့ထင်ရင်လည်းပဲအဲကောင်းတယ်မှားလိုက်ရမယ်မောဟစိတ်ပဲမြဲတယ်ထင်တယ်အဲ့ဒါမှားလိုက်ရမယ်မောဟစိတ်ပဲ ပုဂ္ဂိုလ်ပဲသတ္တဝါပဲထင်ရင်လည်းအဲ့ဒီအသိစိတ်မှတ်ရမယ်မောဟပဲ။ဒါမောဟစိတ်ပဲအဲ့ဒီတော့ပဂရိအသိမျိုးတွေရောက်ရောက်ပြီးသွားတဲ့စိတ်တွေကများဒါမောဟစိတ်တွေခေါ်တယ်။မောဟနဲ့တကွာဖြစ်တယ်လို့ယောဂီပုဂ္ဂိုလ်ကတော့မပြောနိုင်ဘူး။ဘေးကပုဂ္ဂိုလ်တွေလည်းပြောနိုင်။ပညာရှိကြီးတွေတောင်မှတဲမသိဘူးလို့သာပဂရိအသိတွေလောကရိုးရာအတိုင်းပြီးနေတာတွေထင်မှတ်နေတာတွေဟာမောဟစိတ်တွေပဲလို့ဆိုတာဒါပေကျမ်းကကုသရာရှိတဲ့ပုဂ္ဂိုလ်တွေတောင်းမှဒီလိုသဘောပေါက်ခဲပါတယ်အဲသဘောပေါက်စေကမူလဲအဲ့ဒီလောကကာလမှာဒီ ယောဒနာဖြစ်နေတဲ့စိတ်တွေစိတ်တိုင်းစိတ်တိုင်းလိုက်ပြီးမောဟနဲ့တကွာပြသောစိတ်တွေကိုညာနဲ့မှမတင်နိုင်ဘူးသူကခက်တယ်အဲဒီတော့အခုယောဂီပုဂ္ဂိုလ်ကတော့အဲဒီလိုပဂရိရိုးရာနေအချင်းသိနေတာတယ်မရှိမမဖဲနဲ့လိုလိုမြင်နိုင်ကြတိုင်းနဲ့ရိုးရိုးရိုးသိနေတာတွေဘုရားမြတ်တာမောဟစိတ်တွေပဲအဲဒီစိတ်မျိုးတွေဖြစ်လာလို့ရှိရင်ငယ်ပြီးမဖမ်းမိရင်လည်းမေ့ရင်လည်းမေ့တာမမှတ်မိဘူးအဲပဂရိပဂရိနေရာချင်းသိတယ်လို့မှတ်ရတာပေါ့ဒီသိတာတော့ဟုတ်တော့ဟုတ်တာပဲသူကအမှန်သိတာမဟုတ်ဘူး အသိတယ်လို့ထင်တယ်လို့လုံးမလျရတော့တာပဲအဲဒါတာမောဟစိတ်ကိုသိတာပဲတက်တဲ့အလွတ်စိတ်ကူးနေတာလက်ရှိတယ်မမှတ်မိပဲနဲ့အလွတ်စိတ်ကူးနေအဲ့ဒီမှာလည်းတာမောဟစိတ်တွေပဲသူ့မှတ်လျရစိတ်ကူးရင်စိတ်ကူးရဲ့ကြံစည်တယ်မှတ်လျရမှတ်လိုက်တော့တရားသွားရအဲ့ဒါဝိတာမောဟစိတ်တွေရှင်နေတဲ့စိတ်တွေဖြစ်နေသူ့မှလည်းစိတ်ကြီးတယ်သွားနေတယ်ဒါကြောင့်မောဟရှိတာမရှိတာနှစ်ဖြာစိတ်ကိုသိရမည်ဆိုပြီးလားခဏမသွားသေးဘူးဟင်ဟင် သို့မောဟရှိတာမရှိတာနှပြစိတ်ကိုသိရမည်သို့သုံးဆုံးပြီးတော့၆ခုပြီးသွားပြီနောက်တစ်ခုကတော့ သံဃိတံဝါစိတ်တံသံဃိတံစိတ်တံနိပဇာနာတိဝေကိတံဝါစိတ်တံဝေကိတံစိတ်တံနိပဇာနာတိသံဃိတံဝါစိတ်တံတွတ်ဆုပ်ကျုံသောစိတ်ကိုလည်းသံဃိတံစိတ်တံနိတွတ်ဆုပ်ကျုံသောစိတ်ဝေပဇာနာတိပြီတွတ်ဆုပ်တဲ့စိတ်ကျုံတဲ့စိတ်တဲ့ဒါကဒီသစ္စာတို့နိဗ္ဗာန်တို့ပရေရောစရိညာရေဆိုတဲ့ခါကလာရေနုပြီးတော့ပွားနေဘူးလန်းလိုက်တဲ့ခါကလာမိခင်တဲ့ခါကလာကြတော့ အဲ့ဒါတွေးချောက်ပြီးတော့ကြုတ်လာအဲ့ဒါလိုပဲကိုစိတ်ကလည်းပဲတက်တက်ကြွကြွနဲ့ပြန်ကားပြီးတော့တဏ္ဍဆောင်းဆောင်းဖြစ်နေတဲ့ခါရှိရစိတ်ကတခါတခါစိတ်ကလေးကကြုံပြီးတော့ရော့ပြီးတော့အားနေနေတဲ့ခါလည်းရှိတယ်စိတ်ဆန္ဒမျိုးရှိတယ်ကျုံပြီးရော့ပြီးအားနေတဲ့စိတ်ကဘာလို့ဆိုတာဌိနာမိတာနဲ့တပါးဖြစ်တော့စိတ်ပဲတဲ့ထိုင်မှန်ပြင်းကြီးနေတဲ့စိတ်တဲ့လားတရားထုတ်တဲ့ခါတခါတခါပြင်းကြီးတဲ့စိတ်ဖြစ်တယ်စိတ်တွေရော့လာတယ်မပြင်းစိတ်ကမရော့လာဘူးဒီမှာ အစတော့အတုကသာတော့ဟောင်းနေပိန်နေထိုင်းနေစိတ်ထက်တဲ့တန်တာနဲ့တော့ကြတော့တဖြည်းဖြည်းညော့ညော့သွားတယ်အဲ့ဒီမှာညော့လာစိတ်ညော့လာလို့ရှိရင်ညော့လာမှသိရမှာဒီစိတ်ကလေးတွန်းဆုပ်တဲ့စိတ်တွန်းစိတ်ညော့ရဲတဲ့စိတ်အဲ့ဒီစိတ်ကလေးလည်းသိရမယ်ဝိကိတံဝါစိတ်တံဝိကိတံစိတ်တံနိပဇာနာနိဝိကိတံဝါစိတ်တံပြံလောစိတ်ကိုလည်းဝိကိတံစိတ်တံနိပြံလောစိတ်ဝိပဇာနာတိပြီးပြံလောစိတ်ဥဒိစ္စသာကိုစိတ်ကိုရောက်စီရောက်တောင်ရောက်မြောက်စိတ်တွေဖြစ်တယ် အဲတရားတော်ဝိရိယလွန်နေတဲ့အတွက်လည်းဖြစ်တတ်တယ်ဝိရိယတွေလွန်အကြောင်းညာဆိုင်နေဟိုကမှတ်လိုက်မယ်ဒီဟာမှတ်လိုက်မယ်ဘယ်လိုအထုတ်လိုက်မယ်ဘယ်လိုလုပ်လိုက်မယ်စသည်ဖြင့်အဲဒီလိုကြာစီပြီးဝိရိယလွန်နေတဲ့ကရှိတယ်အဲဒါသူကတော့အထုတ်တယ်လို့အောင်းမိနေတာပဲဝိရိယလွန်ပြီးဥဒိစ္စတွေဖြစ်နေပြန်တော့အဲဒီလိုစိတ်ထဲမှတ်ရမယ်အရေးကြီးတယ်ဒါလေးတွေကမသိပဲနေတတ်တယ်တခါတည်းကျတော့အာယုန်နည်းနည်းလေးမှားပြီးတော့အာယုန်နဲ့ထိရဲ့ထိရဲ့ဆိုတော့တခုတည်းနဲ့မှလည်းစိတ်ကလေးငြိမ့်နေတာဓမ္မာရီဖြစ်နေတယ်လို့အောင်းမိရတယ်ပြီးတော့ဓမ္မာရီမဟုတ်ဘူးသူက ိနမိတ်တာနဲ့ထိုင်းမဲ့စိတ်လျော့ရဲနေတာလွဲနေတာပဲဝိရိယမှာကြောင်းကြောင်းမဆက်ရပဲထိရဲထိရဲတနေရာထဲမှနေတာဒါပဲလွယ်လုံးအကြည့်ဆိုတဲ့လိုပဲငယ်ငယ်လေးကနှုတ်တက်လာတဲ့နမောတတာတော့ဩဃတာဘုရားရှိခိုးလို့ဆိုရတာလိုပဲဘာမှကြောင်းကြောင်းဆက်ရအောင်အစလောက်တယ်ပဲလေအဆုံးသာရောက်ရပဲကြားတဲ့စိတ်ကူးနေတာတွေကူးနိုင်နေတဲ့ဒုစရသိသက်တာလေလို့အဲဒီမှာလုံလဝိရိယမပါဘူးအဲဒါလိုပဲတရားထုတ်တဲ့ပုဂ္ဂိုလ်မှာလည်းအာယုံလေးတစ်ခုတည်းမှတ်နေမယ်ဆိုရင်လွယ်လွယ်တော့အကြည့်တော့အဲဒီမှာ ။ကြောင်ရမစားရဝိရိယအားမပါဘူး။တမာရီအားလွန်ပြီးတော့ကြတဲ့ရှင်းရမိတာထိုင်မှန်ပြင်းနေတဲ့စိတ်ဖြစ်တယ်။စိတ်ရော်ရဲသွားတယ်။အဲဒါလေးကိုရှုမှတ်ပြီးတော့ပြင်ပြရတယ်။အာယုံနှစ်ခုသုံးခုစားတယ်။အာယုံလေးပဲမရဘူး။ကြောင်ရဆိုင်ပြရတယ်။ဒီတစ်ခုနှစ်ခုမှလည်းပဲစိတ်ရော့နေတဲ့ခါရှိပါတယ်။ဖောင်းနေပိန်နေတကူထဲမှာလည်းချိုးကျနေတဲ့ခါကျကြောင်ရမစားရဘူး။ကျော်လုံးအချင်းဒီကမှာစိတ်ကကြောင်ရဆိုင်ပြရတယ်။ကြောင်ရဆိုင်မပေးလို့ရှိရင်ပြင်စိတ်ရော်ရဲပြီးရှင်းရမိတာတွေထိုင်မှန်မှုဝင်လာတယ်။မှန်နေရင်တကယ်ပြင်းလာတဲ့စိတ်ကြတော့တင်ကြကြည့်ပဲအဲ့ဒီကပြင်းပြင်းနေမှရတယ်လို့ ဒါကျုံတဲ့စိတ်တွန်းဆုပ်တဲ့စိတ်ရော်ရတဲ့စိတ်ဒါလည်းမှတ်ရမယ်သိရမယ်အဲဒါပြန်လွန်တဲ့စိတ်ပြန်လွန်တဲ့စိတ်ဆိုတာဟိုရောက်ဒီရောက်ရောက်တာရှိတယ်အကြောင်းညာဇာဘာတွေစိုက်လုံးအကြီးတွေဟိုလိုမှတ်မယ်ဒီလိုမှတ်မယ်ဟိုရှုမယ်ဒါမှမှမှတ်မိရလေဒါသိမှသိရလေနောက်စားလွဲမြန်နေတာလေဒါစသည်ဖြင့်အဲဒီလိုကြောင်းညာဆိုင်လုံးအကြီးပြီးတော့နေတာလည်းရှိတယ်ဒါလည်းဥရိစ္ဆာတွေဝိရိယလုံးကြီးဥရိစ္ဆာဖြစ်လာတယ်အဲဒီလိုဥစ္စာတွေရှုမှတ်ပြီးတော့ပယ်ရတယ်ဒါကြောင့်တွန်းဆုပ်ရော့တာပြန်လွင်တာတွန်းဆုပ်ပြီးတော့ရော့နေတာအိုင်းမှိုင်းပြီးတော့နေတာ စိတ်ကလေးရော့ရဲရဲဖြစ်ပြီးတော့တွန့်ဆုံနေတာတွန့်ဆုံရော့တာအဲဒီစိတ်ကတမျိုးပြန်လွင်တာတဲ့ကျောင်းကျဆိုင်ပြီးတော့ပြန်လွင်တာဖြစ်တယ်လိုလိုပြန်လွင်တာဖြစ်ဟိုတော့ရောက်တော့ပြန်လွင်တာဖြစ်ပြီးအဲဒီလိုခါကျရင်တခုတည်းတော့အယုံလေးစူးစိုက်ပြီးတော့မှားရတယ်ဒီမှငြိမ်သွားတယ်တွန့်ဆုံရော့တာပြန်လွင်တာတဲ့စိတ်တစ်ခုရှိတယ်အဲဒီနှစ်ဖြာစိတ်ကိုလည်းတရားမီးရဆိုရမယ်တွန့်ဆုပ်ရော့တာပြန်လွင့်တာနှစ်ဖြာစိတ်ကိုသိရမည် တွန်းဆုပ်လျော့တာပြန်လွင့်တာနှပြစိတ်ကိုသိရမည်အင်း တရားထုတ်တဲ့ပုဂ္ဂိုလ်တစ်ခါတစ်ခါတွန်းဆုပ်ရော့နေတဲ့ကရှိတယ်အဲဒီခါမှာဝိရိယနဲ့ကြောင်းကြစားပြီးတော့မှတ်ပေးရတယ်။အာယုန်နယ်လုံးအကြည့်လို့ရှိရင်နည်းနည်းတိုးပြီးတော့မှတ်ရတယ်နှစ်ခုက၃ခု၄ခုလို့မှတ်ရတယ်တိုးပြီးတော့ကြောင်းကြစိုက်ပြီးတော့မှတ်ပညာကြောင်းနေတဲ့ခါလေးလောလောလေးမှတ်နေလို့ရှိရင်အဲဒီမှာရော့တယ်ဒီတရားစူးစိုက်ပြီးတော့ကြွာတာလမ်းနာချတာဒီကြောင့်လည်းစူးစိုက်ပြီးတော့မှတ်ဝိရိယအားလေးဖြည့်ပြီးရတယ်ဒီထဲကမှနေနေရော့ရဲနေပြင်းတဲ့စိတ်ပေါ်လာတယ်အဲဒီစိတ်ကလေးကျွမ်းမှပြီးတော့ပယ်ရတယ် အဲဒုစုတဲ့စိတ်ပန်ခိတစိတ်ဥလည်းပြရမယ်ဝေကိတာစိတ်ပြန်လွင်တဲ့စိတ်ကြောင်းရဆိုင်ပြီးတော့ပြန်လွင်နေတာဖြစ်ဖြစ်အလိုလိုပြန်လွင်နေတာဖြစ်တဲ့အဲဒီစိတ်ကိုယူမှပြီးတော့ပယ်ရအဲဒီလောက်ခါကာလမှာသိမပြန်လွင်အောင်လို့အာယုံနေပြရတယ်အာယုံနေများလို့ရှိရင်မနိုင်မနဲ့ဖြစ်တာလေအာယုံနေပြီးတော့ပြရမှတ်နေကြအာယုံနေပြန်ပြီးတော့ဖောင်းနေပိန်နေမှတ်နေကြအာယုံနေပြန်မှလိုက်ဒီကြစူးစက်တယ်မှလိုက်တဲ့ခါကျတော့အဲပြန်လွင်တဲ့စိတ်တွေပျောက်သွားတယ်အဲဒါကတစုံသူကသူကအထုပဲဟိုဟိုကခုနကလည်းမဟုတ်ဘူး ဘုန်းကຢာကရှိတာမရှိတာလည်းဒီလိုမဟုတ်ဘူးသူကတော့စုတ်တာနဲ့ကြံ့နေတာသူကျောင်းညာတာဆန့်ကျင်မဲ့ပါပဲကြံ့လို့နေတာကသူကစိတ်တွေတန်ဆွမ်းပြီးတော့ကာကရာရာဖြစ်နေတဲ့သဘောပါပဲကျဲပြန့်နေတဲ့သဘောတော့စုတ်နေတယ်ဆိုတာကျုံပြီးတော့နေတာကာကရာရာကနေပြီးကျုံတာကျုံတာနဲ့ပြန်တာကြောင်းညာတော့ကြောင်းညာလို့တော့ဟောဟာလာခြင်းကခုနကလည်းဟုတ်တာမဟုတ်တာဒီလိုမဟုတ်ဘူးကတစ်မျိုးပဲအဲတွန်းဆုပ်ထားတာပန်ခိတ်တာပြုတ်နေတဲ့စိတ်ပြန်လို့နေတာကတော့ ဝိခိတကျမ်းလည်းဗန္ဓိတံမှာစိတ္တမဂိတစိတ္တနဲ့ဆိုတယ်ဝိခိတံမှာစိတ္တဝိခိတစိတ္တနဲ့ပဒါနာလေးအဲကလေးဆုံးပြီးသွားပြီလေးဆုံးဆိုတော့ရှစ်ခုရှိသွားပြီစိတ်စိတ်ရှင်မျိုးရှိသွားပြီမေကတံဝါစိတ်တမေကတံစိတ်တနိပဇာနာတိအာမေကတံဝါစိတ်တအာမေကတံစိတ်တနိပဇာနာတိမေကတံဝါစိတ်တမေကုဖြစ်သောစိတ်ကိုလည်းမေကတံစိတ်တနိမေကုစိတ်ဝိပဇာနာတိသိအာမေကုစိတ်ဆိုတာဒေသနာနိမေကုစိတ်ဆိုတာဇန်စိတ်ပါပဲ မာရိယဇန်စိတ်လို့ပြောမှနားလည်မှာယူပအာယူပဇန်စိတ်တွေတဲ့မေဂုတ်စိတ်တွေဆိုတာကာမဝါစတဲ့မြင့်မြတ်တဲ့စိတ်တွေပေါ့လေမဟကတမြင့်မြတ်ပြီးဖြစ်တဲ့ရောက်နေတဲ့စိတ်တွေအထက်တန်းကအမြတ်စားစိတ်တွေလို့ဆိုလိုပါတယ်။သာဒေသနာဝါရဏီအများနာတဲ့ကတော့ဇန်စိတ်ပါပဲလားယူပဇန်စိတ်အာယူပဇန်စိတ်တွေလည်းမေဂုတ်စိတ်ဆိုတာဇန်စိတ်ကိုဇန်စိတ်မှသိရမယ်။အမေကတံဝါစိတ်တံမေဂုတ်မဟုတ်သောစိတ်ကိုလည်းအမေကတံစိတ်တံနဲ့မေဂုတ်မဟုတ်သောစိတ်ဟူ၍ဇာနာတိသိ။ မဲကောမဟုတ်တဲ့စိတ်ဇာစိတ်မဟုတ်တာဆိုတော့ကာမဝဇ္ဇရာစိတ်ပဲကာမဝဇ္ဇရာစိတ်ဆိုတော့အခုပဂတိပုဂ္ဂိုလ်တွေရှိနေတဲ့စိတ်ပေါ့မြင်တဲ့စိတ်ကြားတဲ့စိတ်နားတဲ့စိတ်စားတဲ့စိတ်ဒုတိယတဲ့စိတ်အဲပဂတိစိတ်ဥစ္စနာကြာစီနေတဲ့စိတ်ဒါတွေပဲမဲကောမဟုတ်တဲ့စိတ်ကမဲကောဟုတ်တဲ့ဇာစိတ်ဆိုတာကတော့ဇာရတဲ့ပုဂ္ဂိုလ်မှရှိကြတာကတော့ဒီမဲကောစိတ်နဲ့မဲကောမဟုတ်တဲ့စိတ်ရှုပုံသိပုံကိုပြောတာကတော့တိတိဆုံးဆုံးဆိုလို့ရှိရင်တော့ဇာရတဲ့ပုဂ္ဂိုလ်တွေနဲ့ပဲဆိုင်တယ်ဇာမရတဲ့ပုဂ္ဂိုလ်တော့ အဲမဲကောမဟုတ်တဲ့စိတ်ပဲရှိတယ်ဟုတ်တဲ့စိတ်ကရှိကောမရှိဘူးအဲ့ဒါမသိနိုင်ဘူးလားမဲကောစိတ်ပဲလို့မသိနိုင်ဘူးယူပါသရသာစိတ်၅ခုအာယူပါသရသာစိတ်၄ခုဒါမဲကောစိတ်ခေါ်သည်လို့ဒီလိုကြက်မှတ်ထားရုံနဲ့လည်းပဲစိတ်ဓာနုပါဒနာမဖြစ်နိုင်ဘူးပါပဲဆိုတော့ကိုယ်တဏ္ဍာဖြစ်တာမှမဟုတ်ဘဲနဲ့ဒုစစာတွေကပါတဲ့နာမည်ပဲရှိနေတာသူညာတဏ္ဍာဖြစ်တဲ့စိတ်လည်းမဟုတ်ဘူးစာတွေကပါတဲ့နာမည်ပဲဒီနာမည်လေးစဉ်းစားရုံနဲ့သိတာနုပါဒနာကတော့မဖြစ်နိုင်ဘူးကိုယ်တဏ္ဍာတကယ်ဖြစ်မှာကိုယ်တဏ္ဍာဇံရတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ဇံဝင်စားလိုက်ခုနအာနာပါနဆိုပါတော့ အဲဝင်တိုင်းထွက်တိုင်းဝင်နေထွက်တယ်ဆိုတာနှလုံးသွင်းလိုက်တော့ဥဇာရသမารိကနေပြီးဇန်အာယုံဇန်အာယုံနမိတ်ပေါ်ပြီးဇန်ဇန်စိတ်ဖြစ်သွားဓမ္မဇန်စိတ်ဖြစ်စေဒုတိယဇန်ဖြစ်စေတတိယဇန်သရုပ်ဇန်ဖြစ်စေဇန်၄ပါးအဲဒီဇန်စိတ်တွေဖြစ်သွားသက်သက်ဝင်တဲ့အာယုံလေးမှာစိတ်ကလေးကပြီးတော့အတွင်းဝင်သွားတယ်လို့သတ်ပြီးပြီးနေအဲဒီဇန်စိတ်ကထလာတဲ့အခါဝိပဿနာရှုရတာပေါ့ခန္ဓာအာနာပါနာ နမိတ်အာယုံတွေရောက်ပြီးကပ်ပြီးတော့တီးနေတဲ့စိတ်ကလေးကိုဇန်စိတ်အဲ့ဒါလေးကိုသိရမယ်ဇန်စိတ်ဇန်စိတ်မှသိရမယ်အဲ့ဒီကစိတ်ပြီးတဲ့နောက်မြင်တဲ့စိတ်ကြားတဲ့စိတ်တွေလည်းပေါ်အောင်မှာပေါ့အဲ့လိုပေါ်တဲ့အခါအဲ့ဒီမြင်တဲ့ကြားတဲ့စိတ်တွေရှိတဲ့အခါကျတော့ဒါဇန်စိတ်မဟုတ်ဘူးဒီဥစ္စာတော့ဇန်မဟုတ်တဲ့စိတ်တွေမဲကုန်မဟုတ်တဲ့စိတ်တွေအဲဇန်ဝင်စားပြီးကသာဇန်ကထထခြင်းဇန်စိတ်ပြန်ရှုတဲ့အခါမဲကုန်စိတ်ဟူ၍သိဒီမှာတော့အလွတ်ဖြစ်တဲ့ပကိဏကသင်္ခါရတွေလို့ခေါ်တယ်မြင်တဲ့ကြားတိုင်းပေါ်ရပေါ်ရတွေလိုက်ရှုတာပကိဏကကြိုးပြောနေတာတမျိုးတည်းမဟုတ်ဘူးပေါ့ ဇန်စိတ်ဆိုတာဇန်စိတ်တစ်မျိုးတည်းပဲကာမဝဇ္ဇစိတ်ဆိုတာတစ်မျိုးတည်းမဟုတ်ယူပါယုံစိတ်ရှိတဲ့တရားယုံယူသွားတဲ့စိတ်ခန္ဓာယုံယူသွားတဲ့စိတ်ဒီမှာလည်းလောဘမှုစိတ်ရှိဒေါသမှုစိတ်ရှိမောဟမှုစိတ်ရှိကုသိုလ်စိတ်လည်းရှိအကုသိုလ်စိတ်လည်းရှိစိတ်တွေအမျိုးမျိုးရှင်းလာအဲဒီစိတ်တွေဒီတိုင်းဒီတိုင်းနေတဲ့လားပကိန်းကသင်္ခါရပြုတ်ပြောင်းပြီးတော့နေတဲ့သင်္ခါရတရားတွေဒီတိုင်းရုပ်အာယုံလည်းမပါလိမ့်မယ်စိတ်ကြီးတယ်လည်းမဟုတ်ဘူးအဲ့ဒါကအခုတော့စိတ်ဓာတ်ဥပဒနာဆိုတော့စိတ်ကိုပဲကြောင်းတာပြီးပြောနေအဲ အဲဒါဇန်စိတ်ဟုတ်တာကိုလည်းဇန်စိတ်မှသိတယ်ဇန်စိတ်မဟုတ်တာလည်းဇန်စိတ်မဟုတ်မှသိတယ်ဒါဇန်ရတဲ့ပုဂ္ဂိုလ်တွေအတွက်ဟောထားပါတယ်ဇန်မရတဲ့ပုဂ္ဂိုလ်တွေအတွက်တော့ဇန်စိတ်ဟုတ်တာမှမရှိပဲပဲမဟုတ်တာကိုလည်းသိစရာမလိုဘူးမဟုတ်တာလည်းရည်သိနေတာပဲပထမစပြီးရှုရတဲ့ကမြင်တိုင်းကြားတိုင်းတွေ့တိုင်းပြီးတိုင်းနေလျှောက်ရှုရတာဇာစိတ်မဟုတ်တာမဲကုတ်မဟုတ်တာကြီးလည်းရှုနေရတာပဲဒါကမဲကုတ်မဟုတ်တဲ့စိတ်ပဲလို့အထူးနှလုံးသွင်းနေကြမလိုပါဘူးသူကတမျိုးတည်းဖြစ်နေတာဟွန်းလူမလို့အခုဒီကမဲကုတ်ဟုတ်တာနဲ့မဟုတ်တာရှုပုံကတော့ မဲခုဇန်နေရတဲ့ပုဂ္ဂိုလ်များအတွက်ဟောထားတယ်လို့မှတ်ရမယ်ဆိုရမယ်ဇန်စိတ်ဟုတ်တာမဟုတ်တာမတရားစိတ်ကိုသိရမည်ဇန်စိတ်ဟုတ်တာမဟုတ်တာမတရားစိတ်ကိုသိရမည် တဲ့ပုဂ္ဂိုလ်တွေနဲ့ဆိုင်သည်တဲ့ဇာမရတဲ့ပုဂ္ဂိုလ်တွေဒီပိုက်မလိုပါဘူးခွဲကြမလို့ခုတမျိုးတည်းဇာမဟုတ်တာကြီးရဲ့ရှိနေဇာဟုတ်တာမရှိဘူးမျိုးတည်းဆိုတော့ခွဲကြမလို့နောက်တစ်ခါဘာဝတံဝစိတ်တံဘာဝတစိတ်တံနိဗ္ဗာနာတိအနုတ္တဝစိတ်တံအနုတ္တစိတ်တံနိဗ္ဗာနာတိဘာဝတံဝစိတ်တံအလွန်ကဲစီတော့စိတ်ကိုလည်းဘာဝတံစိတ်တံဒီလွန်ကဲစီတော့စိတ်ဟူနိဗ္ဗာနာတိပြီနုတ္တဝစိတ်တံလွန်ကဲမရှိတော့စိတ်ကိုလည်းနုတ္တစိတ်တံဒီလွန်ကဲမရှိတော့စိတ်ဟူနိဗ္ဗာနာတိပြီ အလွန်ကဲရှိတဲ့စိတ်ဆိုတော့သူ့ရဲ့အလွန်ကဲရှိတယ်ဆိုတော့သူအောက်တန်းသားစိတ်ပေါ့သူ့ရဲ့အထက်တန်းသားစိတ်ရှိနေတယ်ဆိုတော့အောက်တန်းသားစိတ်အဲကိုယ်ထက်ကလူကြီးရှိနေတယ်ဆိုရင်လားအထက်လူကြီးရှိတဲ့ပုဂ္ဂိုလ်ဆိုအောက်လူပေါ့အောက်လူပဲအထက်လူကြီးမရှိဘူးဆိုရင်သူအထက်ဆုံးကအမြင့်ဆုံးပဲအဲ့ဒါလိုပါပဲဒီမှာအလွန်ကဲရှိတဲ့စိတ်ဆိုတာအောက်တန်းသားစိတ်အလွန်ကဲမရှိတဲ့စိတ်ဆိုတာအထက်တန်းအမြင့်ဆုံးစိတ်အလွန်ကဲမရှိတဲ့အနုတ္တရစိတ်ဆိုတာအမှန်စင်စိတ်ကတော့လောကုတ္တရစိတ်ကိုခေါ်တယ် အဲလောကုတ္တစိတ်မစိတ်လေးကိုဖုစိတ်လေးကိုသူတဲ့လွန်ကဲမြင့်မြတ်တဲ့တရားမရှိဘူးအဲသူတို့အမျိုးတူတဲ့ကရှိတာပေါ့လေသောတာပတိမေဖို့စိတ်တဲ့တရားကြီးမေဖို့စိတ်ကမြင့်မြတ်ဒီလိုတော့ရှိတယ်ဒါပေမဲ့သူတို့အမျိုးတူစိတ်တွေဒါတွေကတော့လောကုတ္တရှိပါတဲ့မြင့်မြတ်တဲ့စိတ်ဝေးမရှိဒါကြောင့်လောကုတ္တစိတ်ကိုအနုတ္တလို့ခေါ်ရပါတယ်စဉ်စဉ်အားဖြင့်တော့ဒီလိုပဲခေါ်ရတယ်ဒါပေမဲ့လည်းဒီမှာတော့ဝိပဿနာရှိတဲ့နေရာတော့လောကုတ္တစိတ်ကဝိပဿနာမရှိရဘူးတတိပဋ္ဌာန်ကလည်းမရှိရဘူးဒါတော့အဲ့ဒီလောကုတ္တစိတ်ကိုခေါ်တာမဟုတ်ဘူးဒီအနုတ္တစိတ်ကဝိပဿနာရှိကောင်းတဲ့စိတ်ထဲမှာ အစဉ်တန်းအမြင့်ဆုံးစိတ်တွေကိုခေါ်ရတယ်အဲကာမဝဆရစိတ်နဲ့ယူပါဝဆရစိတ်ကာမစိတ်နဲ့ဇံစိတ်ဆိုရင်ကာမစိတ်ကအလွန်ကဲရှိတဲ့စိတ်အောက်တန်းလားစိတ်ပဲဇံစိတ်ကအထက်တန်းလားစိတ်ပဲအဲပါဥဒ္ဒအနုဒ္ဒတို့သုံးတယ်အဲကာမဝဆရစိတ်ဖြစ်တဲ့အခါကာမဝဆရစိတ်မှတ်ပြီးတော့သိတဲ့မြင်နိုင်ကြတဲ့မှတ်ပြီးတော့အဲဒီကနေပြီးဇံအာယုံရောက်သွားလို့ဇာစိတ်ဖြစ်သွားကြလို့ရှိရင်ဇာစိတ်ကထတဲ့ကဇာစိတ်ကိုယူတော့ ဒါအနုတ္တရစိတ်ပဲခုနကသာဥတ္တစိတ်အခုကအနုတ္တရစိတ်ပဲဒီလိုပိုင်းခြားပြီးတော့ဒီဇာန်ချင်းချင်းလည်းပဲယူပဇာန်နဲ့အာယူပဇာန်ကမြင့်မြတ်နေတော့ယူပဇာန်ကသာဥတ္တစိတ်အောက်တန်းသားစိတ်အာယူပဇာန်ကမြင့်မြတ်တဲ့ထေတန်းသားစိတ်အဲယူပဇာန်ဝင်စားပြီးအာယူပဇာန်ဝင်စားတဲ့ပုဂ္ဂိုလ်ယူပဇာန်ဝင်စားပြီးဥပဒနာရှိတဲ့ကသာဥတ္တစိတ်ပဲအောက်တန်းသားပဲတမ်းမကုန်သေးဘူးအမြင့်ဆုံးမဟုတ်သေးဘူးနောက်အာယုပါဇံဝင်စားတဲ့ခါကျတော့အမြင့်ဆုံးစိတ်ပဲအနုတ္တစိတ်ပဲဒီလိုသိရမှာပါ ထက်တန်းအောက်တန်းကျတာအောက်တန်းအောက်တန်းကျတာအထက်ဆိုတာလို့ဒီလိုပဲလင်္ကာကရအောက်တန်းကျအထက်တန်းအောက်တန်းကျတာမကျတာဆိုလည်းတဲမကြိုက်ဘူးလို့လားအလွန်ကဲရှိတာမရှိတာဒီလိုလည်းနေရာကြပါအဲလိုပါဠိတိုင်းတိုင်းအလွန်ကဲရှိတာမရှိတာပါဠိတိုင်းအလွန်ကဲရှိတယ်ဆိုအောက်တန်းသားစိတ်အလွန်ကဲမရှိဘူးဆိုရင်ထက်တန်းသားစိတ်မဲကုသံစိတ်တွေခုနကသံစိတ်တွေပါပဲအဲဆိုရမယ်အလွန်ကဲရှိတာ မရှိတာမပြာစိတ်ကိုသိရမည်အလွန်ကဲရှိတာမရှိတာမပြာစိတ်ကိုသိရမည်အ တဲ့ပုဂ္ဂိုလ်နဲ့ဆိုင်ပါတဲ့ဆံမရတဲ့ပုဂ္ဂိုလ်တွေတော့ဒီလိုခွဲခြားပြီးပြီးဝေရမရှိပါဘူးအလွန်ကဲရှိရစေကြီးတယ်ပဲကွာအလွန်ကဲမရှိတဲ့စိတ်ကကိုယ်တဏ္ဍဘာမှမရှိဘူးကာမဝဆရစိတ်ရိုးစိတ်တွေပဲရှိနေသမာဟိတံဝါစိတ်တံသမာဟိတစိတ်တံနိပသနာတိအာသမာဟိတံဝါစိတ်တံသမာဟိတစိတ်တံနိပသနာတိသမာဟိတံဝါစိတ်တံတည်ကြည်သောစိတ်ကိုလည်းသမာဟိတစိတ်တံနိတည်ကြည်သောစိတ်ဝိပသနာတိတိ အတ္တမဟိတံဝစိတ်တံမတိသောစိတ်ကုလားအတ္တမဟိတံစိတ်တံနှင့်မတိသောစိတ်ဝေပဇာနာနိပိဒီကြည်တဲ့စိတ်ဒီတဲ့စိတ်ဆိုတာဥဇာရသမารိဗနာသမารိဖြင့်တည်ကြည်နေတာဗနာသမารိဆိုတာဇံပဲ။ဒါအာယုံစီရောက်ပြီးတည်ကြည်နေတဲ့စိတ်ဒါဇံဝင်စားတဲ့အခါမှာသံဃာထတော့ရှုလိုက်တော့ဒီတဲ့စိတ်ပဲဆိုတာသိရတယ်။ဥဇာရသမารိကဥဇာရသမารိရောက်နေတဲ့ပုဂ္ဂိုလ်လည်းဥဇာရသမารိနဲ့စိတ်တည်နေတယ်။တတိုင်းနမိတ်အစရှိတော့အာယုံလေးမှာစိတ်ကလေးကပ်ပြီးတော့တည်နေတယ်။ ။ဒါလည်းဒီတဲ့စိတ်လို့သိရတယ်။ဘုရားအာယုံဘုရားနုဒ္ဒိနဲ့ဘုရားအောင်စီစိတ်ရောက်ပြီးဘုရားနဲ့ကိုယ်နဲ့တွေ့နေရတယ်လို့ပဲဘုရားစိတ်ထဲမှာဘုံသနာမြင်လို့ဖြစ်ဖြစ်ဘုံသနာမြင်ရမယ်လို့သာတရိပ်မပါပါဘူး။ညာဘုရားဂုဏ်တွေကိုပဲအာရုံပြုပြီးတော့ညာသာဘုရားအလုံးစုံတရားတွေပြီးတော်မူပါပေတဲ့ပူဇော်သူခန္ဓာမူလိုက်ပါပေတဲ့ဘုရားဂုဏ်တွေဒီစိတ်ရောက်ပြီးတကလား။ဘုရားဂုဏ်တွေနဲ့စိတ်နေတာတကလားဒီကူတဲ့ဘောင်းနဲ့ရှင်းနေတယ်လို့အဲဒီဘုရားဂုဏ်တွေထဲမှာစိတ်ကလေးတည်ငြိမ်ပြီးနေလိုက်တာအဲဒါကိုပြန်ရှုတယ် ပြန်ရှုလိုက်တဲ့အခါသမာဟိတစိတ်ပဲဒီကံပီတိတော့ကတော့ဖြစ်နေတဲ့အခါရှိတယ်အဲ့ဒါလေးရှုလိုက်လို့ချင်းပီတိလေးဖြစ်ပြီးကြောက်ဖြစ်ပြီးကြောက်အဲဖြစ်ပြီးကြောက်ဖြစ်ပြီးကြောက်သိရင်သိရင်လည်းဝိပဿနာညာဆင်လိုက်တဲ့ပြီးအရိယာမေဖို့တွေရောက်နိုင်တယ်ဒီကဘုရားတွေကမထင်ညာအဲ့ဒီလိုရောက်သွားတာပဲဘုရားတွေကမထင်ရမာနကဖန်ဆင်းနေကြတဲ့ရုပ်ပုံကြည့်ပြီးတော့ဩမာနဟာရာဂရောဓမောဟနဲ့လည်းကွာရာဂရောဓမောဟမကင်းသေးတဲ့ပုဂ္ဂိုလ်ပဲသူဖန်ဆင်းနေကြတဲ့ရုပ်ပုံတော့ ဒါလောက်ကြီးညိုပဲကောင်းနေတာပဲဒါကဒေါသမောဟကင်းတဲ့မြတ်စွာဘုရားရဲ့ရုပ်ပုံတော်များဘယ်လောက်သတ်ပဲမလဲအမှန်သတ်ပဲမှာအမှန်ကြီးညိုပဲကောင်းမှာပဲလို့နှလုံးသွင်းရပီတိတွေဖြစ်လာတာလို့အဲဒါဥစ္စာရသမารီပဲအဲဒီပီတိကိုရှုတာကိုပီတိခရာတော့ရတော့ဂုံသွားတယ်ပြည့်သွားတယ်ဆိုတာသူရှုတာလို့ပါပဲအဲဝမ်းမြောက်တယ်ဝမ်းမြောက်တယ်ဝမ်းမြောက်တယ်ဝမ်းသာတယ်အဲဒါလေးကြည့်လိုက်တော့ရှင်ရှင်နဲ့ကြက်ကြက်ကြက်လေးပြင်းပြင်းနဲ့ဝိပဿနာညာသင်လိုက်တဲ့ရဟန္တာဖြစ်တယ်ဓမ္မသောကမင်းကြီးရဲ့တိတိဓမ္မသောကမင်းကြီးရဲ့ မိဖုရားကြီးအတ္တဏိနိမိတ်တာတဲ့ဗမာစာမူတွေမှာအတ္တဏိမိတ်တာလို့ရှိရင်အတ္တဏိနိမိတ်တာတဏိဆိုတာကအသက်အစကိုအဖြစ်နိမိတ်တာကပုံသဏ္ဍာန်အဖြစ်အဖြစ်နမိတ်ပုံသဏ္ဍာန်မထင်ရဘူးတဲ့လက်မောင်းတို့ဘာတော့မှအဲဒီမိဖုရားကြီးရဲ့ရွေးယူပကရကျော်မောလှပါပုံကတော့လက်မောင်းကိုဆန့်ထားလိုက်လို့ရှိရင်အဖြစ်ဘယ်နာအဖြစ်မှမသိဘူးတဲ့တဏှီရဲ့ဖြစ်ဖုမနေဘူးပါများသောအားဖြင့်ဆိုရင်အဖြစ်နေရာနဲ့ဖူတာပါဒါပေမဲ့လို့ ရုပ်ရည်ယူပကချုံမုတ်ကြည့်တဲ့ပုဂ္ဂိုလ်တွေမှာအဲ့ဒီအဖြစ်တည်းမတင်ကြဘူးရုပ်ရည်ယူပကအချိုးမကျတဲ့ပုဂ္ဂိုလ်ကြဒီစိတ်ကြီးရတဲ့ခါလဲမနှတင်ကြနေတာပဲဘူးကြီးကိုအနှံ့ကိုတင်ကြနေအဲ့ဒီအာတဏိနိမိတ်တာကဒီအဖြစ်မရှိတော့သူအာတဏိနိမိတ်တာအဖြစ်အဖြစ်အယိုးနမိတ်ပုံသဏ္ဍာန်မတင်ကြတဲ့မျိုးသမီးလို့ဆိုလိုတာပါလေသူနာမည်ကအဲ့ဒါဓမ္မသောကမင်းကြီးကကရဝိငှက်ကိုအဲ့ဒီဆောင်ယူပြီးတကလားအဲ့ဒီကရဝိငှက်အပန်းနားထောင်တာပေါ့ မြတ်စွာဘုရားဤတန်တော်ကကရောဤငှက်တန်နဲ့တူတယ်လို့ပြောချီးကျူးထားတာကိုဒါလည်းတရားမှာဒီလိုပါတယ်ကရောငုံကရောဤငှက်တန်နဲ့တူသည်များတော့အချင်းကရောဤငှက်ဆိုတာမမြင်မှုမတွေ့ဘူးတာတွေလည်းများပါတယ်ဘုရားဗမာပြည်ချင်းရှိမှရှိပါမလားလို့မရှိသေးဘူးတော့အောင်းမေးဒါပေမဲ့ဟိုရခိုင်စစ်တွေသားတော့ကမြို့ဟောင်းရောက်တော့အဲ့ဒီကသူဘုရားပြည်စုံတဲ့ပုဂ္ဂိုလ်ကဟိုကဌာနအဆောင်လျှောက်ပါလားသူနဲ့စားလို့ အဲ့ဒါပုံစံလောက်တာကရဝိနဲ့ပုံစံလောက်တာရှိတယ်ဟုတ်မအယုတ်တူရလားတဲ့ဗျာတူပါရဲ့တဲ့မြင်မှုရလားမြင်မှုရတဲ့ရှိသလားရှိပါတယ်တဲ့တို့စီမှာကရဝိနဲ့ကတို့စီရှိနေသလားဟွန်းဒါရင်ဒီအတော်မှာဒီကောက်ကြည့်နေတယ်ဆိုတာကရဝိနဲ့ဆိုတာဒီမှာဗမာပြည်မှာကရဝိဖောင်ဆိုပြီးတော့လောက်ကြပါရဲ့ဒါတွေကပကြီးစရာတွေအမှန်ရပြီးတော့လောက်ကြတာတွေတို့ကမြင်မှုရတော့မဟုတ်ဘူးဆိုတော့ပထမအစတွေမှာတော့မြင်မှုတဲ့ပုဂ္ဂိုလ်ရေးပြတဲ့ပုံစံရှိပြီးတော့နောက်အဆက်ဆက်လောက်ကြတာနဲ့တူပါတယ်ကရဝိဖောင်ကကရဝိနဲ့ ကရွေးနဲ့တန်တဲတာရတယ်လို့ပြောတယ်ဘယ်နဲ့နေတော့ဆိုအတန်သားရတယ်လို့ပြောပါတယ်ကွာအဲဒီပုဂ္ဂိုလ်ကဒါရင်ဟုတ်လိမ့်မယ်တော့အကောင်းကတော့သိမကြည့်ဘူးလေငယ်ငယ်ပဲတဲ့ဒီအဲဒီကရွေးနဲ့အတော့ကမင်းကြီးကလူနန်းတော်မှာဆောင်ပြီးတော့ထားအတန်မမီပဲနေတော့အမတ်တင်နေပဲနဲ့တော့ကရွေးနဲ့အတန်လည်းမမီကအတန်မမီလားကြားလည်းမဟုတ်ဘူးလေသူတကောင်နဲ့ရှင်နေပေါ်မရှိဘူးဒါလည်းမသူစိတ်အားငယ်နေမမီဘူးအဲအဖော်လို့တယ်ဖော်ပဲနဲ့လို့အဖော်လို့ဆိုရင်သူဘေးကမှန်နေထောင်ပေးရမယ်မှန်နေထောင်ပေးမှန်နဲ့အရေးတွေတွေ့ရမယ် မှန်တဲ့အရေးတွေတွေ့တော့ဟာအပေါ်တွေသူ့အပေါ်တွေအများကြီးရှိတယ်အောင်မေ့ပြတယ်မှာတိတ်တက်ကြွလာတော့အပန်းကမြည်လိုက်တာဆိုတာပဲလို့ဆိုတာတဲ့တာရတယ်လို့ဆိုတာအာသာနီနိမိတာဆိုရင်မြရားကြီးကသရတရားကောင်းကောင်းနဲ့အဲ့ဒီအတန်ကြားတော့နားထဲမှာအနတာရပြီးတော့သွားတော့ဩကရိုင်းငှက်ရဲ့အတန်တော့မှဘယ်လောက်တာရတယ်မြတ်စွာဘုရားရဲ့အတန်တော်များဘယ်လောက်များတာရမလဲမသိဘူးဆိုပြီးဆရာအောင်ပြီးကြီးညိုလိုက်တာပီတိတွေဖြစ်လာတာအဲ့ဒီပီတိတွေရှင်းရှင်းနဲ့သောတာပန်ဖြစ်တယ်လို့ဆိုတယ်လို့ဘုရားရရင်လွယ်လွယ်ပဲအခုလိုတရားထုတ်နေတဲ့ကံဒီလိုပီတိရှင်းရှင်းလိုက် ရနိုင်တာပေါ့သူကရရနိုင်ပါတယ်လောလောပဲသူကအဲ့ဒါဥဇာရသမารိဖြင့်ဒီကြီးတဲ့စိတ်တဲ့အဲ့ဒီစိတ်ကလေးသိရမယ်ဝိပဿနာရှုတဲ့အခါရှုတဲ့ရှုတဲ့ခဏိကသမารိဆိုတာဟာလည်းပဲဥဇာရသမารိတိုင်းအတွင်းဝင်နေတာပါပဲတတိယတက္ကတာကဥဇာကမ္မထာနေခေါ်တယ်ကိစ္စတော်ကိစ္စမိတိပါဇာနေလိစသည်ဖြင့်ရှုတဲ့ဟာတွေကဥဇာကမ္မထာနေတဲ့ဥဇာသမารိရောက်နေတဲ့ကမ္မထာနေဥဇာသမารိဖြစ်တဲ့ကမ္မထာနေသမารိကောင်းတဲ့ကဥဇာရသမารိတွေကမှန်စစ်စစ်ကတော့ခဏိကသမารိပါပဲ အဲဒီသမာဓိနဲ့ဒီကြည်တဲ့စိတ်ဥဇာရသမာဓိနဲ့ဒီကြည်တဲ့စိတ်ဗနာသမာဓိနဲ့ဒီကြည်တဲ့စိတ်ကိုဒီကြည်တဲ့စိတ်ပဲလို့သိတယ်။ဖောင်းနေ၊ပိန်နေ၊ထိုင်နေအထိရမှနေရင်ဖောင်းနေမှလိုက်တဲ့အခါဖောင်းနာပေါ်မှာစိတ်ကလေးတည်သွားတယ်။ပိန်နာမှတဲ့အခါပိန်နာပေါ်မှာစိတ်ကလေးတည်တယ်။မတိုင်းမှတယ်မှရအောင်လေးမှာစိတ်ကလေးကကနေကကနေတည်တည်သွားတာတွေသိရတာသမာဓိတစိတ်တွေပဲဒီကြည်တဲ့စိတ်တွေသိနေတာ။တခါတည်းအားကြတော့စိတ်ကဟိုရောက်ရရောက်သွားတယ်မတည်ဘူးဟိုရောက်ရောက်အဲဒီရောက်သွားတဲ့စိတ်ကလေးတွေရှုလိုက်ရတာအတ္တမာဟိတစိတ်မတည်တဲ့စိတ်ကိုသိတာပဲ။ အဲဒါတည်ဓာနေတာအဲစိတ်တည်ကြည်တာမတည်တာဒီလိုကကောင်းပါလိမ့်မယ်ထမရတော့စိတ်တည်ကြည်တာမတည်တာနှစ်ပြားစိတ်ကိုသိရမည်ဆိုရမယ်စိတ်တည်ကြည်တာမတည်တာနှစ်ပြားစိတ်ကိုသိရမည်စိတ်တည်ကြည်တာမတည်တာနှစ်ပြားစိတ်ကိုသိရမည် ရှုမှတ်တဲ့စိတ်ကလေးတည်ကြည်နေတာကိုလည်းသိတယ်မရှုမှတ်ပြီးတော့အလွတ်ထွက်သွားတဲ့စိတ်ကလေးလည်းသိတယ်ဒါပါပဲယောဂီတွေတော့ဒါသိနေရတာပဲပေါင်းနေ၊ပိန်နေ၊ထိုင်နေ၊ကြည့်ရဒီတဲ့စိတ်ကလေးတွေမှရင်မှရင်သိနေတာပဲတခါတည်းအောင်ကြတော့ရှင်မဲ့ထွက်သွားထွက်တာလည်းထွက်တယ်လို့မှလိုက်ရအဲ့ဒါမတည်တဲ့စိတ်သိတာတခါတည်းအောင်ထွက်တာကတော့ကြာမှသိတယ်တခါတည်းအောင်မကောင်းနေတဲ့ခါလဲထွက်ထွက်ခြင်းလည်းသိပါတယ်တခါတည်းအောင်မထွက်သေးခင်တော့ဒီလေးထွက်မလို့ခြေလမ်းပြင်ကရှိတယ်အဲ့ဒါသိတာနဲ့ရပ်သွားမထွက်ရတော့အဲ့ဒါစိတ်တည်တဲ့စိတ်ချင်းလည်းသိရဲ့ မတည်တဲ့စိတ်ရှိရင်လည်းသိရတာယောဂီပုဂ္ဂိုလ်တွေတက်တွေ့ပဲတဲ့ဥစ္စာစိတ္တနုပါဒအနာကောင်းတဲ့ဟာတွေဖြစ်နေတာနဲ့ဝိမု ക്ത ံဝါစိတ်တံဝိမု ക്ത ံစိတ်တံနိပ္ပဇာနာတိအာဝိမု ക്ത ံဝါစိတ်တံအာဝိမု ക്ത ံစိတ်တံနိပ္ပဇာနာတိဝိမု ക്ത ံဝါစိတ်တံလွတ်မြောက်သောစိတ်ကိုလည်းဝိမု ക്ത ံစိတ်တံနိလွတ်မြောက်သောစိတ်ဝိပ္ပဇာနာတိအာဝိမု ക്ത ံဝါစိတ်တံမလွတ်မြောက်သောစိတ်ကိုလည်းအာဝိမု ക്ത ံစိတ်တံနိမလွတ်မြောက်သောစိတ်ဝိပ္ပဇာနာတိလွတ်မြောက်တဲ့စိတ်လွတ်မြောက်တဲ့ဆိုတာတည်ငါအားဖြင့်လွတ်မြောက်တာရှိတယ်ဝိသမနာနဲ့လွတ်မြောက်တာရှိတယ် သမုတ်စေရနဲ့လုံးရောက်တာရှိတယ်ပฏิပါဒာတိအချင်းလုံးရောက်တာရှိတယ်နိဒရဏအချင်းလုံးရောက်တာရှိတယ်အဲနိဒရဏအချင်းလုံးရောက်တယ်ဆိုတာနိဗ္ဗာန်ပဲပฏิပါဒာတိလုံးရောက်တယ်ဆိုတာဖို့ပဲဒါတွေကတော့မရောက်သေးဘူးသမုတ်စေရအချင်းလုံးရောက်တယ်ဆိုတာကမဲ့ပဲဒီတည်းမရောက်သေးဘူးအဲဒါဘယ်လိုလုံးရောက်တော့ဆိုရင်ဒင်္ဂနဲ့ဝိသမနာအချင်းလုံးရောက်တာဇံရတဲ့ပုဂ္ဂိုလ်ဇံဝင်စားတဲ့အခါကာလမှာဝိသမနာဗဟံအချင်းလုံးရောက်နေတဲ့အနိဝရဏတွေကလုံးရောက်နေပြီ ပထမဇာဝင်စားနေတဲ့အခါနိဝရဏတွေကလွန်မြောက်ဒုတိယဇာဝင်စားတဲ့အခါဝိတဝိสารကလွန်မြောက်နေတတိယဇာဝင်စားတဲ့အခါပိဋိကလွန်မြောက်နေသရုပ်ဇာဝင်စားတဲ့အခါကျတော့ဒုက္ခကလွန်မြောက်နေဥပ္ပကံနေကြရတာကြီးအဲဒီသူဆန့်ကျင်မဲ့ဖြစ်တဲ့တရားတွေကလွန်မြောက်တယ်တဲ့ဝိမောစယမစိတ်တဝိမောအာဝိမောစယံစိတ်တအတသိတမိတိသိခတိဝိမောစယံစိတ်တံပတရိတာမိတိသိခတိခုနကသရုပ်ကရကနောက်ဆုံးပိုက်ကလေးတွေမှာဒါနဲ့လာလာပြီးတော့အိဗေလာတူတာတယ် စိတ်တံစိတ်ကိုဝိမောစယံဝိမောစယံတော်လုံးမြောက်စေလျက်အတရိတာမိဝင်တဲ့ယူဟာအတရိတာမိထွက်တဲ့ဆရာဣတိဤတော့ပသိခတိကျင့်အားထုတ်၏စိတ်ကလေးလုံးမြောက်စေပြီးတော့ဘယ်မှလုံးမြောက်စေလဲသူဆန့်ကျင်မဲ့ဒီမှာလုံးမြောက်စေမယ်ဇန်ဆိုလို့ရှိရင်ပထမဇန်ခုနကပြောတဲ့အတိုင်းပထမဇန်စိတ်ဖြစ်နေလို့ရှိရင်နိဝရဏမှာလုံးမြောက်သည်ဒုတိယဇန်စိတ်ဖြစ်ရင်ဝိတဝိစာရမှာလုံးမြောက်သည်တတိယဇန်ဖြစ်ရင် ပီတိမှလွန်မြောက်သည်သရုပ်ဇံဖြစ်ရင်ဒုက္ခမှလွန်မြောက်သည်အဲဒီဆန့်ကျင်မဲ့ဖြစ်တဲ့ဒီဝရဏအစရှိတဲ့တရားတွေမှလွန်မြောက်စေပြီးတော့ထွက်တဲ့ရှုမဲ့ဝင်တဲ့ရှုမဲ့ထွက်တဲ့ဆိုင်မဲ့လို့လူကျင့်နေတယ်အဲ့ဒါအဇံဝင်စားတာပါပဲဇံဝင်စားရင်ဒီတိုင်းဖြစ်တာပဲလားဒါဝိခာမနာပံအားဖြင့်ဝိခာမနာအားဖြင့်လွတ်မြောက်ပြီးတော့စိတ်ကလေးလွတ်မြောက်နေတာအဲဒီကနေဝိပဿနာရှုလိုက်တဲ့အခါဇံဃထတဲ့ဝိပဿနာရှုလိုက်တော့လွတ်မြောက်နေတဲ့စိတ်ကလေးသိတာပေါ့ ပထမဇံဝင်စားရကပထမဇံကထပြီးဝိပဿနာရှုလိုက်တယ်ဆိုရင်ငါးဤစိတ်ကလေးကនិဝရဏတွေကင်းနေတာပဲនិဝရဏမှာလွတ်မြောက်နေတာပဲဆိုတာအဲ့ဒီလွတ်မြောက်တဲ့စိတ်ကလေးကိုသိဒုတိယဇံဝင်စားပြီးထရှုလိုက်လို့ရှိရင်ဝိတဝိသရာကင်းနေတာပဲသူသိတယ်တတိယဇံဝင်စားပြီးထရှုလိုက်လို့ရှိရင်ပီတိကင်းနေတာတွေ့တယ်ပီတိကလွတ်မြောက်နေတယ်သရုပ်ဇံဝင်စားပြီးသရုပ်ဇံကထပြီးတော့အဲ့ဒီဇာစိတ်ပြန်ရှုလိုက်တဲ့အခါဒုက္ခကင်းပြီးတော့ဥပိ္ပခာနေကြရတာဒီနေ့ကိုယ်ရဲ့ရှိနေတာကိုတွေ့ရတယ်ဒါကြောင့်ဝိက္ခမနာပံအားဖြင့်သံဃာမတရားလွတ်မြောက်နေတဲ့စိတ်ကလေးပြီး အဲ့ဒါကဇာနဲ့သိရောဇာမပါပဲနဲ့ဝိပဿနာရှုပြီးတဲ့ခါတော့ဝိပဿနာကြီးဆန့်ကျင်မဲ့တွေပေါ့ဝိပဿနာကြီးဆန့်ကျင်မဲ့ကအနိစ္စမြင်ရင်အနိစ္စကြီးဆန့်ကျင်မဲ့အနိစ္စပညာမှာလွန်မြောက်ပြီ။ပေါင်းနေ၊ပိန်နေ၊ထိုင်နေ၊ထိရဲစသည်ဖြင့်ရှုနေတယ်။အဲစိတ်ကလေးတစ်ခုဖြစ်လာရင်အဲဒီစိတ်ကလေးမှတ်လိုက်တော့စိတ်ကလေးကြံစီတဲ့ဆိုပါတော့ ကြံစီတယ်မှတ်လိုက်တော့မရှိဘူးကြောက်သွားကြံစီတာလေးဖြစ်ပြီးကြောက်သွားတာတရားတယ်မမြဲတဲ့တရားပဲတို့ရှင်းတော့မှမသိလို့ဒီလိုကြံနေတဲ့စိတ်တွေကငါတယောက်တည်းမြဲတည်နေတယ်အောင်းနေတယ်တိတာတော့ဖြစ်ပြီးကြောက်သွားတာမမြဲတဲ့တရားပဲလို့ကြံတယ်ဆိုတဲ့ကြောက်သွားတာကိုကြံတယ်ဆိုတဲ့ကြောက်စဉ်းစားတယ်ဆိုတဲ့ကြောက်ဒီလိုဖြစ်ပေါ်သွားတာတရားတယ်မမြဲတဲ့တရားပဲဆိုတော့ယောဂီပုဂ္ဂိုလ်ကလက်နဲ့ကံကြည့်လို့သိချသိရတာအဲဒီတော့မမြဲတဲ့တရားပဲသိတဲ့ဝိပဿနာစိတ်မှာမြဲတယ်လို့အစွဲလမ်းပညာလေးကင်းနေတယ်မြဲတယ်အစွဲလမ်းပဂတိပုဂ္ဂိုလ်တွေမှာရှိနေတာပဲ ဒါကသိမြဲတယ်ထင်နေတာသာဝေကျမ်းဂန်တွေကခန္ဓာ၅ပါးတရားအနိစ္စကြီးတယ်ပဲလို့ဆိုထားတာကြားဘူးနေတာပဲလိမ့်လာနေတာပဲပြောဟောနေတာပဲဒါပေမဲ့ကိုယ်စိတ်တွေကမထင်ဘူးဒိဋ္ဌပညာကမလွတ်နေဘူးဒိဋ္ဌပညာနဲ့ဖွဲ့မိနေတာဒီလိုပဲဘုသူရတွေဘယ်လောက်ရှိနေနေတရားတွေဘယ်လိုဟောနေနေသူစိတ်ကယုံနာမရှိလို့ရှိရင်မမြဲဘူးဆိုတော့ကိုယ်ပိုင်သိကရှိမှမရှိပဲဒါမြဲတယ်လို့ကထင်နေသေးတာပဲလို့ကအဲမြဲတယ်လို့ထင်နေတဲ့ဥစ္စာကဒိဋ္ဌပညာမိနေတာဒိဋ္ဌပညာကမလွတ်ဖဲဖြစ်နေတာအခု ယောဂီပုဂ္ဂိုလ်စာတတ်ပြီးဖြစ်စေမတတ်ပြီးဖြစ်စေပဲဖြစ်ခဲ့ယုံနာလေးကိုရှုလိုက်တဲ့အခါယုံနာလေးရဲ့အဖြစ်ပြက်ကလေးပြောက်သွားအဲဒီရှုတဲ့စိတ်ကလေးဟာအဲရှုတဲ့စိတ်ကလေးကမမြဲဘူးလို့သာသိသွားတော့မြဲတယ်လို့ဆိုရယ်ဆွဲလန်းသူမှကင်းသွားတယ်။ဟွန်းနေသပညာကင်းသွားသည်။သိကြည်ပြည့်ကြည်နဲ့ဆင်းရဲပဲလို့တစ်ခါတစ်ခါသဘောကျသွား။တော့မဟုတ်ဒုက္ခဝေဒနာတွေတွေ့ရလို့ဆင်းရဲစုဝေးကြီးပဲလို့ဒီလိုရင်းနဲ့ထင်တာအဲ့ဒီမှာဒုက္ခပညာတွေကကင်းသွားတယ်။ချမ်းသာမရှိဘူး လူတွေတတ္တဝါတွေကဒါတွေအကောင်းထင်တာချမ်းသာထင်တာအမှန်တော့ဖြစ်လိုက်ကြလိုက်နေဆင်းရဲတွေကြီးတယ်ပဲမထမ်းတာတဲ့သဘောတွေကြီးတယ်ပဲလို့တခါတည်းညာထဲမှာထင်တယ်အဲလိုထင်တဲ့အခါဒုက္ခပညာလွတ်သွားတယ်တခါတည်းညာတော့သူသဘောတိုင်းသူဖြစ်ပြနေတဲ့သဘောတရားများပဲမှားလိုက်ရင်ကြောက်တာမှားလိုက်ရင်ကြောက်တာဘာမှအထဲကိုမရှိတဲ့တရားတွေပဲအသက်ရှင်နေတဲ့အကောင်မဟုတ်ဘူးတို့အစားတုန်းကတစ်သလုံးဘဝလုံးတီးနေတယ်မှအခုရှိဖြစ်ပြီးချက်ချင်းကြောက်သွားသဘောတရားများပဲဖြစ်ပြီးကြောက်ခံရသဘောတရားများကြီးတယ်ပဲလို့ ယောဂီပုဂ္ဂိုလ်ညာထဲမှာအသိရှင်းသွားတယ်အတ္တပညာမှလွံ့မြောက်နေတာအတ္တအစွဲလေးကင်းနေတာလေပဂတိပုဂ္ဂိုလ်တွေမကင်းဘူးအဲယုံနာတရားတွေပြောဟောလေ့လာနေပေမဲ့လို့အဲဒီပြောဟောနေတာကပဲငါဟုတ်နေတာကိုငါကပြောနေတယ်ဒီကဆွဲလန်းကလိုက်နေတာသူအတ္တဆွဲလန်းနောက်ကပါနေတာတန်းတန်းကြီးတို့ကပါနေတာအခုယောဂီပုဂ္ဂိုလ်တွေမှလည်းသူတိုင်းသူတိုင်းဟာမှားလိုက်ကြောက်သွားမှားလိုက်ကြောက်သွားမှားလိုက်ကြောက်သွားအဲပေါ်တိုင်းပေါ်တိုင်းနေမှားတိုင်းမှားတိုင်းနေကြောက်နေတာကြီးတဲ့တွေ့ရတာမမြဲတဲ့တရားတွေကြီးတယ်ပဲလို့ရှင်းမှရင်သဘောကျလား လိစ္ဆာသင်္ခါလုံးရောက်တာကသင်္ခါလုံးရောက်တာခေါ်တယ်။ယူကြိုက်မှလုံးရောက်တာမယူမိတဲ့အာယုံတော့မလို့ဘူး။ဆင်းရဲခြင်းနဲ့ဆင်းရဲတယ်လို့ညာနဲ့ရှင်းသွားဒုက္ခသင်္ခါလုံးရောက်သူသဘောတည်းသူဖြစ်ပြနေတဲ့သဘောတရားများပဲအသက်ရှင်နေတဲ့အကောင်မရှိဘူး။ညာနဲ့ရှင်းသွားအတ္တသင်္ခါလုံးရောက်သွားပြီ။ဟဲ့လားိတ်တံစိတ်ကိုဝိမောစယဝိမောစယတော်လုံးမြောက်စေလေအတ္တတိတာမိဝင်နေစီဝဗာတိတာမိထွက်တဲ့စီဝဣတိသောသိကတိချင်းဆိုတဲ့ဒီနာထဲမှာတွန်းဝင်ပါတယ် ကျွမ်းမလိုက်တဲ့အခါဖြစ်ပြီးကြောက်တော့တဲ့စိတ်ကလေးစိတ်ရှုရှုပါရှုရှုပါလေအကုန်လုံးရပါတယ်ကျွမ်းကျွမ်းမိတဲ့အာယုံလေးဖြစ်ပြီးကြောက်သွားတယ်မမြဲဘူးဆင်းရဲပဲပုဂ္ဂိုလ်သတ္တမဟုတ်အနတ္တသဘောတရားပဲလို့ဒီတိုင်းဒီတိုင်းဟာမြဲတယ်လို့ဆိုရတဲ့နေသပညာချမ်းသာတယ်လို့ဆွဲမှတ်တဲ့ဒုက္ခပညာပုဂ္ဂိုလ်သတ္တဝါအသက်ရှင်တဲ့အကောင်ပဲလို့ဆွဲမှတ်တဲ့အတ္တပညာအဲ့ဒါတွေကလွံ့မြောက်သွားသည်အဲ့ဒီလွံ့မြောက်တဲ့စိတ်နဲ့လွံ့မြောက်တဲ့စိတ်မှပြီးမှတ်မိတိုင်းမှတ်မိတိုင်းနေသဒုက္ခအနတ္တထင်နေထင်နေဟာလွံ့မြောက်တဲ့စိတ်တွေပေါ့ ခါတည်းမရှုမိတော့မြဲနေတယ်လို့လို့ထင်လာတယ်အဲဒါမလွတ်မြောက်တဲ့စိတ်ပဲအဲဒီမြဲနေတယ်လို့ထင်ပြီးတော့စိတ်ကူးတွေဖြစ်လာတယ်အဲဒါမလွတ်မြောက်တဲ့စိတ်တွေအဲဒီစိတ်လည်းပဲသိရမယ်တကားစိတ်လွန်မြောက်တာမလွတ်တာနှစ်ဖြာစိတ်ကိုသိရမည်ဆိုရမယ်စိတ်လွန်မြောက်တာမလွတ်တာနှစ်ဖြာစိတ်ကိုသိရမည်စိတ်လွန်မြောက်တာမလွတ်တာနှစ်ဖြာစိတ်ကိုသိရမည် လွန်မြောက်တဲ့စိတ်မလွန်မြောက်တဲ့စိတ်သူယုတ်ကတော့ရှုမှမီလို့အနိစ္စဒုက္ခအနတ္တသိသိသွားတဲ့စိတ်ကလွန်မြောက်တဲ့စိတ်ပဲမရှုမှမီပဲနဲ့အလွတ်စိတ်ကူးတဲ့စိတ်တွေက အဲ့ဒါအနိစ္စဒုက္ခအနတ္တမသိဘူးအနိစ္စဒုက္ခအတ္တနေရာချင်းစိတ်ကူးတွေဖြစ်တယ်အဲ့ဒါမလို့တဲ့စိတ်တွေပဲအဲ့ဒါတွေကိုသိတယ်တဲ့ဟာဟွန်းဒီဒီအဇတံဝါစိတ်တေစိတ်ဓာနုပါတိဝေရတိဒီပုံဤနည်းဖြင့်မိမိစိတ်လည်းပဲကိုယ်တွင်းကစိတ်လည်းပဲစိတ်ဓာနုပါဒနာသိညာပဲလို့ဖြစ်ပြသွားတဲ့သဘောမျိုးအနိစ္စဒုက္ခအနတ္တသဘောမျိုးစိတ်ပဲလို့ယူရတယ်ဗိဓာဝစိတ်တံအပြင်ပါကစိတ်ဆိုတော့သူတို့ဘာတဏှာစိတ်တွေဘာလို့သူတို့ဘာတဏှာလည်းပဲ အဲသူများပဲပုဂ္ဂိုလ်ပဲတ attva ပဲမိန်းမပဲယောက်ျားပဲစသဖြင့်ခေါ်ဟောတာနေရတယ်မှစစ်စစ်တော့ဒီလိုစိတ်ကလေးတွေဖြစ်နေတာပဲအတူတူပဲမမြဲတဲ့တရားတွေဆင်းရဲတွေပုဂ္ဂိုလ်တ attva မောဒနာတသဘောတရားတွေပဲတော့ဒီလိုပိုင်းခြားပြီးတော့သိရမှာအတွင်းကဣဇဒစိတ်ရှုပြီးတော့အိဇဒုက္ခနာတသိအပြင်ကဆင်ញင်ပြီးတော့သိတခါတည်းအိဋ္ဌရှုအတွင်းကရှုပြီးတော့သိလိုက်အပြင်ကဆင်ញင်လိုက်နဲ့ဣဇဒဝေဒနှစ်ပါးလုံးသိတယ်နောက်သမှုရိယဓမ္မနုပါတိဝေယဓမ္မနုပါတိသမှုရိယဝေယဓမ္မနုပါတိနဲ့စိတ်ကလေးရဲ့အဖြစ်ကိုလည်းဖြစ်သပေါ်လာတာလည်းသိတယ်ပျောက်သွားတာလည်းသိတယ် အဲအစပေါ်လာရောအပြောက်လာရောအစအဆုံးနှစ်ခုလုံးလည်းသိတယ်အခုယောဂီပုဂ္ဂိုလ်တွေတိုင်းသိနေတာပါပဲအဲ့ဒါစိတ်ဓာတ်ဥပဒနာအဲ့ဒီလိုရှုနေတဲ့ချင်းပါသိတော့ဆိုစိတ်ဓာတ်ဒီဝါပဏ္ဏတာတတိပစုဝိတာဟောတိအာယုံကိုသိရတဲ့သဘောလေးမျှပဲတဲ့ဒါပဲထင်တယ်ပုဂ္ဂိုလ်သတ္တဝါယောက်ျားမိန်းမအနေချင်းမထင်ဘူးရဲ့ပဂတိပုဂ္ဂိုလ်တွေမှာဆိုဒီစိတ်ကလေးပဲပုဂ္ဂိုလ်သတ္တဝါအသက်ကောင်လေးထင်နေတာအသက်ရှင်တဲ့ကောင်လေးထင်နေတာအဲယောဂီပုဂ္ဂိုလ်မှာစိတ်ကလေးခြေတိုင်းခြေတိုင်းရှိတော့အာယုံစီသွားတဲ့ပြီးရဲ့စိတ်ကလေးသဘောတရားလေးပဲဒီတိုင်းမှသိတယ် အာနိပိတောဇာဝိရတဲ့ဒီတဏှာနဲ့ဒိဋ္ဌိအမိမရှိဘူးတဏှာနဲ့ပါရမြစ်တဲ့တွေ့တာမှုမပေါ်ဘူးတဲ့ဒီထဲမှာရှုမိတဲ့စိတ်နဲ့စိတ်နဲ့မပေါ်ဘူးဒိဋ္ဌိနဲ့ပုဂ္ဂိုလ်သတ္တဝါပဲလို့ဆွဲလာမှုမပေါ်ဘူးနာသကင်စီလောကေဥပါရိယတိဘယ်မှတဏှာဒိဋ္ဌိနဲ့ဆွဲလာခြင်းမရှိဘူးအဲဒါသိတ္တနုပါဒနာရှုနေတာအခုယောဂီပုဂ္ဂိုလ်တွေသိတ္တနုပါဒနာတွေကမကြမ်းမကြာရှုနေရတယ်အမှန်ကောင်းတယ်အမှန်ကောင်းတဲ့တရားတွေအဲဒီ16ပါးရှိတယ်ခုနအစုံကမရာဂရှိတာမရှိတာကတစုံဒေါသရှိတာမရှိတာကတစုံမောဟရှိတာမရှိတာကတစုံ သုံးဆုပ်ရော့တာပြန်လွင်တာကတစုံဒါစေဟုတ်တာမဟုတ်တာကတစုံอืมလွန်ကဲရှိတာမရှိတာကတစုံစိတ်တည်ကြည်တာမတည်တာကတစုံနော်စိတ်လွတ်မြောက်တာမလွတ်တာကတစုံအဲ့ဒါချစ်ဆုံးကြည့်ရတစ်ချက်ကိုကြည့်ရအဲ့ဒါအကုန်မဲတာစိတ္တ ानु ပဒနာမှာပါဠိလိုရရင်လည်းပါဠိဒီတိုင်းနဲ့တည်းပူမပူဘူးဒါလေးတွေဆောင်းတိုင်းနဲ့ပဲဒါဟိုစိတ္တ ानु ပဒနာပါဠိအရေးပဲအကုန်မဲဒီတိုင်းဝင်သွားတယ်အခုအာနာပါနကထာတတိယစတုကကဒီစိတ္တ ानु ပဒနာလည်းဝင်နေတယ်ဟုတ်တယ်ဝင်နေတယ်လို့ ပထမကစိတ်ကိုသိတယ်ဆိုတာလည်းဝင်လာပဲနောက်ဆုံးမှစိတ်တံဝိမောစီယံဒါတွေကလည်းဝင်နေတယ်လို့ဒါလည်းတစ်ခုကဒီဆရာတော်မှာအတိအကျဝင်နေတယ်ဒီဟာကတော့လျော်တော့အချင်းစိတ်ကိုတက်ကြွနေတယ်ဆိုတာဒါတွေကလျော်တော့အချင်းဝင်တော့ပါတယ်စိတ်ကိုကောင်းစားထားတယ်ဆိုတာတွေကလျော်တော့အချင်းဝင်သွားအစနဲ့အဆုံးနဲ့စိတ်ကိုသိတယ်ဆိုတာရယ်စိတ်ကိုလွတ်မြောက်စေတယ်ဆိုတာရယ်ဒီနှစ်ခုကတော့ဟိုစိတ္တ ानु ပဒနာပိုင်းကဟောတဲ့ဒေသနာနဲ့အတိအကျပဲသူကဝင်နေတယ်ဒါကြောင့်မို့ သသတုက၄နည်းပြစိတ်ဓာနုပါဒနာတဲ့ကစိတ်ဓာနုပါဒနာပွားများနေတာလေအခုယောဂီပုဂ္ဂိုလ်တွေကပထမအစတော့ခေါင်းသားပင်လာတော့ကူးဆိုင်မှနေရတာဒီလိုမှရင်းကစိတ်တွေဖြစ်တဲ့ဖြစ်တယ်မှတော့အခုပြောတဲ့စိတ်တွေ16မျိုးတွေမှတ်ရတယ်16မျိုးထဲမှာဇာနေတော့မပါဘူးပေါ့ဇာနဲ့ဆိုင်တဲ့ဥစ္စာတွေอืมဇာဟုတ်တာမဟုတ်တာမဟုတ်တာတော့ရှိတယ်ဟုတ်တာမပါလို့အဲ့ဒါမထည့်ရအောင်ဒါတော့အလွန်ကဲရှိတာမရှိတာအလွန်ကဲရှိတဲ့ စိတ်တော့ဟုတ်တယ်လွန်ကဲမရှိတာအကုန်မှမရှိတော့အဲ့ဒါလည်းမထည့်ရအောင်အဲ့ဒီနှစ်ခုအားလုံး၄ခုနှုတ်ပြီးတော့ဉာဏ်နဲ့ဟာတွေတော့အကုန်လုံးဆိုင်ပါလေ။ရာဂရှိတာမရှိတာဒေါသရှိတာမရှိတာမောဟရှိတာမရှိတာအဲတွန်းဆုပ်ရော့တာကြံ့လွင်တာအကုန်လုံးဆိုင်တယ်ဒီမှာဒီခုနောက်ပြီးတော့စိတ်တည်ကြည်တာမတည်တာဆိုင်တာပဲစိတ်လုံးမြောက်တာမလွတ်တာဆိုင်တာပဲဒီကလည်း၄ခုအားလုံး၁၂ခုအဲဒီ၁၂ခုသောစိတ်မျိုးတွေ ဒီဒေသနာမှာဟောထားတယ်တဲ့ယောဂီပုဂ္ဂိုလ်တွေအကုန်လုံးရှုမှတ်နေရတာအနံကောင်းတဲ့တရားတွေအဲဒီစိတ်ဓာတ်ဥပဒနာနဲ့စရင်ငါလည်းဟောဥပါတယ်ဝိသုတ္တိတာရကလည်းဟောရအောင်မလားမှတ်စရာကောင်းတယ်ညဇော်ပြလက်တော်ကာလတုန်းကရဟန်းတော်6ကျိ60ပေါ့စာတုန်းက6ကျိလို့ခေါ်ရဟန်းတော်60ညဇော်ပြဓမ္မကမ္မထာယူကြတယ်တဲ့ဗတ္ထုတန်တိကညဇော်ပြအထာ၌ ယာဝအရဟတအရဟတကိုတံကမ္မထာနံကထာပိတဝကမ္မထံကိုဟောစေ၍ညသောဘုရားထံကမ္မထံတောင်းတယ်လို့ဆိုတာပါကမ္မထံဟောစေအရဟတကိုရောက်တဲ့တရားအာထုပုံအာထုနိညသောဘုရားထံကမ္မထံယူကြကြတယ်အဲ့ဒါဟာနှစ်နှစ်သုံးနှစ်အကြာကြီးကြက်နေရတာမဟုတ်ပါဘူးနှစ်လသုံးလကြက်နေရတယ်လည်းမဟုတ်ညသောဘုရားထံကဒီလိုတစ်ထိုင်အတွင်းညသောဘုရားကမ္မထံပေးတာသိကြမယ်မဟုတ်ပါဘူးတနားကြီးတောင်းကြမယ်မဟုတ်ပါဘူးသူကအဲနာရီဝဲလောက်15မိနစ်လောက်ရှိပါလိမ့်မယ်ညသောဘုရားကမ္မထံပေးတယ် ဒီလိုအကြာကြီးပေးရမယ်ဆိုလို့ရှိရင်ထက်တာပဲခဏခဏကိုကမ္မထမ်းတောင်းနေတယ်အများကြီးပြောမယ်အကြာကြီးမပေးရပါဘူးအရာတဘိုတရားကမ္မထမ်းယူပြီးတော့ောသလတိုင်းတဲ့ကတောရွာကြီးတစ်ခုရှိတယ်တောင်ကြီးမှာတောင်ကြီးမှာတောရွာကြီးဆိုဘယ်လောက်ဝေးတယ်တော့ဒီမှာတိုက်ရိုက်ပြရတာမရှိဘူးအင်းရွာရွာနာမည်ကအဲဒီကမာတိကဆိုတဲ့လူအကြောင်းပြုပြီးမာတိကရွာလို့ခေါ်တယ်တဲ့မာတိက မိကိုပြုစုဆောင်ကြောက်တဲ့ပုဂ္ဂိုလ်အမိယူနေတဲ့ပုဂ္ဂိုလ်အတိတ်ပဲရှိမှာပေါ့အဲမာတိကယောဂကြီးပြုအဲဒီယောဂကြီးရောက်သွားကြအဲဒီယောဂရောက်ဆုံးမဝင်ည96ကြည့်မာတိကယောဂရဲ့အပြီးမှုယောဂသူကြီးနေမှာပေါ့ဒီမှာမာတိကအဲသူ့နာမည်ကမာတိကပဲသူ့မေသူ့အမေမေတော်ကမာတိကမာတာလို့ခေါ်တယ်မာတိကဆိုတာလူနာမည် မာတာကအမေပဲမာတိကရဲ့အမေမာတိကမဲတော်ကြီးပေါ့လေမာတိကဆိုရက်ဇွာလူကြီးရဲ့မဲတော်ကြီးပေါ့လားမဲတော်ကြီးမာတိကမာတာအဲဒီတက္ကမကြီးကဒီတန်ဃာတော်ကျွေးတော်ကောင်းဝင်ယူစီပြင်ပြီးတော့ဆွနေကျွေးဒါတရားတော်ကောင်းဟန်တူပါတယ်တက္ကမကြီးဆွနေပါလေကျွေးကြည့်ပြီးသင်ပြတော့ဘယ်ကြွကြမလို့ဘုရားလို့ကြောက်တော့တက္ကမကြီးဘုန်းကြီးတို့ကသင်လျော်တဲ့နေရာဌာနလိုက်ပြီးတော့ကြည်နေတာပဲပြောတယ် ကျော်ရတဲ့မှာကြီးရဲ့ကြီးဝါရင်ဝါကဖွေရနေရာရှားနေရတဲ့ကိုတော်တွေပဲအဲ့ဒါဒီကိုတော်တွေဒီရင်သတင်းသုံးနေရင်တို့ကုသိုလ်များမှာပဲလို့စေတနာတရားရရှိပြီးတော့အဲ့ဒီတန်ကတော့၆ကြိတ်ကိုကြောက်ထားတယ်ရှင်ပြားတို့လေရှင်ပြားတို့ဒီမှာပဲသတင်းသုံးကြပါဗျာတဲ့ဝါရင်ရှင်ပြားတို့သတင်းသုံးနေလို့ရှင်တတိတော်တို့ကတော်တော်ကုံ၃ပါးနဲ့၅ပါးသီလတွေစောင့်သုံးရပါလိမ့်မယ်အဲ့ဒီတော့ကြောက်တယ်ဘုရုံကသာသနာလည်းပဲ သုံးကားကသာဆိုတော့ဒီလောက်သိမှလည်းဒီပါရဲ့သူကဥပုသ္ဆောင်ပဲစေပါတိတာမပါသေးဘူးလို့အခုဗမာတိယတရားဓမ္မတွေအတင်တန်းရောက်ကုန်မရသေးဘူးသူကစေပါတိတာမပါဘူးတရားအထုတ်မယ်ဆိုတာလည်းမပါသေးဘူးတရားအထုတ်ရမှလည်းသူတို့မသိသေးဘူးအဲဒါတရမုံသုံးပါးနဲ့၅ပါးတိလာသူတို့ဆောက်တည်နေသုံးပါမယ်လို့ဆောက်ဒါနဲ့ညာတော်၆ချိတ်ကသင်ញင်ကြည့်တယ်ဒီရွာကြီးလည်းပဲပန်ပန်ပြည့်စုံတဲ့ဌာနပဲဒီမှာကြီးလည်းတရားကြည့်မှပေါ်တယ် အဲအများသောပုဂ္ဂိုလ်တွေလည်းကျေးဇူးများအောင်တို့လည်းပဲဒီညမှာနေလို့ရှိရင်ချမ်းချမ်းသာသာနဲ့တရားနှလုံးသွင်းအားထုတ်ရမယ်လို့ဒီလိုမျှော်လင့်ပြီးတော့တို့လက်ခံရဓမ္မကြီးအကြောင်းသိရနေရတယ်အသိကျောင်းဟောင်းကလည်းရှိတော့ရှိပုံပေါ်တယ်မှာသုတ်တင်ပြီးတော့ပေးတယ်လို့ပြောကျောင်းအစ်ထောက်တယ်လို့တော့မပါဘူး။အဟောင်းကရှိပုံပေါ်တယ်။ကြောကြောင်းနေမှာပေါ့။အဲဒီမှာကိုတော်တွေတရားအားထုတ်နေကြ။အဲဒီမှာသံဃာစုဝေးပြီးတော့ဩဝါဒပေးကြတယ် မထေကြီးကနေပြီးဝါတွင်းဆိုတယ်ဩဝါဒပေးရအောက်သောငါရှင်တို့အမိန်ငါတို့ဒီဗရာမဏကသဗုဒ္ဓသတဲ့တော်တရားရှိတယ်မြတ်စွာဘုရားကြီးတန်တိကေထာနဲ့ကမ္မထာနံခေတဝကမ္မထံကိုယူ၍အာဂတာလာကြတာပဲရှင်ဘုရားတို့ရှင်ဘုရားတို့တတိတော်ကသာမမဟုတ်ဘူးတဲ့တော်တင်ကြမြတ်စွာဘုရားထာနာကမ္မထံယူလာကြတာ သောသာယောဇပုဂ္ဂိုလ်ထံကမဟုတ်ဘူးကမ္မထံဆရာသောသာယောဇမဟုတ်ဘုရားထံကကမ္မထံယူလာကြတာဗုဒ္ဓဆနာဗုဒ္ဓဆဘုရားဗုဒ္ဓဆဘုရားတော်ဒီလေးသမတေနသမာရေသမာရေနမဲလျော်တဲ့ဖြင့်ဝိသရတေနလိလိနေထိုင်သောပုဂ္ဂိုလ်သည်အာရာရေတုအာရနှစ်သိမ့်စေခြင်းက နာသက်ကမစွမ်းနိုင်ဘူးမိမိရောရောနေလို့တော့မြတ်စွာဘုရားတွေရှင်နာတော်မှာမဟုတ်ဘူးမြတ်စွာဘုရားမကျင်နာဘူးမိမိရောနေလို့ချင်းအမှမရှိပဲနဲ့တရားအာမတုပဲနဲ့ကာမဝအာယုန်တွေနဲ့စိတ်ကူးတွေနဲ့ဟိုတော့ရောက်တောင်ရောက်တွေလျှောက်စိတ်ကူးနေလို့ချင်းကူးနေလို့ချင်းတော့မြတ်စွာဘုရားရှင်နာမယ်မဟုတ်ဘူးမထေနကောက်ကျစင်းလိုက်တဲ့ဖြင့်အာရာတွေတော့အာရနှစ်သိမ့်စေခြင်းဟာ နာသက်ကမသွားနိုင်ဘူးပေါက်ကျစ်ဆင်းလိုက်တယ်ဆိုတာတရားအာမထုတ်ခိုင်းနဲ့အာထုတ်အောင်ဆောင်းနေတာကိုပြောတယ်အာဆောင်းမကျင်မဲနဲ့ကျင့်အောင်ဆောင်းနေတာဒါမှဒါကြောင့်လည်းဝင်ပြီးတော့တကားပိတ်ပြီးတော့နေတယ်တရားအာထုတ်နေတယ်လို့ပါလို့ဘေးကပုဂ္ဂိုလ်ဆင်အတွင်းတော့အိတ်ချင်တယ်အိတ်နေမှဒီလိုလည်းကျုံမှာပါဆိုတာအဲဒီလိုဟာမျိုးတွေကိုပြောတယ်ဆိုတာတရားအာမထုတ်ခိုင်းနဲ့အာထုတ်အောင်ဆောင်းနေတာဒါမှဒါကြောင့်မှနေတယ်ဆိုတော့အာထုတ်နေကြတာပဲလို့ပြီးတော့အောင်းမိပါအဲဒီတော့ အဲဒါတထေနာကောက်ကျစ်ဆင်းလဲတာခေါ်တယ်လို့လားမာယာတဲ့ဒါထေးရတယ်ခုရှိတယ်မာယာဆိုတာကကိုယ်အပြစ်ရှိတာကိုသူတစ်ပါးမသိအောင်လို့ဖုတ်ကွယ်တဲ့သဘောသူများမသိခြင်းပြီးလို့ရှိရင်လည်းတနည်းနဲ့ကွယ်အောင်အဆောင်ပါဆောင်လေးလုပ်ရတယ်အပြစ်မရှိဘူးလို့ထင်အောင်လို့လုပ်ရတယ်အဲဒါကမာယာခေါ်တယ်လှည့်စားတာတဲ့တဲ့လုံးမှာပညာရှိပုဂ္ဂိုလ်တွေဆရာသမားတွေကိုလှည့်စားသည်အပြစ်ရှိတာနဲ့ပြင်းပြကြောင်တောင်းပြီးလှည့်စားတယ်မာယာခေါ်တယ်ဒါလည်းကျင်းရတယ်တရားထုတ်တဲ့ယောဂီပုဂ္ဂိုလ်ဆိုကျင်းရတယ်ယောဂီအာဝံအတယောဂုဏ္ဍာတွေကျင်းရ ပါသေးရကောက်ကျစ်ဆင်းလဲတယ်ကောက်ကျစ်ဆင်းလဲတယ်ဆိုတာဒီလိုပဲမဟုတ်ဘဲနဲ့ဟုတ်ရအောင်ဒီလဒီလသင်ကြအောင်မကျင်မဲနဲ့ကျင့်လေရောသမာဓိတရားအာမတုဘဲနဲ့အာထုတ်လေရောပညာတရားအာမတုဘဲနဲ့အာထုတ်လေရောသာမတဖဲနဲ့တတ်လေရောမသိဘဲနဲ့သိလေရောအဲမဟုတ်တဲ့ဂုဏ်တွေနဲ့ဟုတ်တယ်လို့ထင်ရအောင်ဟန်ဆောင်ပန်ဆောင်လို့လို့ရှိရင်ဒါကိုကောက်ကျစ်တယ်လို့ခေါ်တယ်အခုဆိုလိုတာကတော့ညစွာပြဌာန်းကရှင်ပြတော့တတိတော်တို့မထားယူလာတာတဲ့တရားအထုတ်တယ်လို့လို့ပါလားအာမတုဘဲနဲ့လို့ရှိရင်ဟန်ဆောင်ပန်ဆောင်ဖြစ်နေမယ်တဲ့လား ဒါသေးရအောက်ကျစင်လက်ကဖြစ်နေမယ်တကယ်အထုံမှာသစ္စာယူပါတကယ်အထုံမှာဖြစ်မှာအဲ့တော့အမတုဘဲနဲ့နေလို့ရှိရင်ညဇာဖျားတွေကျင်နာမှာမဟုတ်ဘူးဖျားသိနေတာဗျာကတော့သိနေတာဟုတ်ပါမန်ကမ္မထာဆရာတွေကတော့သိမသိဘူးမင်းညာကြီးအခြေအနေတဲခတ်ပြီးတော့သုံးဖြတ်နေရတယ်ဟောဖျားကတော့သိနေတာလို့သာဘယ်သူအမတုဘူးဘယ်လိုဖြစ်ကမ္မထာကြောင့်လဲဘာလို့နေတာလဲဖျားသိနေတာကုကမ္မထာဆရာတွေကအရေးကြီးခါရအနိဗ္ဗာန်ပုဂ္ဂိုလ်တွေမင်းညာစုံစမ်းကြည့်ရအထူးအားဖြင့်ယောဂီအောင်းနေတဲ့အရေးကြီးယောဂီအစ်စ်တွေကတော့ဘယ်လိုသာတရားတွေနဲ့လာကြတာ ဒီလိုမအားလာကြကြပါဘူးနနခဲခဲရလာကြတာပဲအလောက်ကိုင်းနေနဲ့သူခွင်လေးမရကြဘူးခွင်ရလောက်ရဆယ်ရလောက်ရကကကကအမှန်အခွင့်ရေးယူပြီးတော့လာအထုတ်ကြတာနေရတော့ချိန်လေးမဲမဲတဲတဲသူတို့အထုတ်တာများပါတယ်ယောဂီတက်တရားတော့ဒီလိုပဲလာကြပါယောဂီဟောင်းကတော့တချို့လည်းယောဂီဟောင်းတယ်ကတရားကောင်းတာတွေလည်းရှိပါတယ်ဒါပေမဲ့လို့အဲဒီကံတူးတက်လေးကတော့ဟိုသိမ်းလို့ပဲသူကပဲပြုတ်တဲ့ခါကလာမှာပဲတွေအကုန်လုံးမကျက်ပဲနဲ့စလုံးတလေးကမားခံနေတယ်လို့ပဲသုံးပြုတယ်လို့ခေါ်တယ်သူအရာသုံးကတော့ ရက်ကရက်သူတွေကသူကသုံးကိုသိညူတာကိုသူပဲပဲပဲမကျက်တာတည်းမှသုံးကျူတယ်လို့ခေါ်သေးတာသူအဲပဲမကျက်တာပါပဲအဲ့ဒါလည်းပဲယောဂီအောင်နေတဲ့မှာအဲ့ဒီလိုပဲသုံးညူရလို့တဝုတ္တလီကလည်းနည်းနည်းအဆုံးမကျက်တာလေးရှိတတ်တယ်အဲ့ဒါသတိပြုစရာပဲတထင်တာဒါပါတိရခေါ်တယ်လို့ဆိုတာအခုဒီမှာဒီနေ့ဝါထဲမှာအထူးသဖြင့်အားလုံးတရားတွေလည်းတို့တရားအောင်အဟောင်းတွေအတိတ်တွေလည်းပဲအဟောင်းတွေကိုမိပြီးဒီကလား တရားအထုံးမှုတိုးတက်ရအောင်အာုံနေလည်းအစ်စ်တွေနှီးပြီးတော့တရားတွေဓမ္မရီတွေတိုးတက်နေတိုးတက်နေရအောင်မဆိုးရအောင်ဆိုပြီးတော့ဒီမှာတော့ထမ်းကြောင်းတဲ့ယောဂီဓမ္မတွေဒီဓမ္မအောင်ထဲမှာတရားအထုတ်ဖို့ရအစီအစဉ်လောက်တာတော့ဟန်ကြပုံပေါ်ပါတယ်ယောဂီဟောင်းနေလည်းအထုတ်တယ်ဒီကမြင်ရတဲ့ပုဂ္ဂိုလ်ပဲဗရာတရားဖြစ်တဲ့ကြီးညိုစရာမနံကောင်းဒီကကြီးညိုစရာကောင်းတယ်လို့ပဲအထုတ်နေတဲ့ပုဂ္ဂိုလ်တွေလည်းကိုယ့်ကိုယ်ကိုကြီးညိုစရာကောင်းတယ်တကယ်အထုတ်ရင်ကြီးညိုစရာကောင်းတယ်ခုနလိုအာမထုတ်ပဲနဲ့ဟာလို့နေရင်တော့ဒီလိုမရှိဘူးလို့လားဒါလို့ဆိုလည်းဗရာတရားထက်တဲ့တန်တယ်အထုတ်တဲ့ပုဂ္ဂိုလ်တွေများပါတယ်အဲဒီထဲမှာကျွတ်ကျွတ်ပုဂ္ဂိုလ်တွေက အဲတဦးတလေတဦးဆုံးရှိတယ်လို့ဆိုတယ်ဟွန်းမမမလာဘူးလေလို့ဒါကလာဝဲအရေးကြီးတယ်မလာလို့ရှိရင်ကမ္မထဆရာတော်ကြတော့သာဝနာရေးတာမှမနေရဘူးဆိုလို့ရှိရင်တော့ကြာဒီကလုံးဖြစ်လိမ့်မယ်လို့ကြာသူသူဖြစ်လာတယ်သူစားပြီးတော့အဲစီကံထားတဲ့အတိုင်းသူတွေအထုပ်ကလိုပါတဲ့အဲဒီမှာ မထေကြီးက၆ကြိတ်တော့ညာနေတဲ့မှာမထေကြီးကတရင်ငယ်တွေဩဝါဒပေးပါတယ် သထေနကောက်ကျစ်သင်လဲတဲ့ဖြင့်ဗုဒ္ဓမြတ်စွာဘုရားတို့အားရတဲ့တုံးအာရနှစ်သိမ့်စေခြင်းကနာတကမစွမ်းနိုင်ဘယ်လိုမှစွမ်းနိုင်လဲယထိတ်သာပြေနေဝအလိုဣဇာတယမူမှန်တိုင်းသာလင်အာရတဲ့တုံးအာရနှစ်သိမ့်စေခြင်းကတကစွမ်းနိုင်ကုန်၏အဲအမှန်အလိုတိုင်းတဲ့အလိုဣဇာတယအမှန်တိုင်းတကယ်ဟုတ်ဟုတ်တဲ့အတိုင်းမှန်မှန်တဲ့အတိုင်း ကိုဖြစ်ဖြစ်နေတဲ့အတိုင်းကိုတရားအထုတ်ထုတ်တဲ့အတိုင်းကြိုးစားရင်ကြိုးစားတဲ့အတိုင်းဒီလိုအမှန်တိုင်းသာလဲမြတ်စွာဘုရားတွေအာနေသိစေနိုင်တယ်အဲဒါဒီလိုအထုတ်ရမယ်အဲလိုအထုတ်ကိုရတိုက်တွန်းပါတယ်ဒီထဲမှာသင်ញင်မှုရာတွေလည်းပါပါတယ်အထမဟာနိရယဒီจิตကုတော်ငရဲကြီးတို့အမကငါတို့ခါငါတို့အား တကဂေဟံဤဝကိုယ်ပိုင်အိမ်ကဲ့သို့ဘုဝိတ္တသာရာခင်းလင်းပွင့်သောတရားရှိကုန်၏ရေရည်စိတ္တဆိုတာရှိတယ်တဲ့ဒါဘုရုသင်ပုဂ္ဂိုလ်တွေဆိုဘယ်ချင်းဆိုအကြောင်းမညွှန်ကြနိုင်တယ်ယခုဘဝတွင်လည်းမကောင်းမှုကံတွေဆက်ရှိတာပဲကာယကံစီကံမနောကံမကောင်းမှုကံတွေယခုဘဝတွင်လည်းပဲအနည်းနဲ့အများရှိကြတယ်လုံးလုံးအကုသိုလ်ကင်းတဲ့ပုဂ္ဂိုလ်သာနာကြပါလိမ့်မယ်ဒီစီသောဘဝတွေကလည်းပဲဒီလိုအကုသိုလ်တွေကရှိခဲ့တာပဲ အကုသိုလ်တွေကုန်းနေတာမဟုတ်ဘူးအကုသိုလ်ကုန်းတာကညာနာခြင်းမှာပဲပြိဋိဘာသာမှာပဲကုန်းသွားတာအကုသိုလ်စားတဘွားတဘွားမှာအများကြီးပေါ့ကုသိုလ်တွေလည်းအများကြီးရှိတာပေါ့သာသနာတွင်မှာကျုံတဲ့ခါကျတော့ကုသိုလ်ကတော်တော်များများဖြစ်ပါတယ်သာသနာ့ဘာမှာဆိုလို့ရှိရင်တော့ကုသိုလ်ကအထင်နဲ့အကုသိုလ်တွေများမှာပါပဲအဲဒီအကုသိုလ်တွေကတစ်ခုချင်းတစ်ခုချင်းကျိုးပေးနေရတာလှည့်မကြတဲ့အကုသိုလ်တွေတစ်ခုတစ်ခေါင်းကြီးအများကြီးရှိတယ်အဲဒါတွေကဘယ်ချင်းမစို့အပယ်လေးပါးချနိုင်တယ်အခုဒီဒီမှာတော့ဒီမရေကြီးကသုံးပါပုံကတော့အပယ်လေးပါတော့မဟုတ်ဘူးသူငရေတစ်ခုတည်းပြတာ စီရည်ဖြစ်တတ်တာတဲ့တကားပွင့်နေတယ်တကားဖွင့်ထားတယ်တကားဖွင့်ထားတယ်ဘာနဲ့တူလဲဆိုကိုယ်အိမ်လိုပဲကိုယ်အိမ်ဆိုလို့ရှိရင်ဘယ်ချင်းဆိုဝင်ရင်ဝင်ထွက်ချင်းထွက်တကားပွင့်နေတာပဲသူများအိမ်ဆိုလို့ရှိရင်အဲကိုယ်နဲ့မသိတဲ့အိမ်ဝင်ရင်လို့ရှိရင်အမလားကိုဝင်ဖို့အကြောင်းရှိတောင်းမှပြီးတော့မှဟောဖွင့်တာငါမဖွင့်ပေးဘူးဝင်ရဘူးလို့လားသူများအိမ်ဆိုရင်ကိုယ်အိမ်ဆိုတော့ဘယ်ချင်းဆိုဝင်နေထွက်နိုင်တာတကားအမြဲပွင့်နေတယ်လို့ဆိုရတယ်ကိုယ်အိမ်တော့ပိတ်ထားတာမရှိဘူးအဲ့ဒါလိုလည်း ငြိမ်းစိတ်ဓာတ်ကအဲအမကငါတို့အတွက်တဲ့မထေကြီးကအလုံးတတိတော်တို့အတွက်ဝိပဒဒါရာအင်းလင်းပွင့်တော်တကားရှိကုန်ကြီးတကားပွင့်ထားပါလေရှင်ပြတို့သွားခြင်းသွားကြကိုရတကားပွင့်ထားတယ်တကားပွင့်တယ်ဆိုတာတို့ကတော်ရင်ကြီးတဲ့စကားပဲဟိုအင်္ဂလိပ်ဥစ္စာတုံးကတော့တရင်ကနေတည်းပြောလို့ရှိတယ်နိုင်ငံရေးသမားတွေဆိုတကားပွင့်တယ်ပဲဒီလိုဝင်နိုင်ပါသေးတယ်ဆိုတဲ့အဓိပ္ပာယ် စကားဖွင့်ထားတဲ့အကြောင်းပြောတယ်ဥမ္မာတို့အရင်ကြီးကြီးပြောတယ်အဲ့ဒါလိုပဲခုမြဲကြီးတာကတကားဖွင့်ထားပါတယ်ဖွင့်နေပါတယ်အဲ့ဒီတကားပွင့်နေတော့အဲ့ဒီဝင်ဝင်သွားဖို့ရနိစ္စနေတယ်လို့ဆိုတာပေါ့တရားအမ်းထုတ်ရင်ဝင်သွားလိမ့်မယ်ဒီမှာရောက်သွားလိမ့်မယ်လို့ဆိုလို့တယ်အဲ့ဒါကြောင့်မမြင်မလေးရောအားထုတ်ကြပါဆိုတဲ့အကြောင်းတိုက်တွန်းပါတယ်တိုက်တွန်းတဲ့အခါမှာ ညနေခင်းမထေကြီးရိုတွေပြုတဲ့အခါမနဲ့ဆုံးခံသွားတဲ့အခါဒီခါသာလဲအားလုံးစုဝေးမယ်ဒီပြင်ခါဆိုလို့ရှိရင်တစ်ပါးချင်းတစ်ပါးချင်းနေရမယ်နှစ်ပါးတွဲပြီးတော့တနေရာနဲ့မနေရဘူးနှစ်ပါးတွဲပြီးတော့တနေရာနဲ့ရမနေရဘူးဈဉာချောက်မနေရဘူးအဲတစ်ပါးချင်းတယောက်ချင်းသာလဲနေကြမယ်လို့အဲဒီလိုဩဝါဒပေးပါတယ်အဲဒီလိုဩဝါဒပေးပြီးတရားထုတ်နေကြတယ်တနေရာကြီးတနေရာကြီးပဲတနေတော့ခါကလာမာတိကမေတော်ကြီး ဥပဒကမာကြီးကကိုရောင်မြတ်တွေဘုံမေးကိုရသောဘတို့တရားတို့อืมသင်လဲတို့အဲ့ဒါတွေနဲ့တကွအခါလဲလာတယ်အကြောင်းတော်ညနေပိုင်းလာညနေပိုင်းရောက်တဲ့အခါကျတော့ဘောတော်တွေတဘာမှမတွေ့ဘူးအကြောင်းမှာဘောတော်တွေကတော်တယ်သစ်ပြောက်တွေပဲသွားပြီးတရားထုတ်နေတယ်အဲဒီတော့ဘောတော်တွေပဲသွားအကုန်လုံးဆိုတာသူတို့တော်တယ်မှာတဘာစီတဘာစီနေနေကြတယ် တွေ့ရင်ဘယ်နဲ့လောက်ရမလဲဆိုပြီးတဲ့ပုဂ္ဂိုလ်ကတုံးခေါက်လိုက်ရမယ်ဟောမှာဒါန်ဒီဆိုပြီးခေါင်းလုံးတုံးမယ်နေမှာပါပဲဘယ်လိုလဲကူတော့တုံးပြတတ်ပါလေကြောင်းနေအဲဒီမှာတုံးခေါက်လိုက်ရမယ်ဆိုတော့ဒါတုံးခေါက်လိုက်တော့ကြောတွေလာကြကိုကတပါးဒီကတပါးတပါးစီတပါးစီလေနှစ်ပါးတွဲလာတာမရှိဘူးလေအဲ့ဒါတွေမြင်ရတယ်ကောင်အကြီးကစိတ်ထဲမှာအထင်မှားတာဩငါသားတော်တွေညာဖြစ်ကြပုံရတယ်တပါးနဲ့တပါးနဲ့တဲ့ပုံမပေါ်ဘူးတနည်းလေးတနည်းလေးနေကြအဲ့တော့အောက်မေ့ပြီးတော့သူကလည်းရှင်းပြတော့ညာနဲ့ဖြစ်ကြတာလား မဖြစ်ပါဘူးဒကမာကြီးနော်ဒီတော့တော့အိမ်လာတဲ့ခါတော့ဗျာအရှင်ကလည်းစုစုလုံးလုံးတစ်စုတစ်လုံးနဲ့လာကြတာပဲအခုတော့ဘယ်နဲ့ကြောင့်ဟိုမှာတစ်ပါးဒီမှာတစ်ပါးတခြားစီနေကြတယ်ဒကမာကြီးယဟန်တရားအထုရတယ်ဆိုတော့ယဟန်တရားအထုတဲ့ခါမှာဒီတော့တစ်ပါးချင်းအထုရတယ်အများကြီးစုပြီးတော့ဆိုရင်စကားပြောနေတာနဲ့စကားမပြောရင်လည်းတုံမှာပါပဲသူဒီမှာစုအထုတာကတော့စကားမပြောပြောနေရင်တော့ဒါပြက်တယ်လားအဲ့ဒါပြက်မလို့တော့တစ်ပါးစီပဲနေရတယ်လို့ပြောတော့ ဓမ္မကြီးကတရားထုတ်တယ်ဆိုတာကိုမသိသေးဘူးသူကတရားထုတ်တယ်ဆိုတာဘယ်လိုအားလုံးပြရတယ်တရားထုတ်တယ်ဆိုတာဒါရင်ပါတဲ့တိုင်းကတော့32ခုတာတာတွေရုပ်ဖတ်ပြီးတော့ခရဝရကိုမှပုံရင်းပြည့်စင်သဘောတွေထင်အောင်လို့ယူရတာပါပဲအဲ32ခုတာတာတွေရုပ်ဖတ်နှလုံးသွင်းနေတာကတော့သမထပါပုံရင်းပြည့်စင်နေယူတယ်ဆိုတာဝိပဿနာသမထဝိပဿနာတွေပါပဲအဲဒီအားထုတ်နေတယ်လို့ပြောတယ်အဲဒါဒီကောင်ကြီးကကြောက်တယ်ရှင်ဗျာဒီယဟန်တရားကယဟန်များမှာအထုတ်ကောင်းပါသလားဗျာတတိယတော့လူတွေတော့အာမထုတ်ကောင်းမလားမေးတော့ မထေကြီးကဓမ္မကြီးတရားတော်ဆိုတာဟိုရင်အကန့်အသတ်မရှိပါဘူးရဟန်းပဲဖြစ်ဖြစ်လူ့အကြောင်းပဲဖြစ်ဖြစ်ယောက်ျားပဲဖြစ်မိန်းမပဲဖြစ်ဖြစ်အကုန်လုံးအထုတ်ကောင်းပါတယ်လို့ပြောတော့ဒါချင်းတရားတပည့်တော်လည်းအထုတ်ပြစေအဲ့ဒီကမ္မထာတပည့်တော်လည်းပေးပါအောင်ဆိုတော့အဲရဟန်းတော်များဓမ္မကြီးကိုကမ္မထာပေးတယ်သူတို့အထုတ်နေတဲ့အတိုင်းပါလေအဲဒီ32ခုဒါသာဆင်32ခုဒါရုပ်ပုံစုပုံနေပေါ့ပြီးတော့ဂုံရင်းပြည့်ခြင်းတွေဟိုမှာရုပ်ဖတ်တဲ့စိတ်တွေ ။သံမင်းလို့ရှုလိုက်ရင်သံမင်းရှုတဲ့စိတ်ကလေးဖြည်းဖြည်းပြောက်သွားပြီးအဲ့ဒါလေးပြီးအောင်ရှုရမှာပေါ့။မွင်းချင်းရှုလိုက်ရင်အဲ့ဒါလေးဖြည်းဖြည်းပြောက်သွားပြီးရှုတာသိရမှာပေါ့။အဲ့ဒီလိုဟာလေးတွေဝိပဿနာဖြစ်ပုံလေးတွေရောအာထုပ်ပုံလေးတွေရောဟောလိုက်တယ်ကမ္ဘာပေးသွားလဲခဏနေမှာပဲကြာကြီးမဟုတ်ပြီဘူးသူက။အခုတချို့ကတရားထုတ်တယ်ဆိုတာသင်္နာနေပါတယ်တဲ့ဝိသုဒ္ဓိမဲ့တွေပါတယ်အဲဒီတဲကပါတဲ့ဟာတွေအကုန်လုံးနားလည်မှာအထုလို့ဖြစ်တယ်ဆိုပြီးသူကချင်းချောက်နေတာရှိတယ်အဲဒါကသူတို့အာမထုတ်တာနဲ့လူများတွေ လာအမထိုးအောင်လို့ပြောရင်လားအမှန်စစ်စစ်တော့ဒီလိုမဟုတ်ပါဘူးဝိသုဒ္ဓိမေကအဲ့ဒီတော့မှမရှိသေးဘူးမြတ်စွာဘုရားလည်းကဝိသုဒ္ဓိမေမပေါ်သေးဘူးသူကဝိသုဒ္ဓိမေပေါ်လာတာမြတ်စွာဘုရားနှစ်ဒါလည်းပရိနိဗ္ဗာန်သာပြီးတော့နှစ်900ကျော်မှသူစားပေါ်လာတာဘုရင်ကမြတ်စွာပေါ်ပေါ်မပေါ်သေးဘူးသူကဘုရင်ကမြတ်စွာဘုရားကမ္မထာပြီးတော့ဒီလိုကျင့်ကျင့်ပါပဲမာသတိသနာတဝါကမ္မထာနေပဲဒါလည်းကျင့်တဲ့သုတ်တွေလည်းရှိပါတယ်ကမ္မထာနေတူတူတူလေးတွေပြီးတော့လည်းရှိပါတယ်အဲ့ဒါကမ္မထာနေပါလေသတိသနာတုံးမှာတော့ကမ္မထာနေအများကြီးစုပေါင်းပြီးတော့ပြီးတာလည်းအများအစိပ်ပိုင်းတစ်ဆက်20နဲ့တစ်ပိုင်းရှိတယ် အဲဒါတပိုင်းတပိုင်းနဲ့နိဗ္ဗာန်ရောက်နိုင်တဲ့ကမ္မထာနေကြီးတယ်ပဲအဲဒါဓမ္မကြီးရဲ့အဲဒီကစပြီးတော့သူကအားထုတ်တယ်အားထုတ်တော့သူပါရမီအားလျော်စွာတဲ့ခါလဲဝိပဿနာဉာဏ်နဲ့သင်တိုင်းတက်သွားတယ်ဝိပဿနာဉာဏ်နဲ့သင်တိုင်းတက်အရာမဉာဏ်ကိုဉာဏ်နဲ့သောတာပတ္တိမဲ့ကိုသရာယိမဲ့ကိုအနာယိမဲ့ကိုအနာဂံဖြစ်သွားဓမ္မကြီးအနာဂံဖြစ်တယ်ကိုကိုတော်ဒီတရားမတက်သေးဘူးဆိုတာတက်သေးဓမ္မကြီးအရင်တရားတက်အနာဂံဖြစ်သူအိမ်နေအားထုတ်တာပဲ သူဆရာလည်းပဲမရှိဘူးအဲဒီတုန်းကကမ္မထာမေးသွားတာလောက်ရှိတာဟိုမှာဆရာနဲ့ကလည်းမေးသိနေရတာတော့မဟုတ်ဘူးအခုအမနာအားတဲ့ဆရာကောင်းသားကမ္မထာဆရာတွေကနေလည်းပြန်ပြင်းပေးဟောပြောပေးတိုက်တွန်းပေးနေအမနာကြတာဟိုမှာဘယ်သူမှတိုက်တွန်းတာမဟုတ်သူ့ရင်သူ့ဟာသူအားထုတ်နေရတာအဲဒါနဲ့အနာဂံဖြစ်တယ်တဲ့အနာဂံဖြစ်အောင်နေတာမညမဟုတ်ဘူးအဲတိတံမိတာအဘိညာဉ်တွေရရပါတယ်လို့ဆိုတယ်သူအဘိညာဉ်တွေလည်းရတယ်တဲ့အဘိညာဉ်တွေမြင်နိုင်တယ်ကြားနိုင်တယ်ပေါ့မြင်နိုင်တယ်ကြားနိုင်အဲ့ဒါနဲ့သူကဩ အမှန်တန်ကောင်းမြတ်တဲ့တရားတွေပဲငါရထားတာငါဤကိုတော်ရှင်မြတ်တရားဒီတရားတွေဘယ်ချိန်မှရထားပါလိမ့်မလို့လို့သူကဘိညာဉ်နဲ့ကြည့်လိုက်တာကိုကြည့်လိုက်တော့ကိုတော်ရှင်မြတ်တရားဘာမှမရှိသေးဘူးတဲ့သူကသမာဓိဇာန်လည်းသူတို့မရသေးဘူးတဲ့ဝိပဿနာလည်းသူတို့မဖြစ်သေးဘူးတဲ့ဝိပဿနာတော့မဖြစ်သေးဘူးဆိုတာပဲသူကမရှိသေးဘူးအဲ့လေဘာဖြစ်လို့ပါလိမ့်မလို့ပါရမီအကြောင်းကံများမပြည့်စုံလို့လေလားလို့ကြည့်တယ်ပါရမီအကြောင်းကံလည်းရှိလို့ရှိတဲ့အကြောင်းသူသိတယ်လို့ ဒီတက္ကရာကဆိုထားပါတယ်အမှန်စင်စစ်ကတော့ဒီလိုဟာသိတာကဖះများမှသိတာပါတယ်ဒါပေမဲ့ဒီတက္ကရာကတော့ဒီဓမ္မကြီးရဲ့ဂုဏ်တွေတော့ချီးကျူးတာတယ်ဒီကိုယ်တော်ရဲ့အစ္ဆာတရားဥပနိဒိယတွေတောင်သူမြင်တယ်လို့သူကဆိုထားတယ်ဒီတဲ့နေရာတွေမှာတော့ဒီလိုသိတာကတော့ဖះမှသိတယ်ရှင်သာရိပုတ္တရာတောင်မှသိတယ်လို့အဲ့ဒီဥစ္စာမပါဘူးဒီနေရာမှာတော့မဆာယူရတာများသိကောင်းဖြစ်ပါလိမ့်မယ်ထင်ပါတယ်တက္ကရာကတော့ဂုဏ်တွေတော့ချီးကျူးတာ ဒါချင်းဘာကြောင့်မလဲမလို့ဘာများလုံနေတယ်လို့ပုဂ္ဂလသဗ္ဗယမရှိလို့လားကြည့်ပုဂ္ဂိုလ်တွေလည်းချင်းချင်းညီညွတ်နေတယ်သဗ္ဗယဖြစ်အာဝါဒသဗ္ဗယနေရာထိုင်ခင်းကြမပြည့်စုံလို့လေစဉ်းစားတော့ဒီဘာနေရာထိုင်ခင်းလည်းသူတို့ပြည့်စုံတယ်ဒါကြောင့်လည်းမဟုတ်ဘူးအနောက်ချင်းမဖြစ်ဘူးဘာလို့နေပါလဲစဉ်းစားရတယ်ဘောဇနာသဗ္ဗယသဝေသဖွယ်တွေကအဲသူတို့နဲ့ပြင်းနေလျောက်ပါတဲ့ဇာအားတွေမပြည့်စုံဘူးဆိုတာကိုအဲ့ဒါကတော့ဟုတ်မှာပဲသာသနာဘုဝိစာပိုင်းတို့ကတရားပြည့်စုံတဲ့ပုဂ္ဂိုလ်လည်းနဲ့အဲ့ဒီခေတ်တုန်းကလည်းသာဟာရတွေလည်းကြားပါပါလိမ့်မယ်ထင်ပါရဲ့သူစား အဲတော့သင်လျော်တဲ့စာဟာရမရလို့ကိုလိုတွေကောင်းကောင်းအာမထုံနိုင်ဘူးအာမထုံနိုင်လို့တရားမတက်ဘူးဆိုတာမြင်တော့ဓမ္မကြီးကအဲဒီကိုလိုတွေနဲ့သင်လျော်တဲ့အစာဟာရတွေထားတဲ့ချက်ပြုတ်ပြီးတော့လိုရှိတာဖုံပေးကြပါဆိုပြီးတော့ဒါဖိတ်မှန်ပြီးတော့လူတော့ကိုလူတော့အဲ့ဒါတွေဖုံပေးကြရတော့မကြခင်အတွင်းမဲ့တရားထုတ်ပြီးကိုလိုတွေ60အကုန်လုံးအရဟတမေရတဖို့ရောက်ယဟနာဖြစ်ကြတယ်ယဟနာဖြစ်ပါကြ။ဝေဒနာတပါးရအကြောင်းပြုပြီးယဟနာဖြစ်ပါကြ။ ညာနာဖြစ်ပြီးတဲ့အခါဝါလည်းကြွတာနဲ့ဓမ္မကြီးပန်ကြပြီးတော့မြတ်စွာဘုရားထံသူတို့ကရောဝေရသွားကြတယ်ဒီတုန်းကဒီလိုပဲဝါရင်မှတရားအထုတ်ဝါကြိုတဲ့အခါရလာလို့ရှိရင်တရားရလို့ရှိရင်မြတ်စွာဘုရားထံသွားပြီးတော့ကရောကြတာအဲမိမိတို့ရတဲ့တရားလဲကြောက်တဲ့ပုဂ္ဂိုလ်လဲကြောက်ကြိုလဲမေးလို့ကြောက်ပါကြိုလဲမမေးဘဲနဲ့ကြောက်တရားနဲ့သွားပြီးတော့ပူဇော်ကြအဲဒီလိုထုံးသားရှိပါတယ်အဲဒီတော့ကြောက်တဲ့အခါမြတ်စွာဘုရားက အဲဒီစီဘိက္ခွေခမနိယယာပနိယစသည်ဖြင့်မင်းနေကြကိုအာရဏုကအဲတော့ကျမ်းစာမှာရှိကြရလားနေရာတိုင်းရှိကြရလားဝါရဲမှာသံဘောစဉ်များမပင်မပန်းချမ်းချမ်းသာသာနဲ့တရားအားထုတ်နိုင်ရရလားဘယ်နဲ့နေတော့မေးတာကိုမေးတဲ့ခါကျတော့ကျမ်းစာမှာရှိတဲ့အကြောင်းကျမ်းစာရှိတဲ့အကြောင်းသံဘောစဉ်ကိစ္စကတော့သူပြောကြမရှိဘူးဗျာတတိတော်လည်းမနာအဆင်ပြေပါလေမာတိကမာတာဆိုတဲ့ဥပဒကမာကြီးကတတိတော်နဲ့တင့်လျော်တဲ့အစာဟာရတွေတတိတော်တို့ကြိုက်တတ်တဲ့အစာဟာရတွေသူ ပြုပြင်ပြီးတော့ကတ်တယ်ဗျာတတိတော်တို့ကဒီလိုစာအာရစားကျင်တယ်ဆိုရင်သူကဒီလိုစာအာရနဲ့သင်္ခါကျကတ်တာပဲအနန္တရာကြပါတယ်ဆိုတော့ယဟန်တစ်ပါးကသူကစိတ်ကူးပေါက်တယ်ဟွန်းတော်တော်နေရာကြမယ်နေရာပဲဒီနေရာသွားလို့ရှိရင်တော့ဒီကမာကြီးကကိုလိုရှိတာတွေသူကတ်မှာပဲဆန်းရသောကနဲ့မှတရားအားထုတ်ရမယ်နေရာကြမယ်ယဟန်တစ်ပါးသဘောကျပြီးတော့မြတ်စွာဘုရားတန်ခွင့်ပါမိသူကအဲ့ဒီရွာသွားမာတိကရွာရောက်အဲ့ဒီကြောင်းရောက်ကြောင်းရောက်တဲ့အခါညနေပိုင်းသူကစဉ်းစားလိုက်တယ်ဟွန်း ဒီကကြောင်းမှကြီးကတော့သူများစိတ်လည်းသိတယ်လို့ဆိုတယ်လို့သူများစိတ်သိပြီးတော့သင်လျော်အောင်လို့သူဆောင်ရွက်တတ်တယ်လို့ဆိုတယ်ငါလည်းကနေ့ဝေးလာတဲ့ခီးကလာခဲ့တာပန်းနေပြီကြောင်းလည်းအမိုက်တိုက်တွေရှင်းဖို့ဆဲဝေရငါမတတ်နိုင်ဘူးလူတယောက်လောက်သွတ်ပြီးတော့ရှင်းပေးရင်နေရာကျမှာပဲသူကစိတ်ကူးလိုက်တာဒါကတော့စိတ်ကူးရမှာပဲဟုတ်တယ်သူကသူမှမတတ်နိုင်မဲ့ဟာသင်မှန်းလာတယ် ဒီလိုစိတ်ကူးရမှာပဲစိတ်ကူးကတော့ဖြစ်ရမှာအဲဒီလိုစိတ်ကူးလိုက်တော့ဓမ္မကြီးကလည်းသူကြောင့်ဆိုတော့အာယုပြုပုံရပါတယ်သူကြောင့်မပြန့်ပြန့်နှလုံးသွင်းနေပုံရပါတယ်ကြောင်းနှလုံးသွင်းတဲ့အခါအားကြောင့်သားတော်တစ်ပါးကိုတော်တစ်ပါးရောက်လာပြီဟွန်းဟွန်းကိုတော်တစ်ပါးသူခီးပန်းလာလို့မိုက်တဲ့တွေသိမို့လူတော်မှသူလိုးနေပြီဆိုပါကောစိတ်ကူးထဲမှာအဲလှုံမှပဲဆိုပြီးသူငါလူကြောက်ကိုတော်တယ်ဟေ့ကြောင်းသွားလိုက်တော့အကြောင်းမိုက်တဲ့ဒီကောင်ရှင်းပြပုံမှနေခင်းနေကောင်ကောင်ရှင်းထုတ်လိုက်တော့ ဆိုလိုက်တော့မိုက်တဲ့သူရှင်းပြီးသွားတယ်ဟိုတော့ကစဉ်းစားကြတယ်ဒီနေ့တော့ပင်မနေတာပဲတရားနဲ့ကျော်ရည်ကလေးများပို့လိုက်ရင်သိနေရကြမှာပဲစိတ်ကူးပြန်လာစိတ်ကူးတော့ဒီမှာကြီးကလည်းသူစိတ်ကူးသိတာနဲ့ငါကကြားနဲ့ကောင်းကောင်းဖြော်ရည်ဖြော်ပြီးတော့ပို့ရင်ပို့လိုက်တော့အဲ့ဒါနဲ့အဲ့ဒီညပြီးသွားမနေ့စောစောကြတာခကြီးကလည်းပန်းလာတော့ဒီနေ့မနေ့စောစောအင်္ဂလာနူးနူးနန်းနန်းနဲ့ရာခုနဲ့ ရာဟုတောက်စီကရာဟုဆိုဆံပြုတ်ပါပဲဆံပြုတ်နဲ့ဆံပြုတ်နဲ့တွဲပြီးတောက်စီကဥဒိပင်ကလက်တော့ဟင်းလိုက်ရလို့ခေါ်တယ်အဲ့ဒါလေးလည်းပဲအဆက်ကလေးများနဲ့လည်းတွဲပြီးတော့ပို့လိုက်ရင်နေရာကျမှာပဲသူကစိတ်ကူးပြန်လာတယ်ဓမ္မကြီးကဟိုကစောစောကသိနေစိတ်ကူးနားနဲ့တခါလဲရာဟုကောင်းကောင်းကျိုးကျိုးပြီးတော့လေးလက်တော့ဟင်းရနဲ့တကွအပူခိုင်းလိုက်အဲ့လိုပို့ခိုင်းလိုက်တော့ဒါတွေဖုံးမွေးပြီးကြတာသူကမွန်းလာကြတော့သူက ခဲွယ်ခဲွယ်ဆိုတာမဟုတ်ဘူးဘယ်လိုဘယ်လိုခဲွယ်လေးဘုရားကမုခတုတ္တဝါတော့ရှိမှာပါပဲဓမ္မရဲ့ဗမာပြည်လိုနေမှာပါပဲအဲဒီခဲွယ်လေးများပို့လိုက်ရင်ကောင်းမှာပဲလို့သိကူတော်ဓမ္မကြီးကခဲွယ်လုပ်ပြီးတော့ပို့တယ်နေနေဆုံးအချိန်ကျတော့နေတော့သူကစဉ်းစားတယ်ဓမ္မကြီးတော့ငါသိကူတဲ့သိကူတဲ့သူပို့နေတာပဲဓမ္မကြီးတော့သိကူတည်တာဟုတ်ပုံတော့ပေါ်နေပြီဘယ်လိုဓမ္မကြီးတက်မသိဘူးဒီနေ့ကျတော့သွန်နေဟင်းတွေတခါတည်းချဲပြုတ်လာပြီးတော့ သူကိုယ်တိုင်လာပြီးပို့ရင်ကောင်းပါပဲသူကစိတ်ကူးပြန်တာစိတ်ကူးတယ်ဓမ္မကြီးကသူစိတ်ပြီးပြီးသင်္ကောင်းလေးသံကောင်းလေးချက်ပြီးတော့တခါတည်းသူတဲဆောင်မဲ့ပုဂ္ဂိုလ်နဲ့ပေါ့လေဟောနဲ့တဲဆောင်မဲ့ပုဂ္ဂိုလ်နဲ့အဲဆုံးဟင်းတွေကိုတဲဆောင်စီပြီးတော့ဓမ္မကြီးကသူကိုယ်တိုင်လာတာကိုလာတော့မှဆုံးနေပါလေစတဲ့ခါကျတော့ဆုံးနေပါလေဖုံးပေးဖုံးပေးပြီးတခါမေးဓမ္မကြီးမာတိကမာတာဆိုတာဓမ္မကြီးပဲလားလို့မေး ဟုတ်ပါတယ်ခင်ဗျာပြီးတော့မှပါတို့ဓမ္မကြီးသူများစိတ်တွေသိဆိုတာကောရှင်ဗျာသူတော်ဘာစိတ်သိတယ်ဆိုတာမြတ်စွာဘုရားဤသာသနာတော်မှာဒီလိုပုဂ္ဂိုလ်တွေအများကြီးရှိတာပဲပြောတယ်သူကသိတယ်မပြောခုရင်းကတရားဥပဒေနဲ့တွေရသိနေတဲ့ပုဂ္ဂိုလ်ဆိုတာကိုရတာပြီးတာသူများတရားမပြောခြင်းဘူးသူများတော့ရခြင်းပါပဲကိုရတဲ့တရားမျိုးသူများရခြင်းလဲဒါမှမဟုတ်ကိုဒီတရားရနေပြီဆိုတာသူများမသိခြင်းဘူးဂုံမဖော်ခြင်းဘူးလို့ဆိုတာ ဒါကြောင့်သူများသိပြီးတယ်ဆိုတာသူကမပြောချင်ဘူးမပြောချင်တာနဲ့ဒီလိုဗျာသူများသိပြီးတဲ့ပုဂ္ဂိုလ်ဆိုဘုရားသန္တာတော့အများကြီးရှိနေတာပဲဆိုပြီးဆိုတယ်လို့ပြောတယ်မဟုတ်ဘူးဓမ္မကြီးသူများတွေမေးတာမဟုတ်ဘူးဓမ္မကြီးသိသလားလို့မေးတာပါလေဆိုတော့ဒါလည်းသူကတည့်တယ်ပြောရှင်ဘုရားဒီလိုသူများသိပြီးတဲ့ပုဂ္ဂိုလ်ဆိုတာဒီလိုသိလျော်အောင်ကြည့်ပြီးတော့လောက်တတ်ကြပါတယ်လို့ပြောတော့သူစိတ်ကဟုတ်ပြီဓမ္မကြီးတော့ငါစိတ်ဒီသိနေအမှားမယ်အခုအခုနေတော့ငါစိတ်ကူကမတော်တာတွေမပါသေးဘူး အဲတနေ့တစ်ချိန်ပုထုဇဉ်စိတ်ဆိုတာမပြောနိုင်ဘူးမတော်တာတွေများစိတ်ကူးမိလို့ချင်းဓမ္မကြီးကသိနေတော့อืมခိုးလိုက်ခိုးတော့ခိုးတယ်နဲ့သခိုးမိတယ်လို့ဒုက္ခတော့ရောက်တော့မှာပဲလို့သူစိတ်ထဲတော့ပူတော့တာပဲကြောက်ကြပါဟုတ်တော့ဟုတ်တယ်စိတ်ကူးဆိုတာစိတ်ကူးသိနေတဲ့သိနေတဲ့ပုဂ္ဂိုလ်ကနေရမှာပဲကြောက်စရာတော်တော်ကောင်းတယ်လားစိတ်ကခါခါသိနေတယ်ကောင်းမှာမဟုတ်ဘူးတခါတခါကြမယ်တော်တာတွေနဲ့စိတ်ကူးရင်ဒုက္ခဆိုတာအဲ့ဒါနဲ့သူကတော့ကြောက်သွားတယ်ကြောက်တာတော့ဓမ္မကြီးဥသိမနေတော့ဘူးဒီမှာ ကြသွားရမလဲဆိုတော့သင်ပြဘဲကြမလဲတော့ဘုရားထံသွားရမှာပဲနေပါဗျာဒီမှာနေလာနေပါသင်ပြတတိတော်ဒီမှာသွန်းနေပါလေဒီလိုပဲပြည့်စုံကြမ်းကြဆိုင်ပါမယ်နေတော့ဘုရင်အကြီးပေါင်းမှဆင်းပါမယ်ဆိုပြီးတော့သူကမနေဘူးခါတယ်မနေဘူးတော့သူလက်စာပြတာရောက်သွားတယ်အဲ့ဒါရောက်တာလက်စာပြအစ်သားသင်ဖုံးမမနေဘဲနဲ့ဘာဖြစ်လို့ပြန်လာလဲဆိုတော့ရှင်ဗျာတတိတော်ဟိုမှာနေလို့မဖြစ်ဘူးဗျာဘာကြောင့်လဲဆိုလို့ချင်း တတိတော့ကြံတဲ့စိတ်ကူးတွေဒကမာကြီးအကုန်လုံးရှိတယ်ဒါတော့မတော်တာတွေများကြံပြီးလို့ရှိရင်ခက်ရရဲဆိုပြီးတတိတော့ကြားလာတယ်ဆိုအာမဟုတ်ဘူးစေတရာသင်အဲ့ဒီပဲသွားနေရမယ်အာမနေဘူးဗျာဒီတော့မသွားအောင်ပါဘူးလို့သူကပြောတယ်မဟုတ်ဘူးမြတ်စွာဘုရားသူကြည့်တယ်သူဧဇာတရားနဲ့သူနဲ့တော်တဲ့နေရာဒီတနေရာပဲရှိတယ်ဆိုဒီမဲ့နေရာနဲ့မတော်ပါဘူးလို့ဆိုသူစိတ်ကူးများမဲ့ပုဂ္ဂိုလ်ကိုဒီမဲ့နေရာဆိုတော့ဘယ်သူမှမသိဘူးဆိုစိတ်ကူးနေတာတွေကူးနေလို့ရှိရင်အဲ့ဒါတရားပြည့်နေမှာ ဒီလိုသိမဲ့ပုဂ္ဂိုလ်ရှိလို့ရှိရင်စိတ်ကူးတာသိမဲ့ပုဂ္ဂိုလ်ရှိရင်ကြောက်ရတယ်စိတ်မကူးဘူးအခုလောကကာလမှာလည်းစိတ်ကူးသိတယ်ဆိုလို့ရှိရင်လည်းနည်းနည်းယူသေးတယ်မသိဘူးဆိုရင်တဲမယူသေးကြဘူးဩနတ်တို့ဘာလို့ဆိုတာကြည့်တယ်အရှင်ကြီးတို့ဆိုတာအရှင်ကြီးတို့နတ်တို့ဆိုတာလူတွေစိတ်တွေသိနေတယ်ဆိုတော့ရှင်ကြီးနတ်တွေကိုမယုံမသိစိတ်မကူးအောင်လို့ကြောက်တယ်ကြောက်တယ်ဆိုတာသင်္ကြန်ညာသွားပြီးသုတ္တန်လူတွေညာဆောက်တည်လို့ရှိရင်လေအဲဒီမတော်တာတွေစိတ်မကူးအောင်မတော်တာတွေစိတ်ကူးလို့ရှိရင်ဖြင့်သုတ္တန်ကနေပြီးတော့ ဘလူတွေပါလေ၆မှာလို့ကြောက်နေရတာကိုသူစားအဲ့ဒါတော်တော်တော့ဟာတော့ကြားတယ်လို့စားအဲ့ဒီလိုနေရာတွေကတော်တော်ကြားတယ်မတော်တဲ့စိတ်ကူးတွေကမကူအောင်အခုလည်းအဲ့ဒီဟာဒီနေရာမတော်ဘူးတဲ့ဒီနေရာပဲတော်လည်းညစာပြခြင်းဟာဒီနေရာပဲသွားရမယ်မသွားအောင်ပါဘူးဖျားစာသွားရမယ်ငါဖျားဒီမှာနီးကောင်းပေးလိုက်မယ်အင်းဒီနေရာဘာမှမစဉ်းစားနဲ့အဲစိတ်ကလေးတစ်ခုစောင့်ကြောက်နေလို့ရှိရင်ဒါပြီးတာပဲဆိုပြီးညစာပြကဒါတာလေးတစ်ခု အဲစိတ်ဆောင်ချက်ကိုပေးလိုက်ပါလေစိတ်ဓာတ်ဥပဒနာလေးနာကောင်းပါလေသိရညဆောင်မှုလေးနဲ့ဒီဝတ္ထုထုတ်ပါတရားကျေဟောဥပါတယ်အခုလည်းပဲစိတ်ဓာတ်ဥပဒနာရောက်လာတော့မှတ်ရအောင်လို့ထပ်ပြီးတော့ဟောရတယ်ဒုံနိဃာတာလဟုနောယထာကာမနိပါတိနောစိတ်တသာဓမ္မထောသာတို့စိတ်တံတန္တံဒုက္ခဝဟံဒုံနိဃာတာနှိမ့်နှင်းခြင်းကခဲရင်စွာထသောစိတ်ဆိုတာနှိမ့်နှင်းမှုခက်တယ်တဲ့စိတ်ဆိုတာ မင်းဘယ်မှမသွားနဲ့ကောင်းတာပိန်တာလေးတွေမှတ်နေရမယ်ဆိုမဲ့သူကမနေဘူးဆွတ်ရသွားတယ်သူရိုက်လို့လည်းမဖြစ်ပါခက်တာပါစိတ်နေနေမနာခက်တယ်ဒုံနေကသာနေနေချင်းကလည်းခရင်စွာထတော့လဟုနောလင်းစွာလည်းဖြစ်လေရှိထားတော့စိတ်စွာနှင်းတယ်ညံ့တယ်တော့ပြုတ်ကနေပြုတ်ကနေဟိုရောက်တာဒီရောက်တာများမြန်ပါပြီနဲ့လို့ယထာကမနိပါတိနောအကျဉ်းချင်းလိုရှိရာအရနာ၏အလိုရှိတိုင်းကြာရောက်လေရှိထားတော့ စိတ်ဆိုတာအလိုကြည့်ရရရုပ်နဲ့ကြသွားတာတော်ရဲ့မတော်ရဲ့သိရဲ့မသိရဲ့ဒါလေသူဝေဖန်မနေဘူးဘေးကလည်းသူစိတ်စိတ်ကူးကိုဘယ်သူမှမသိတာနဲ့ဘာမှသူအပြစ်မချနိုင်ဘူးကာယကံဝစီကံတွေကြတော့အပြစ်ရှိတယ်ဆိုပြီးတော့လောကရာဇဝမှုတွေလည်းပဲရှိတာပဲအဲဒီပါဝင်ခြင်းကနေအရင်ကဲ့ရဲ့မှုတွေပါလည်းရှိတာပဲဆရာသမားနဲ့နေလို့ကြောင်းလိုက်တွေပါလေဆိုရင်အပြစ်ဒဏ်တွေလည်းပေးလို့ပြရတာပဲကာယကံဝစီကံတွေကတော့သိတယ်မနောကံစိတ်ကလည်း မသိဘူးသူကြံကြော်တယ်လျှောက်ကြံဘယ်သူမှမတတ်နိုင်ဘူးသူကတရားရုံးကလည်းပဲဘာမှအမှုမလုပ်နိုင်ဘူးညာဆုံးအပြစ်ဒါလည်းမပေးနိုင်ဘူးစိတ်ကူးကူးကျင်တာကိုဖြစ်ကျင်တာဖြစ်နေတာစိတ်ဆိုတာအမှန်တန်ကိုအချုပ်ပြီးမရှိတဲ့တရားပါပဲအချုပ်လို့မနိုင်နိုင်တဲ့တရားယတာကမာနိပါတိနောအချင်းပြန်လို့ရှိရာယနာယကြာရောက်လေရှိတာတော့အလိုရှိရအလိုရှိရအယုံမှာရုပ်ကုနဲ့ရုပ်ကုနဲ့ကြာသွားတာဒီစိတ်ဓာတ်သာစိတ်ကို ဓမ္မထောရင်ကြည်အောင်ဆုံးမခြင်းလေသာတို့ကောင်းလာပါပဲ။အဲဒီလိုစိတ်ကလေးစိတ်ရင်းကလေးကိုဆုံးမတာကောင်းတယ်။ဒန္တန်ရင်ကြည်သာဆုံးမအပြီးရှိတော်ဝံရင်ကြည်သာဆုံးမအပြီးဖြစ်ရင်ကြည်နေသောစိတ်ဓာတ်စိတ်ဒီသူကဝဟံဒုနာနိဗ္ဗာန်သုံးနာသောချမ်းသာကိုဆောင်ရပေ၏။စိတ်ကလေးရင်ကြည်သာလို့ရှိရင်သူချမ်းသာနာချမ်းသာလေးပါချမ်းသာတွေကိုဆောင်ရသည်တဲ့စိတ်ရင်ကြည်တော့ဆောင်ရတယ်။စိတ်ကနည်းနည်းရင်ကြည်လို့ရှိရင်သရဏဂုံ၃ပါးနဲ့ဘုရားတရားသံဃာယရဏ၃ပါး ကိုယ်ွယ်သိကတယ်သူရဲ့ယဉ်ကျေးလာတဲ့အခါ၅ပါးသီလဆောက်တည်တယ်ဒါနကုသိုလ်တွေပြုတယ်သူရဲ့ယဉ်ကျေးတဲ့အခါကာလဥပုသ်သင်သီလတွေဆောက်တည်တယ်အဲအဲဒီတော့ဒါနသီလတော့ပြုလို့ရှိရင်ပဲလူချမ်းသာတွေရနိုင်တယ်၊နတ်ချမ်းသာတွေမြင်ကြီးလာတာ။မမြင်ကြီးတဲ့စိတ်တွေကတော့လေဘုရားလည်းမယုံကြည်ဘူး၊မယုံသေးဘူး၊တရားလည်းမယုံကြည်ဘူး၊မယုံသေးဘူး၊သံဃာလည်းမယုံကြည်ဘူး၊မယုံသေးဘူး။အဲဘုရားတရားသံဃာယရဏသုံးပါးကိုင်းဆိုင်နေမရှိဘူး။ဘုရားတရားသံဃာယရဏသုံးပါးကို သူများတဲ့အယိုသေးပြုနေတာလည်းသူကဲ့ရဲ့ရင်ကဲ့ရဲ့နေတာပဲရိုင်းဆိုင်တဲ့သဘောဖြစ်နေတာစိတ်ကအင်းအပြစ်ပြောရင်ပြောနေတာပဲအဲဒီလိုပုံစံတွေရှိတယ်။ဒါငါးပါးသီလဆိုသူတို့ဆောက်တည်ရမှမသိဘူး။ငါးပါးသီလသူများဆောက်တည်နေတာပဲအပြစ်တင်ရင်တင်းနေတာပဲရိုင်းဆိုင်တဲ့ပုံစံတွေတဲ့ရိုင်းဆိုင်တဲ့စိတ်တွေဖြစ်နေတာ။ဒါနဆိုကြသေကံလူသားနဲ့ကုသိုလ်ကောင်းမှုတွေဆိုပြုတယ်မရှိသူများပြုတာလည်းပဲသက်သက်မဲ့ဥစ္စာတွေလကားကုန်တာပဲလို့သူထင်နေတယ်ထင်နေပြည့်လည်းပြောချင်ပြောနေတာ။အင်းဥပု အထင်ကဥပုပ်စေပါတိလာဆောက်တည်တယ်ဆိုတော့ဒါလည်းသမင်းစာသာပါပဲစသည်ဖြင့်ဖြစ်တည်နေတင်းနေတာအဲဒါရိုင်းရိုင်းတဲ့သဘောတွေတဲ့စိတ်ကလေးရိုင်းနေတာမြတ်စွာဘုရားတရားတွေကြားနာရလို့စိတ်ကလေးယဉ်ကျေးတယ်မှာသုံးပါလို့ယဉ်ကျေးလို့ရှိရင်တရဏဂုံသုံးပါးဘုရားတရားတန်ယတနာသုံးပါးအလေးမြတ်ပြုပြီးကိုယ်ကိုယ်တရဏဂုံလောက်ဆိုရင်လည်းအပေလေးပါးကလို့ပြီးလူချမ်းသာချမ်းသာတွေရောက်နိုင်တယ်ငါးပါးသီလလုံခြုံရင်တော့ဒါအကောင်းဆုံးပဲဒီဥစ္စာလည်းအပေလေးပါးလုံရပြီလူချမ်းသာချမ်းသာတွေလည်းပြည့်စုံကြသွားနိုင်တယ် စိရတိုးတက်ပြီးဒါနကုသိုလ်တွေစိရတိုးတက်ပြီးတော့ဥပုပ်သင်္ဃဥပုပ်တွေစောင့်သုံးနေစဉ်သူပြောစရာမလိုဥစ္စာတွေမနာကောင်းတဲ့ဥစ္စာတွေရင်ကြီးသိမ့်မွေ့လာစိရတိုးတက်ပြီးသမထဝိပဿနာဘာဝနာတွေပွားရတယ်ဆိုတော့ဇာရသွားလို့ရှိရင်ဇမတိချမ်းသာတွေရောက်တာပဲကဘာပေါင်းများစွာတခါတည်းချမ်းသာနေနိုင်တာဒါလည်းတော့တဲ့ဝိပဿနာဉာဏ်နဲ့ဆင်းရဲတယ်လို့သောတာပတ္တိမေဖို့ရောက်သွားတယ်ဆိုရင်အပယ်လေးပါးကလွတ်မြောက်သွားတယ်အပယ်လေးပါးဘယ်နည်းမှမကြတော့ဘူးစိစိတန်တရားဘဝတွေကပြုလုပ်ခဲ့တဲ့အကုသိုလ်တွေဘယ်လိုပဲရှိနေနေဒီပုဂ္ဂိုလ်အပယ်လေးပါးမကြနိုင်တော့ဘူး ဘယ်လေးပါးအစင်ထားတာလုံးရောက်သွားဘယ်လေးပါးချမယ်အကုသိုလ်တွေအကုန်လုံးကင်းပါဘောဓိကဖြစ်သွားကျုံပေးနိုင်တော့အဲခုနဘဝရခုနဘဝတည်းလည်းပို့လွန်ပြီးတော့ပို့ခြင်းနာခြင်းသိခြင်းဆင်းရဲတွေနဲ့မတွေ့ရဘူးခုနဘဝရောက်လို့ရှိရင်ရဟနာဖြစ်ဆင်းရဲကတဲ့ခြင်းနဲ့နိဗ္ဗာန်ကိုရောက်သွားတယ်ဒါကြောင့်စိတ်ကလေးယဉ်ကျေးလို့ရှိရင်ယဉ်ကျေးသလားလူချမ်းသာတွေနတ်ချမ်းသာတွေနောက်ဆုံးမချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာတွေကိုဆောင်ပေးတတ်ပါတယ်လို့ ဒီအိဗယ်ရှိတဲ့ဂါထာလေးနဲ့မြတ်စွာဘုရားဒီဟန်ကိုဩဝါဒပေးပါတယ်ဟွန်းစိတ်ကလေးစောင့်ကြဒီစိတ်ကလေးစောင့်နေုံပဲခက်ဘူးတဲ့ဟုတ်တယ်စိတ်ကလေးစောင့်နေမတော်တာတွေမစဉ်းစားနိုင်ဘူးပေါ့စိတ်ကလေးစောင့်နေမစောင့်တဲ့ပုဂ္ဂိုလ်ရဲ့စိတ်ကူးတွေဖြစ်နေဖြစ်နေလားနေနိုင်ကဲလှနေနိုင်ကဲစွာလင်းမြန်လှ၍သူကြလို့ရာကြတာပါရီဝိညာဏသွမ်းစိတ်တယံကိုစောင့်ဖန်းယူစောင့်ဖန်းရှုရေးဆုံးမပေး၍ ရှင်ရေးလိမ့်မှာသူဖြစ်လာတော့ချမ်းသာဆောင်ပေးရတည်းတဲ့ဘုန်းကြီးဆောင်မုတ်လေးလောက်ထားပါလေတချို့လည်းရနေပါလိမ့်မယ်ကြာပါပြီဒီဥစ္စာဟောတာကဲဒါလေးဆိုကြအောင်လို့နေနိုင်ငယ်စွာလင်းမြန်လှ၍နေနိုင်ခဲ့စွာလင်းမြန်လှ၍သူကြလိုရာကြရပါသည် သူကြလိုရာကြရပါသည်ဝိညာဏသွမ်းစိတ်တရားကိုဝိညာဏသွမ်းစိတ်တရားကိုတောင်ဖန်းရှုရေးတောင်ဖန်းရှုရေးစိတ်ကလေးကသူကြညာကြသူစိတ်ကျင်လို့ဖြစ်နေတဲ့စိတ်စိတ်ပြန်စိတ်ဆိုးလေးပေါ့လေ။နေရာထဲမှာလမ်းသေးရတော့ဘာလို့ဆိုတော့စိတ်ဆိုးလေး။ အဲ့ဒါလေးစောင့်ဖမ်းပြီးတော့စောင့်ဖမ်းဆိုရှုရတာပါပဲစောင့်ဖမ်းရှုရေးစောင့်ဖမ်းရှုရေးသုံးမဖေး၍ရင်ရေးလိမ္မာသူဖြစ်လာတော့စောင့်ဖမ်းရှုရေးသုံးမဖေး၍ရင်ရေးလိမ္မာသူဖြစ်လာတော့ချမ်းသာဆောင်ပေးတတ်သည် နိုင်နိုင်ခဲ့စွာလင်းမြန်လာ၍သူကြလိုရာကြရပါသည်ဝိညာဏသွံစိတ်တယံကိုဝိညာဏဆိုတဲ့စိတ်ပဲဝိညာဉ်သာစိတ်ပဲဝိညာဏသွံစိတ်တယံကိုစောင့်ဖန်းရှုရဲ့ သုံးမပေး၍ရှင်ကြီးလိမ္မာသူဖြစ်လာတော့ချမ်းသာဆောင်ပေးရသည်အဲဒီစိတ်ကလေးဒီတိုင်းရှင်နေတာခုတရားတော်တဲ့ပုဂ္ဂိုလ်ကဒီစိတ်ကိုဖမ်းပြီးသုံးမနေတာပဲဒီတိုင်းရှင်တိုင်းမှတ်ပြီးတော့စိတ်ဓာတ်ဥပဒနာအမှန်ကောင်းပါလေအဲဒါလေသူရှင်ကြီးတလောက်ပဲချမ်းသာကိုဆောင်တတ်ဒါမှသရဏဂုံသီလဆောက်တည်နေရုံရှင်ကြီးတဲ့ပုဂ္ဂိုလ်လည်း ချမ်းသာဆောင်ပေးတာဒါပဲလူချမ်းသာနာချမ်းသာတွေဒါနပြုနိုင်လို့ယုံဘုဘဆောင်နိုင်လို့ယုံသင်ရေးလာတဲ့ပုဂ္ဂိုလ်တွေသူလည်းလူချမ်းသာနာချမ်းသာတွေဆောင်ပေးတာဒါပဲသမထဝိပဿနာတွေပွားများလို့ဇံရလို့ရှိရင်ဒီမှာချမ်းသာတွေဆောင်ပေးရတယ်ဝိပဿနာဘာဝနာပွားများလို့အရိယာမေဖို့တွေကြောင့်ရင်ပယ်လေးပါးကလွန်မြောက်ပြီးတော့အဲဒုက္ခတိချမ်းသာတွေကိုဆောင်ပေးရတယ်နောက်ဆုံးအရဟတမေအရဟတဖို့ရောက်ပြီးဆင်းရဲခတဲ့ကြီးနဲ့နိဗ္ဗာန်တရားဆောင်ပြီးတော့ပေးရတယ်တဲ့ဒီအိဗယ်ကိုဆိုထားပါတယ်အဲဒါဂါထာလေးပါဠိနဲ့ ရရင်လည်းပဲကောင်းတာပဲပါဠိမရလည်းဒီဆောင်ပုဂ္ဂလေးနဲ့လည်းလုံလောက်ပါတယ်သူပါဠိအတူတူပါပဲဘာသာပြန်လာနေနိုင်ငယ်စွာလင်များအဲမစိုးနဲ့တော့ခွန်ကြီးပဲဆိုလိုက်မနာထောင်နေနိုင်ငယ်စွာလင်မြန်လှ၍သူကြလွယ်ရာကြရပါသည်ဝိညာဏသွန်စိတ်တရားကိုအဲမစိုးကြနဲ့တော့ပြောနားထောင်နေသိုးနေတော့ဟိုကဒီပိုက်ဒီပိုက်တွေအတိပ္ပယ်မတတ်မိပဲနေလို့ခွန်ကြီးကဆိုပြတယ် နေနိုင်ငယ်စွာလင်းမြန်လှရည်သူကြလွယ်ရာကြရပါရိဝိညာဏအသွမ်းစိတ်တရားကိုစောင့်ဖန်းရှု၍သုံးမပေး၍ရင်ကြီးလိမ္မာသူဖြစ်လာတော်ချမ်းသာဆောင်ပေးရသတည်းတို့အဲ့ဒီတရားဂါထာလေးဟောပြီးတော့တရားကိုသူ့နေရာပြန်လွတ်တယ်ပြန်လွတ်တော့အဲ့ဒီခါတော့သူစိတ်ကူးတွေမကူးဘူးအကြောင်းရောက်ကြတယ်စိတ်ကူးတွေမကူးတော့ဘူးသူတရားပဲအားထုတ်နေတဲ့သူစိတ်တွေစိတ်ကူးဖြစ်ရင်ဖြစ်တိုင်းဖြစ်တိုင်းမှားနေတော့စိတ်ကူးတွေကမဖြစ်ရတော့ဘူးအဲ့ဒါ မာရိကမှာလည်းဒကမာကြီးလည်းသင်လျော်တဲ့သာဝေသောဝေတွေချက်ပြုတ်ပြီးတော့တတ်တာမကြမီအတွင်းမှာပဲအရာဓမေရာတခုရောက်ရဟန္တာဖြစ်သွားတယ်တဲ့ဟွန်းအဲ့ဒီမှာစိတ်ဓာနုပါဒနာရဲ့အကျိုးသမဏမြတ်ကြနောက်ကရာတဘုလည်းအလားတူရှိပါတယ်အဲ့ဒါလေးလည်းတမှတ်ရအောင်နည်းနည်းဆက်ပြီးတော့ပြောရရင်လည်းဟောဘူးတာပါပဲမြတ်စွာဘုရားလည်းတော်ကမထေသားတယောက်သူကသူ့အိမ်မှာသုံးက လာပြီးတော့နေတဲ့အများအားရောက်လာပြီးတော့နေတဲ့ကုလပကရဟန်းလို့ခေါ်တာပေါ့လေအဆုံးကဆိုင်အင်းကြီးမှာပေါ့သူဒီအဲ့ဒီရဟန်းကြီးကိုသူကမေးကြောက်တယ်ရှင်ဗျာတတိယဆင်းရဲကလုံးရောက်ခြင်းဘာတွေနဲ့လောရပါမလဲဆိုတကကြီးဒါနပြုပြီးတော့အဲသလာကဗဝေဒမဲချပြီးတော့သူလည်းဆုံးသတိကဗလာဆောင်တစ်ချိန်လာဆုံးတစ်ချိန်သူလည်းဆုံးသူဒီမှာ9ရက်တစ်ပတ်သူလည်းဆုံးမျိုးလို့ခေါ်တော့15ရက်တစ်ပတ်သူလည်းဆုံးအဲဒီတော့ဆုံးနေသူပဲတော့အဲဒီဆုံးနေဘုရားလက်ထက်ကရှိတယ်ဆုံးအမျိုးမျိုးတွေ အားလုံး14မျိုးလောက်ရှိပါတယ်ဗတ်တင်မျိုးတွေအဲ့ဒါတွေသူ့ကိုရကြောအဲ့ဒီလူတွေပြီးတဲ့နောက်လူတွေမျိုးမျိုးနဲ့လူပြီးစီလေးပါလူကိုအဲ့ဒီတော့လူတွေမျိုးမျိုးလူပြီးတဲ့ခါကလာတတိတော့ဆင်းရဲတို့တဲ့တရားမတွေ့သေးဘူးဗျာအဲဆင်းရဲကသူကမျက်မှောက်တွေ့နေတာပေါ့နောက်တဘွားတဘွားမှမဟုတ်သူကဆင်းရဲလုံးမြတ်တာယခုပဲတွေ့နေတာလေသူရင်တိုင်းရင်လည်းသူကတွေ့သွားလိမ့်မယ်အောင်မင်းလားဒါနကုသိုလ်ဆိုတာကတော့သူကအကျိုးပေးပြီးတော့မညာပညာနိဗ္ဗာန်ရနိုင်ရနိုင်တဲ့ဘဝတော့ပို့ပေးရုံပဲသူကအခုချက်ချင်းနိဗ္ဗာန်တော့ရတာမဟုတ်ဘူး အဲ့ဒါဒီတထေသားကတော့သူကဒီလူတန်းနေုံနဲ့ဒီထဲမှာကိုပဲဆင်းရဲခြင်းနဲ့တရားကိုသူတွေ့နိုင်မယ်လို့အောက်မေ့ပြီးတော့လုံနေတယ်တရားမတွေ့ဘူးမတွေ့တော့ဘာလို့အောင်မလဲဆိုတခါကြီးလို့ဆိုရင်၅ပါးသီလအဲတရဏဂုံ၃ပါးနဲ့၅ပါးသီလဆောက်တည်ပြီးတော့ဆောက်တည်ကြတယ်။ဒီနဲ့မတွေ့ဘူး။သင်ကလုံးရောက်တာမတွေ့ဘူး။ဒါကြီးဒါချင်း7ပါးသီလဆောက်တည်လိုက်အောင်7ပါးဆောက်လိုက်ကြ။မတွေ့ဘူး။7ပါးသီလဆောက်တည်လိုက်အောင်7ပါးဆောက်ရလည်းမသင်ကလုံးတာမတွေ့ဘူး။ဘာလို့အောင်လို့ခင်ဗျာ။ဒါကြီးဒီလိုသင်မဖြစ်ဘူး။သင်္ဃာဝမှာဖြစ်တော့မှာပဲ သင်ရလုံရောက်တဲ့ပြသင်္ဃဘောဆရာထုံးမှဖြစ်တော့မယ်ဆိုပြီးတော့သင်္ဃဘောလိုက်တာရဟန်းပြုလိုက်ရဟန်းပြုလိုက်တော့နေဒီဆရာနဲ့ဥပိ္ပဇေဆရာနှစ်ပါးရှိတယ်ဥပိ္ပဇေဆရာဝီနည်းဆရာနေဒီဆရာကအဘိဓမ္မာဆရာဆိုတာဝီနည်းဆရာကလည်းသူစီရောက်တဲ့ခါကလည်းဝီနည်းနဲ့စတဲ့ကျင့်ဝတ်တွေပြောတယ်ဘယ်လိုဘယ်လိုမလုပ်ရဘူးဘယ်လိုလို့ရှိရင်ဘယ်အာဘသင့်နေအဲ့ဒီဟာမလုပ်ရဘူးဘယ်လိုဘယ်လိုနေရမလဲသင်္ကဘယ်လိုဝေးရမလဲသွန်ဘယ်လိုစားရမလဲရွာထဲသွားတဲ့ခါသင်္ကယုံရမလဲဘာလို့ရမလဲစသည်ချင်းပေါ်လေအဲ့ဒီ အဲဝိနည်းကျင့်ဝတ်တွေလျှောက်ပြီးတော့ပြောတော့ဝိနည်းကျင့်ဝတ်တွေကလည်းသေချာဆိုတော့တဲမလွယ်ဘူး။ပိုင်းကကြောက်မှနေတယ်ဆိုလို့ရှိရင်ကိုယ်အခင်းမရှိဘဲနဲ့ဒီကျမ်းမြင်ပေါ်ဒီလိုက်ဒီတိုင်းကလှည့်ပြူပြီးတော့မအေးရဘူးဒီလိုအေးအဘကသင်သေးတာသူကအဲဒီလိုဟာတွေသူကကြက်တဲတာတွေတော့ရှိပါတယ်။နိုင်ရနေပါလေဆိုရင်ပိုင်းကကြောက်နိုင်ရမမှီရဘူးသူကလက်ဖွားခြေဖွားနဲ့မလွန်မကင်းလာတဲ့ခါမှာအဲလက်ဖွားနဲ့ထိတာထိရတယ်ဟိုမှာလက်ဖမိုးနဲ့တော့မထိရဘူး။ပြောနေမှလည်းထိလို့အဲဒီကနေပြီးတော့ပြောနေမှလည်းထိလို့ချင်းအဲဒီအဘသင်ဒီလိုဟာတွေသူကရှိပါတယ်။ ဝိနည်းတက္ကဘုကလည်းပြည့်ပြည့်စုံစောင့်ကြောက်မယ်ဆိုရင်သူကယူရရမဟာတွေအမှန်များပါတယ်ကိုရွန်းနေလည်းရှိတာပဲကိုကားကလည်းရှိတာနောက်နေတိဆရာရောက်တဲ့ကနေတိဆရာကလည်းသုတ်ပြီးဒီမှာနဲ့ဆိုင်တဲ့တရားတွေကုသလဓမ္မအကုသလဓမ္မတွေဒီလိုဆိုလို့ရှိရင်ကုသိုလ်ဖြစ်တဲ့ဒီလိုဆိုရင်အကုသိုလ်ဖြစ်တဲ့အကုသိုလ်တရားတွေဆောင်ရမယ်ကုသိုလ်တရားတွေပွားများရမယ်ဘယ်လိုစိတ်မကူရဘူးဟိုဝိနည်းကမှကိုယ်နဲ့နှုတ်တယ်အဲသုတ်ပြီးဒီမှာကတော့စိတ်ပါပါလာစိတ်ထဲကနေပြီးတော့ ကာမဝိတက်တွေမကြံရဘူးဗျာကာရဝိတက်မကြံရဘူးဝိညာဝိတက်မကြံရဘူးစိတ်ကူးတွေမပြောက်ဒါတွေကိုသူ့မှပြီးတော့ပယ်ရမယ်စသည်ဖြင့်သူကသမထနေပေးတာပေါ့အဲ့ဒါတတိသားကစဉ်းစားတယ်ခက်တာလေငါလက်ခြေတော့လှုပ်ဖို့ခက်တာလှုပ်လိုက်ရင်အာဘသင်မလားအပြစ်သင်မလားအမှန်တရားကြတဲ့နေတာ။တဏှာဝဆင်းရလုံးမဲ့ခြင်းလို့ငငဝလိုက်ပါမှာအနေထိုင်ချတယ်။တဏှာဝဆင်းရလုံးမြောက်တဲ့တရားမတွေ့သေးဘူး။နေရထိုင်ရခဲရဲနေ။မဖြစ်ပါဘူး။သူစိတ်ကူး။ငါလူကောင်လောကပစ္စည်းတွေရှိနေတာပဲ။လူကောင်ထွက်ပြီးတော့ ဒီလိုပဲကုသိုလ်ကောင်းမှုလေးပြုနေတာကောင်းပါလိမ့်မယ်ထမအဲ့ဒါစိတ်ကူးပြီးတစ်ဖြည်းဖြည်းနဲ့ဆွဲဖို့ရတယ်ဟိုတုန်းကခရင်တာပေါ့အခုကလာတော့ဆိုရင်ဒုံတော်ကခဏနေလို့ဆွဲတာပါပဲလို့အစလည်းကရက်ပိုင်းနေလားအကန့်တန်နေလားဟိုကတော့ဒုံတော်အနေနဲ့မဟုတ်ဘူး။တန်ရာဝစင်းကလုံးရောက်ခုကသင်္ကန်းဝတ်လိုက်တော့ဆွဲဖို့ရတယ်သူကဒုတိယမလွယ်လွန်းတဲ့သူပါလေအဲ့ဒီမှာနေရတစ်ဖြည်းဖြည်းနဲ့စိတ်ကူးတွေပင်ပန်းပြီးတော့တခါတည်းမစနိုင်မတော့နိုင်တစ်ဖြည်းဖြည်းပိမ့်ပိမ့်သွားတာလေကိုတော့အဲကိုတော်ကြီးတစ်ဖြည်းဖြည်းပိမ့်ပိမ့်သွားတာရိုးနေရေကြံတော့တယ်သူအဲဒီမှာရဟန်းငယ်တွေနဲ့ ပါမနေကိုရင်တွေကမေးကြတယ်အရှင်ဘုရားဘာဖြစ်တာတော့ဗျာဘာယောဂရှိတယ်အရင်ကဝါဝါဖြူဖြူကြီးအခုဘယ်နဲ့ဖြစ်တာဘာယောဂဖြစ်တာတော့ပိန်ကုန်ပါကောအခုအယုတ်အရေးရှိတော့ဘာဖြစ်လို့တော့မေးတော့ငါရှင်တို့တခြားမဟုတ်ဘူးငါဗာမယဝဆင်းကလုံးဝချင်းလို့ဒါကြမ်းနဲ့ရဟန်းပြူလာတာပဲဒါပဲမဲ့လို့ဒီမှာဆရာသမားတွေအဆုံးမဩဝါဒတွေကနေထိုင်ရခက်နေတယ်လက်ချေတော့လှုပ်ရမှာတာဝန်လေးနေတယ်ပြည့်စင်မှာစိုးရိမ်နေလို့ ငါသာသနာပေါ်နေလို့မဖြစ်ပါဘူးဆိုပြီးတော့စိတ်ပြက်နေလို့ဒါနဲ့မစားနဲ့မတော့နဲ့ဖြစ်ပြီးပိန်သွားတာပြောတော့အဲဒီမှာသူဥပဒေဆရာကြီးပို့ဥပဒေဆရာကြီးကနေပြီးတော့မြတ်စွာဘုရားတန်ခေါ်သွားတဲ့အခါမြတ်စွာဘုရားမေးတော်တယ်ဒီအကြောင်းပြောတော့မှမေးတော့မြတ်စွာဘုရားစိတ္တယဟန်တင်မှာသွားလျှောက်ရတယ်တောင်ဝင်နေလို့ချင်းငါဘုရားကလွယ်တယ်နီးပြေးမယ်ဟွန်းများများမဆောင်ရွက်ပါဘူးတခုတည်းပဲဆောင်ရွက်ရမယ်တခုတည်းဆောင်ရွက်နိုင်မှာမလားအာတခုတည်းဆိုရင်ဆောင်ရွက်နိုင်ပါလေဗျာသူက တတိတော့ဆရာတွေကစောင်းချုပ်ဆရာတွေများတယ်အတောင်သိသေးတယ်သုသာမြတ်စွာဘုရားတခုတခုတည်းပြေးမယ်ဆိုသူသိတယ်တော်တော်ခြောက်ညိသွားတယ်တရားမဟုတ်ဘူးတခုတည်းတရားမဟုတ်ဘူးစိတ်ကလေးတခုတည်းစောင့်ကြအောင်ပါစိတ်ကလေးတခုတည်းအဲစိတ်ကလေးတခုတည်းစောင့်နေပြီးတာပဲဒါပြင်ဘာမှစောင့်ကြမလို့သူကစိတ်ကလေးတခုကအကုန်လုံးနဲ့ဆိုင်တာအဲအကုန်လုံးနဲ့ဆိုင်တာအစိတ်စိတ်ကြောမယ်ဆိုအကုန်လုံးပဲမြင်တာလည်းစိတ်ကြားတာလည်းစိတ်နားတာလည်းစိတ်စားတာလည်းစိတ်ဒုတိတာလည်းစိတ်ကိုယ်တာဆန်းတာလည်းစိတ်ခိုင်နာထားတာလည်းစိတ်သိကုတာလည်းစိတ်စကားပြောတာလည်းစိတ်အကုန်လုံးစိတ်တွေနဲ့ရသွားနေတာ ဒါတွေအကုန်လုံးစောင့်ရမှာဒါပေမဲ့စိတ်အနေနဲ့တော့တခုတည်းဖြစ်နေတာကိုမြတ်စွာဘုရားစိတ်ကလေးတခုတည်းစောင့်ကြအောင်လုံလောက်ပြီးပြင်ရတယ်မလိုပါဘူးဆိုတော့အဲကောင်းပါပြီဆိုပြီးမြတ်စွာဘုရားကမ္မထမ်းပြီးသာထာလေးဒီလိုတကားထားပါပဲသူရောတံသူနိဗ္ဗုဏံယထာကာမနိပါတိနံစိတ်တံရခေတမေရာဝီစိတ်တံဂௌတံဒုက္ခဝဟံသူရောတံအလွန်လဲမြင်နိုင်ခဲ့စွာထတော်ခုနနေနေနိုင်ခဲ့တယ်ဒီခါတော့မြင်နိုင်ခဲ့တယ်စိတ်ဆိုတာသိခဲ့တယ် ဟုတ်တယ်စိတ်ရပဂရီပုဂ္ဂိုလ်တွေနေရာနဲ့စိတ်ကလေးမသိကြဘူးငါသူတို့ကယောက်ျားမိန်းမထင်နေတာအကောင်လေးထင်နေတာဒီဥစ္စာတွေဒီစိတ်ကလေးကိုစိတ်သဘောတရားလေးမှမသိဘူးသူတရားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေမှသိတာယောဂီပုဂ္ဂိုလ်တွေကတခါတည်းပေါင်းနေပိန်နေထိုင်နေအကြည့်တယ်ဆိုတာအိမ်ရောက်တော့ဟဲ့ရောက်ပါဟဲ့ဆိုစိတ်ကလေးမှတ်လိုက်တာတော့ရှိသွားအဲဟိုအလုပ်ကလေးတစ်ခုသွားလို့အဲဒီစိတ်ကလေးမှတ်လိုက်ခလူနဲ့သွားကြည့်လိုက်စိတ်ကလေးမှတ်လိုက်အဲစိတ်ကလေးဟာအသေးသေးဖြစ်နေတဲ့သဘောတရားလေးအမှန်တရားတာလည်းနဲ့ကန်ကြည့်လို့ကိုတွေ့ရတာမှန်ကောင်းပါလေဒါသာမင်း ။သံမြင်ပုဂ္ဂိုလ်တွေနေရာချင်းမမြင်နိုင်ဘူးတဲ့မြင်မှုကခင်းရတယ်။ဒုရဒေသံအလွန်မြင်နိုင်ခဲ့သာထသောသူနိပုဏအလွန်သိမ့်မွေ့သာထသောသိမ့်မွေ့တယ်တဲ့စိတ်ဆိုတာနဲ့သိမ့်မွေ့တဲ့တရားပဲ။ရုပ်ဆိုတာသိမ့်မွေ့တောင်မှအဆိုင်ခဲသဘောလေးရှိသေးတာကိုဟိုအနုမျိုးတို့ဘာလို့ဆိုတာရှိသေးတာကိုစိတ်မှာကဒီလိုအဆိုင်ခဲအလုံးခဲအထေရမရှိဘူးစိတ်ဆိုတာအမှန်တရားသိမ့်မွေ့တဲ့တရားလေး။ သူတို့တသာလွန်မြင်နိုင်ခဲ့စွာထားတာသူနိဗုဏလွန်သိမ့်မွေစွာထားပဲသာကမနိပါတိနာကြလို့ရရအာယုမြာ၌သူ့လိုတိုင်းကြရ၍ကြရ၍သွားလေရှိတာတော့ခုနကအတိုင်းပဲဒီဆိုကြညာကြသွားတာတဲ့သူသိတာမရှိစိတ်တံစိတ်ကိုမေရာဝိပညာရှိတွေရခေထာဆောင်လျှောက်ရ၏ပညာရှိပုဂ္ဂိုလ်မိမိရိုးစီဝါကိုမျှော်မြင်နိုင်တဲ့ပညာရှိပုဂ္ဂိုလ်ဒီစိတ်ကလေးမဆောင်ထိန်လို့ရှိရင်စိတ်ကလေးကစိတ်ကူးခြင်းနဲ့စိတ်ကူးပြီးတော့ အကုသိုလ်ကာယကံနဲ့ဖြစ်နိုင်တယ်ဝစီကံနဲ့ဖြစ်နိုင်တယ်မနောကံနဲ့ဖြစ်နိုင်တယ်ဒီကံတွေကအကျိုးပေးပြီးတော့ငရဲတိဋ္ဌာန်တိဋ္ဌာတွေအပယ်လေးပုံတွေကြာသွားနိုင်တယ်လူပုံတွေရောက်ပြန်လို့ရှိရင်အသက်တိုခြင်းနာများခြင်းစသဖြင့်မကောင်းကျိုးတွေပေးသွားနိုင်တယ်အဲ့ဒါတွေညှော်မြင်ပြီးတော့စိတ်ကိုအလွန်မထားသင့်ဘူးဒီစိတ်ကလေးစောင့်ရှောက်မှတော့မယ်မညှော်မြင်တဲ့ပုဂ္ဂိုလ်ကစိတ်မစောင့်ရှောက်ပါဘူးဘာမှဖြစ်လိမ့်မယ်လို့မထင်ဘူးစိတ်ကဘုရားလိုပဲဒါကြောင့်သာသမီသာသမီများသုံးတရား မတော်တာပြုလိုက်မယ်လို့ထင်တဲ့မိဘတွေကသားသမီးတွေစောစောကတည်းကသူနဲ့ဆုံးမထားတယ်အနေထိုင်ရင်သွားလားအကုန်လုံးသူနဲ့ဆုံးမတယ်သူကသားသမီးတွေဘာမှမဆုံးပါဘူးဘာမှဖြစ်လိမ့်မယ်လို့လည်းမထင်ဘူးဒီနေ့ကျတော့ဖြစ်လာတော့မှဒုက္ခရောက်တာသူဥစားအဲ့ဒါလိုပဲစိတ်ဆိုတာအလို့တိုင်းထားလို့ရှိရင်သူမတော်တာတွေလျှောက်လို့သာအဲမတော်တာတွေလို့အကုသိုလ်တွေပေါင်းများပဲလေးပါကြအဲလူပြည်ပြန်ရောက်လာလို့ရှိရင်လည်းအသက်တို့ချင်းနာများချင်းဆက်ကြည့်တော့မကောင်းကျိုးတွေကပေးတာအမှန်ဒုက္ခတွေများတာအဲ့ဒါတွေညှောင်းမြင်နိုင်တဲ့ပညာရှိတဲ့ပုဂ္ဂိုလ်မေဓာဝီပုဂ္ဂိုလ် မေရာဘီပညာရှိတွေစိတ်တန်းစိတ်ကိုလည်းခေတ္တဆောင်းလျှောက်ရအဲ့ဒီစိတ်ကလေးဆောင်းလျှောက်ရမယ်မြင်နိုင်ခဲ့တဲ့စိတ်ကလေးအမှန်တင်မှုတဲ့စိတ်ကလေးသူကြညာကြသူဖြစ်ခြင်းတို့ဖြစ်နေတဲ့စိတ်ကလေးဗျာမရာဖြစ်နေတဲ့စိတ်ကလေးတဲ့စိတ်ကလေးဆောင်းလျှောက်ပါစိတ်တန်တန်စိတ်တန်ဂௌတံဒုက္ခဝဟံဂௌတံလုံးယုံစွာဆောင်းရသည်ရှိသောဝါဆောင်လုံးယုံစွာဆောင်းရသောစိတ်တန်စိတ်သည်ဒုက္ခဝဟံလူနာနိဗ္ဗာန်သုံးတန်သောချမ်းသာကိုဆောင်ပေးရ၏ဘုံရှင်ရှင်ဆောင်းလျှောက်လိုက်ရင်ဒီစိတ်ကလေးကလူနာနိဗ္ဗာန်သုံးတန်ချမ်းသာဆောင်ပေးပါတယ်ခုနကအတိုင်းပါပဲ ကာယကံဝစီကံအကုသိုလ်ဒုစရိုက်တွေမဖြစ်အောင်ဆောင်ရှောက်ရင်ပယ်လေးပါးကလွတ်မြောက်အောင်ဆောင်ရှောက်တယ်ကာယကံဒုစရိုက်တွေမဖြစ်အောင်ဝစီကံဒုစရိုက်တွေမဖြစ်အောင်ဆောင်ရှောက်နိုင်ရင်ကိုအဲဒီပုဂ္ဂိုလ်ရဲ့စိတ်ကအဲလူချမ်းသာနတ်ချမ်းသာတွေပို့ပေးမနောကကင်းချင်းအောင်လို့ဇာနေရအောင်အားထုတ်လို့ရှိရင်ဓမ္မချမ်းသာတွေတောင်ပို့ပေးတယ်အနုတ္တရာကိလေသာတွေကင်းချင်းသွားတဲ့တိုင်အောင်လို့ဝိပဿနာတွေရှုပြီးအရိယာမဉ္ဇဉ်ပညာရောက်အောင်အားထုတ်လိုက်ရင်သောတာပတိမေဖို့ရောက်တဲ့အခါအပေလေးပါးက လုံရောက်သွားအောင်စမ်းကြောက်တယ်နောက်တဖြည်းဖြည်းနဲ့ရင်းကျက်ပြီးအရာတမဲ့ဖို့ရောက်သွားတဲ့အခါဆင်းရဲခါတဲ့ရင်းနဲ့နိဗ္ဗာန်ရောက်အောင်လို့အဲဆောင်းပေးတတ်တယ်အဲဒီလေးပဲယူပြီးတော့ဂௌတံလုံညွန်သောဆောင်းအပ်သည်ရှိသောဝါလုံညွန်သောဆန်းကြောက်အပ်သောစိတ်တံစိတ်ပြီးဒုက္ခဝဟလူနာနိဗ္ဗာန်သုံးတန်သောချမ်းသာကိုဆောင်းပေးတတ်၏အဲဒီကတာမြင်နိုင်ကဲစွာပိန်မွေးလာ၍ခေါင်းကနိုင်နိုင်ကဲစွာလင်မြန်လှ၍ဒီလောက်ပဲကြွားပါလေညာလေခေါင်းတို့တူတယ် မြင်နိုင်ခဲ့စွာတိမ်မွေးလှ၍သူကြလိုရာကြရပါသည်ဝိညာဏသွမ်းစိတ်တယံကိုဆောင်ဖန်ရှု၍ဆောင်ဆုံးမပေးကရင်ကြေးပါမူဝိညာဏသွမ်းစိတ်တယံကိုဆောင်ဖန်ရှု၍ဆုံးမပေးကရင်ကြေးပါလုံုံပါမူအဲဒီဝိညာဏသွမ်းစိတ်တယံလေး စိတ်ဆိုးသွားဝိညာဏစိတ်ဝိညာဏသွားစိတ်သွမ်းလေးစိတ်ဆိုးလေးကိုခန္ဓာတိုင်းမှာစောင့်ဖမ်းချွေစောင့်ဖမ်းပြီးယူပေးလို့လုံုံလို့ရှိရင်ကာယကံဝစီကံဒုစရိုက်မဖြစ်ပေါ်အောင် လုံုံရင်မနောကံဒုစရိုက်မဖြစ်ပေါ်အောင်လုံုံရင်အနုတ္တိယကိလေသာတွေမဖြစ်ပွားရအောင်လုံုံလို့ရှိရင်အစဉ်စဉ်ပေါ်တယ်အဲစောင့်ဖမ်းချွေသုံးမပေးကလုံုံပါမှု ချမ်းသာဆောင်ပေးရတဲ့လုံခြုံလို့ရှိရင်အဲ့ဒီစိတ်ကလေးကလူချမ်းသာနာချမ်းသာတွေလည်းဆောင်ပေးရတယ်ပြမချမ်းသာလည်းဆောင်ပေးရတယ်မချမ်းသာဖူချမ်းသာနိဗ္ဗာန်ချမ်းသာတွေလည်းဆောင်ပေးရသည်လို့ဒီလိုနဲ့လေးပဲဆိုလိုပါတယ်အတိုင်းဆိုရမယ်မြင်နိုင်ခဲ့စွာစိတ်ငွေ့လှ၍မြင်နိုင်ခဲ့စွာစိတ်ငွေ့လှ၍သူကြလိုရာကြရပါသည် ဝိညာဏသံစိတ်တယံကိုစောင့်ဖန်းရှု၍သုံးမပေးကလုံးုံပါမူချမ်းသာဆောင်ပေးရသတည်းအဲဒီစိတ်ကိုကာရဏဘုတ်စိတ်ဓာနုပဒနာရဲ့အကျိုးတွေအမှန်လည်းထင်ရှားပါတယ်မှတ်ဖို့သားဖို့လည်းကောင်းပါတယ်။အင်းဒီနေ့တော့ကြောသွားပြီနဲ့ဒီနေ့ကနှေးနေတာကြောသွားပြီ။ ဒါနဲ့တရားမဆုံးသေးတာနဲ့တော်တော့ပါဆုံးတော့တော့ရင်နောက်နောက်နောက်တဲ့ကြမှာရှေ့ဆက်ဟောရမယ်ဒီမှာတတိယသရုပ်ကပြီးတော့စိတ္တနုပဒနာပြီးတော့ဓမ္မနုပဒနာကတော့ဟောမယ်ဆိုအကျယ်ကြီးပဲအဲဒါဓမ္မနုပဒနာနောက်တဲ့ကြမှာဟောရမယ်အနေစာနဲ့ဝိရာကရှုရနေရောတာမတိနိတဲ့ရှုပြန်လေလေးချက်နောက်ဆုံးပါသတ္တုကလေးနည်းပြဓမ္မအနုပဒနာဆိုဓမ္မအနုပဒနာလေးနည်းကလည်းနောက်တဲ့ကြမှာဆက်ဟောရမယ် ပြုစုတဲ့ကုသိုလ်ကောင်းမှုတွေအမြတ်ပေးဝေစီတရားသိညာစေအဲဆိုကြ။အဲဒါပုဂ္ဂိုလ်တော်နဲ့ကိုအောင်ပြုပြီးမြတ်ပေးဝေတာလဲ။ယနေ့ဖို့၌ကျွန်ုပ်တို့ပြုစုပွားများအာထုတ်အပ်သောဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်တရားဟောရသောကုသိုလ်တရားနာရသောကုသိုလ် သတိတော်ဒီကောင်းမှုပေါင်း၏အဖို့ပါကကိုသမိယဖာဆရာသမားတို့အား၎င်းဒီရနိုင်ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်အပေါင်းတို့အား၎င်းကျေဥစွာအထူးသဖြင့် မြတ်ပေးဝေပါကုန်၏မြတ်ပေးဝေပါကုန်၏တရားမင်းမှာစ၍အလုံးစုံသောနာပေါင်းတို့အားလည်းမြတ်ပေးဝေပါကုန်၏မြတ်ပေးဝေပါကုန်၏အလုံးစုံသောအတ္တဝါပေါင်းတို့အားလည်းမြတ်ပေးဝေပါကုန်၏မြတ်ပေးဝေပါကုန်၏ လုံးစုံသောအတ္တဝါအပေါင်းတို့သည်ညရကြ၍ကိုယ်စိတ်နှဖျားချမ်းသာကြသည်ဖြစ်ပါစေကုန်သတည်းသာ